14ရက်ခရက်တက်ကရက်2012ခုနှစ်ဇွန်လ3ရက်တနင်္ဂနွေနေ့တေဝတကသုတ်တန်ရဲ့နံပါတ်14ဂါထာမြောက်ကနေစတင်ပြီးတော့လေ့လာကြမှာဖြစ်ပါတယ်ဒီတော့ပြီးခဲ့တဲ့အပတ်တုန်းကနံပါတ်73ဂါထာရဟန်းတော်များအတွက် အတ္တပနအတ္တပနဘေရင်ကျမ်းလိုဟာမျိုးအိမ်မကျမ်းလိုတဲ့လက္ခဏာကျမ်းလိုတွေဒီလိုရဟန်းတို့နဲ့မအဆက်သောပညာရများကိုမသင်လက်မသင်ကြားဖို့ဒါတွေကိုနီးတယ်လက်မပေးဖို့ရဟန်းတို့ရဲ့ဝိနည်းသက်ခါနဲ့ပတ်သက်ပြီးတော့မှဒါတွေကို ပြောပြတာဖြစ်ပါတယ်ဒါတော့အဲ့ဒီဂါထာနံပါတ်73အရပြောမယ်ဆိုရင်တော့ဒါဝိနည်းသက်ခါဘုတ်တွေနဲ့ဆိုင်ပါတယ်ဝိနည်းသက်ခါဘုတ်တွေကိုဒီမှာကတော့ အကြောင်းအရာနဲ့ခေါင်းစဉ်တက်လိုက်တယ်ဟိုမှာတော့သိခါဘုံနဲ့တက်တယ်ပေါ့ဒါတော့ဒီနေရာမှာရဟန်းတွေအတွက်သိခါဘုံနဲ့ဆိုင်တာကိုနံပါတ်73ဂါထာပြောပြီးတော့14ဂါထာကြတော့သူကဒီစိတ်ထားရမယ့်သဘောတွေနဲ့ပတ်သက်ပြီးပြောတယ်ဒါတော့ရဟန်းတော်တွေရဟန်းတော်ဆိုတာရိုးရိုးရဟန်းဝတ်ယုံဖြစ်တာရဟန်းဖြစ်ယုံဝတ်တာ ပြောတာမဟုတ်သေးဘူးဒီဘဝမှာပဲတခါရရဟန္တာဖြစ်သည့်ထအောင်ကြင်ကြံမယ်ဆိုတော့ သဘောမျိုးစိတ်ထားနဲ့ရဟန်းဖြစ်ကိုဝင်လာတာဒါတော့ရဟန်းရဟန္တာဖြစ်အောင်လဲသူကကြင့်ကြံမှုဒါကြောင့်မလို့ဒီရဟန္တာဖြစ်တည်တည်ကြင့်ကြံအားထုတ်မဲ့ရဟန်းပုဂ္ဂိုလ်တွေရဟန်းတစ်ပါးအတွက်မိမိတို့စိတ်ထဲမှာဘလို့ဟာမျိုးတွေကိုရှောင်ရမလဲဆိုပြီးတော့ဆက်ပြီးတော့နံပါတ်14ကထာကိုပြောပါတယ်မိတ်ရှိပါတယ်ဒါကြောင့်အဲ့ဒီနံပါတ်14ကထာကိုအားလုံးရွတ်ဖတ်ပူဇော်ကြရအောင် ပါဠိမြန်မာ နိန္ဒာယနဘဝေဒေယနဩနမေယပတံတိတောဘေခုလောဘံတဟာမစ္စရိယေနဂောဒံပေတုနိယင်္စပနုဒေယယဟန်တိသူတော်ဘာတို့ဤကဲ့ရဲ့ခြင်းကြောင့်မတုံလှုပ်ရာသူတော်ဘာတို့ဤခြေကျူးမြောက်စားခြင်းကြောင့်လည်းမန်ထောင်လွှား၍မောက်ကြွားခြင်းမရှိလေရာ မိမိဥစ္စာကိုနှမျောဝန်တိုးခြင်းကို၎င်းလိုခြင်းတတ်မေခြင်းကို၎င်းအမျက်ထွက်ခြင်းကို၎င်းဂုံတိုက်ခြင်းကို၎င်းပဲဖြောက်လေရ၏ဒါတော့ဒီအကြောင်းအရာတွေကအမှန်တိုင်းပြောမယ်ဆိုရင်ရှေ့ကဘုဇွန်တို့လေ့လာခဲ့ပြီးတဲ့သုတ်တေသုတ်တန်တွေမှာလည်းဒါတွေပါပြီးသားပါပဲเนาะဒီမာသမယသုတ်ထဲမှာကိုပါပြီးသားပဲဒါတော့ဒီသုတ်တန်ကတော့ ဒီဟာတွေကိုဘာကြောင့်ထပ်ပြီးတော့ပြောသလဲဆိုရင်ဘာကြောင့်ခဏခဏပါလဲဆိုဦးဇင်းတို့ရိုးရိုးပုရိသေနဲ့အနေနဲ့ကြည့်ရင်လည်းခဏခဏဖြစ်နေတာဟုတ်မဟုတ်ဘူးလားခဏခဏဖြစ်နေတာနေတိုင်းနေတိုင်းဖြစ်နေတာဒါတွေပဲထပ်တလဲလဲဖြစ်နေတာဆိုတော့ထပ်တလဲလဲဖြစ်တယ်ဆိုမှတော့ပြောတဲ့ပုဂ္ဂိုလ်ကလည်းထပ်တလဲလဲပဲပြောရတယ်ဒါကြောင့်ဒီမဆီဆရာကြီးကဒီဂါထာမှာ မတူတာတွေကိုစစ်တဲ့အခါမှာမတူတာကြီးပဲတက်တက်ရွေးထုတ်ရင်တော့နည်းနည်းလေးပါတဲ့ကျန်တာတွေကတော့ တတ္တဝါတွေမှာကလည်းသူစရိုက်နေသူကဲ့အောင်လို့ထပ်ထပ်ပြောနေရတာနားမလဲသေးတဲ့ပုဂ္ဂိုလ်လည်းနားလည်အောင်ပြောရလို့စကလုံးကွဲအတိပ္ပယ်တူတာတွေထပ်ပါနေတာတဲ့နော်တချို့ကြစကလုံးကိုတက်ရိုက်တူတယ်အဲ့ဒီတော့ဒီဟာတွေကိုမြတ်စွာဘုရားကဘာကြောင့်မလို့ဟောရတယ်လဲဆိုရင်ပြိဿအနေနဲ့ကြည့်မယ်ဆိုရင်လူသားပြိဿထက်ကလူသားအနေနဲ့ကြည့်မယ်ဆိုရင်ရန်တာ900ပဲဆိုတော့သူတို့ရန်တာ900မှာသိခါဘုတ်တွေကျူးလွန်စရာလည်းမရှိဘူးလောဘဒေါသမမာနာလည်းမရှိတော့ဘူးဆိုတော့ ဒီနေရာမှာနတ်ပြမာတွေပဲရှိတော့တယ်ဒါတော့ဒီနတ်ပြမာတွေရဲ့ဇေယိုက်နဲ့ကိုက်အောင်လို့ဟောရခြင်းဖြစ်တယ်ပြီးတော့မှဒါတွေမဲလားဆိုတော့မဟုတ်သေးဘူးဦးဇင်းတို့နောင်လာနောက်သားကြင်ကြံလိုက်နာရမယ်ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေလည်းဆိုင်နေတာဒါကြောင့်ရန်တပါရန်သည်သူတို့ဘာဤကဲ့ရဲ့ခြင်းကြောင့်မတုံလို့ရဆိုတာကအခုမာသမယတုတ်တန်ကြီးကိုနာယူနေတဲ့ရန်တော်တွေနဲ့တော့မဆိုင်တော့ဘူးဘာဖြစ်လို့မဆိုင်လဲဆိုလို့ရှိရင်အဲသူတို့က အေးမင်းတို့သူတော်မကဲ့ရဲ့လို့လဲကွာဘာမှစိတ်တွေပူမနေနဲ့တုံလုံးမနေနဲ့လို့သူတို့ကိုပြောစရာကိုမလိုတော့ဘူးဖုထသလောကဓမ္မိဟိရန္တာဖြစ်ပြီးပြီဘာမှမဖြစ်တော့စိတ်တန်ယတနာကံပတိစိတ်ကလှုပ်ကုန်မလှုပ်တော့တာဆိုတော့မလှုပ်တော့ဘူးဆိုလို့ရှိရင်လှုပ်တဲ့သူတွေအတွက်ပဲဖြစ်တော့မှာဆိုဘသူအတွက်လဲဆိုရင်ကိုယ့်အတွက်ဦးဇင်းတို့အတွက်ပဲဖြစ်မှာပဲနော်ဘုရိစေနတ်ပြမာတွေပေါ့ဗျာပြီးတော့ကြံတဲ့ပုံကိုယ်တွေအတွက်ပဲဒါကြောင့်တရားဆိုတာတစ်ခါတလေကြာရင်အဲ့ဒါလိုအတိတ်ပဲကိုအဲ့ဒါလိုဖြောင့်ယူရတယ် သူတို့ဘာတို့ဤချီးကျူးမြောက်စားခြင်းကြောင့်လည်းပဲမန်ထောင်လွှား၍မောက်မောက်ကြွားခြင်းမရှိလေရဒုတိယပိုက်ဒါတော့ပထမပိုက်မှာနေဒါယနတ်ဘဝိထေယသူတို့ဘာတွေကဲ့ရဲ့လို့လည်းပဲဘာမှတုံ့လောက်ခြင်းမရှိနဲ့တဲ့အဲ့တော့အဲ့ဒါကဘာကိုဆူလိုတာလဲဆိုလို့ရှိရင်မိမိမှာကိုချင်းသီလဖြူစင်တယ်အမှားရွေးမရှိဘူးဒါပေမဲ့လူတွေမှာတယောက်နဲ့တယောက်ဇဲကအကြိုက်မတူတဲ့အခါကျတော့ ကိုမကြိုက်ရင်လည်းဘလောက်ကြီးဖြောင်းဖြောင်းဘလောက်ကြီးမှန်မှန်ကဲ့ရတာပဲလေဒါတော့အဲ့ဒီနေရာမှာပြောတာကလောကအနေနဲ့သူတို့မကြိုက်လို့ကဲ့ရတာတွေကတော့ကိစ္စမရှိပါဘူးတဲ့ကိုကိုကအမမရှိအောင်ထိမ့်ပေါ့အဓိကကဓမ္မဘက်ကသီလဘက်ကမမာယွင်းဖို့မချွယွင်းဖို့အရေးကြီးပါတယ်တဲ့လောကဘက်မှာကတော့ယဟန္တာတော့မှမလုပ်ဘူးဦးဇင်းတို့အမြဲတမ်းမကြာခဏပြောနေကြအတုလဥပါဒကဆိုတာဟာ သူကဘုဒ္ဓလာဥပဒကသူ့ရဲ့အပေါင်းအသင်းအဖွဲ့တွေနဲ့ကြောင်းသွားပြီးတော့မှတရားနာမယ်ဆိုပြီးတော့မှဘုရားကျောင်းနဲ့သွားတယ်လေဘုရားကျောင်းနဲ့သွားတဲ့အခါကျတော့သူကကျောင်းထဲရောက်တဲ့အခါကျတော့ကင်္ခာရေဝတ္တဆိုတာရှင်သာရိပုတ္တရာကြီးရဲ့ညီငယ်သူ့ရဲ့ဇေကကိုမှသူကတဘာတဲ့နေတဲ့အလေးအကျင့်ရှိတယ်စကားလည်းမပြောဘူးဒါကြောင့်ကိုမှသူကလူလူသူကင်းရနေရမှာသွားပြီးတော့တရားအားထုတ်တယ်ကျင့်ကြံတယ်အဲ့လိုနေတာဆိုတော့ရှင်အဲဒီ အရှင်ယေဝရနေတဲ့နေရာကိုဝင်ပြီးတော့မှသူကသွားပြီးတော့တရားတောင်းတယ်သူ့ကိုတရားဟောပါပေါ့သူ့နောက်ကလည်းပြိဿတွေနဲ့လူကမနှဲဘူးအုပ်စုကြည့်လိုက်သွားတဲ့အခါကျတော့ဒီကင်္ခာရေဝတ္တကဘာမှဟုတ်လူပြိဿထူထူရှုရှုရှုရှုကိုသူကမနေတတ်တာမနေတတ်တဲ့အတွက်ကြောင့်လို့သူ့ဘာသာသူအေးအေးဆေးဆေးပဲတခါရင်ကုန်နှုတ်ပိတ်ဒီတိုင်းပဲစိတ်ငြိမ်ခြင်း၌သာလေမွေးလျော်တာဖြစ်တဲ့အတွက်လာပြီးတော့တရားဟောခွင့်လည်းသူမဟုတ်ဒီတိုင်းပဲနေတာ အဲ့ဒါအတုလဥပဒကဒေါနမောနဲ့တခါတည်းပြန်ထွက်လာပြီးတဲ့ခါကျတော့သူကရှင်သာတိဘုဒ္ဓတာသွားပြောတယ်နော်ရှင်ယေဝရဆိုတဲ့ကိုတော့သူ့တရားဟောပါလို့ရှောက်တာကိုဘာမှမဟောဘူးဒီတိုင်းငုတ်တုတ်ထိုင်နေတယ်တော်တော်ဆိုးတယ်ကိုတော့ဘာတော့ဘာမှမထင်ဘူးတာသူစိတ်ကမကျင်တတ်ဘူးလေဒေါပါတာကိုပြီးတော့သူသွားပြောတာရှင်သာတိဘုဒ္ဓတာသူ့အကိုကြီးဖြစ်နေတာရှင်သာတိဘုဒ္ဓတာအကိုကြီး အဲ့တော့အော်သူညင်ငယ်ရေဝဒတရားမောလိုက်ဘူးဆိုတော့ तू ကတရားဟောအောင်မှာပဲဆိုပြီးတော့ရှင်သာရိပုတ္တရာကျတော့အဘိဓမ္မာဇောင်မဟုတ်လားအဘိဓမ္မာကိုမြတ်စွာဘုရားကနေပြီးတော့မှအဘိဓမ္မာသူ့ရှိကိုဟော तू ကမှတဆင့်ထပ်ပြီးတော့ဖြန့်တာဆိုတော့အတုလောက်ပါတကောတခါတည်းအဘိဓမ္မာတရားတွေဟောတာတခါတည်းမိကိုမဆုံးမိုးမဆုံးပဲဒီကိုရောကြီးတော်တော်အလိုက်မသိတာပဲပြီးအဲ့ဒါကျတော့လေရှေလွန်းလို့တဲ့ကန်ကြီးအဲ့ဒါပြီးတော့ तू ကနောက်ထပ်တခါသူ့ရှင်နေထားသွားနောက်ထပ်ဘယ်သူရှိရောက်လဲအာနန္ဒာရှိရောက်တယ်အဲ့နှစ်ပါးအကြောင်းထပ်ပြောတယ် ရှင်ယုရဆိုတဲ့ကိုတော့ကြတော့ဘုရားဘာမှကိုမဟုတ်ဘူးတလုံးမှကိုမဟုတ်ဘူးတခါရေငုံနှုတ်ပိတ်နေတာရှင်သာရိပုတ္တရာကြီးရှည်သွားတယ်လေအဘိဓမ္မာတရားတွေမိကုံမစုံမုံမစုံဟောတာဘုရားပြီးကိုမပြီးနိုင်ဘူးဆိုတော့အင်းဒီတခါတွေကတော့ तू ကတိုင်းငါထွားကဟောမှဖြစ်မှာပဲဆိုတဲ့နေအောင်ပဲဟောတယ်ဒီကိုတော့လည်းတရားတောင်မှတခါတိုင်းငါတိကတော်တော်ဟောတော်တော်နှမျောတဲ့ကိုတော့ပဲကဲသုံးပါလုံးလွတ်ရလားလို့အင်းကြည်စမ်းကဲသုံးပါလုံးကရန်တာတွေပဲဒါဟုတ်တယ်မဟုတ်လားအာနန္ဒာရထပါတော့နော်သောတာပန်အရိယာမဟိုတော့တရားနာမဖြစ်သေးဘူး ဒါကြောင့်မလို့အဲ့ဒီနေရာမှာမြတ်စွာဘုရားပြောတဲ့ကထာလေးကသိကောင်းတယ်ပန္တိတေနနေတိတောနေတိတောနာမပညာရှိတွေကဲ့ရဲ့တယ်ဆိုတော့အဲ့ဒါကဲ့ရဲ့တာအစစ်ဖြစ်ပါတယ်တဲ့ပန္တိတေနပတန်တိတောပတန်တိတောနာမပညာရှိတွေချီးမွမ်းရင်လည်းအဲ့ဒါတကယ်ချီးမွမ်းတာအစစ်ဖြစ်တယ်တဲ့ဒါကြောင့်ဦးဇင်းတို့ဒီဟာကို standard အနေနဲ့နော်ကဲ့ရဲ့ခြင်းချီးမွမ်းခြင်းဆိုတာဟာဦးဇင်းတို့ပညာရှိတွေရဲ့နှုတ်ဖျားကထွက်လာတဲ့အတန်သားလေး ပို့ပြီးတော့မှမှန်ကန်မယ်တိကျမယ်ကျန်တဲ့ပုရုဇဉ်တွေဆိုတာကတော့ तू ကဘလောက်ကြီးပဲမကောင်းသည်ဖြစ်စေ तू ကြက်ရင်ကောင်းသွားမှာပဲဘလောက်ကြီးပဲကောင်းကောင်း तू မကြက်ရင်အခုကြီးမကောင်းတော့ဘူးရှင်သာရိပုတ္တရာကြီးရှင်သာရိပုတ္တရာရဲ့ဂုဏ်တွေဆိုတာနဲတာမဟုတ်ဘူးကြီးကျူးမယ်ဆိုရင်ကြီးကျူးလို့မကုန်ဘူးအဲ့ဒါလည်းပဲတရားရှိတာနဲ့ပဲမကောင်းတဲ့မကြိုက်တဲ့တဲ့ပါသွားလေတာနော်အဲ့တော့ဒီရိုးရိုးပုဂ္ဂိုလ်တွေကဲရတာတွေကတော့တော်လို့ဆရာမလိုဘူးတဲ့ပညာရှိသူတော်ကောင်းတွေကနေပြီးတော့ကဲရပြီဆိုလို့ရှိရင်အဲ့ဒါတွေကိုသတိထားပါ နော်ရှောင်ကျင်ရမရဘူးရှောင်ကျင်အဲပညာရှိတွေချီးမွမ်းတယ်ဆိုရင်တော့လက်တကယ်ကောင်းလို့ပဲတကယ်ချီးမွမ်းတာသို့တော့ချီးမွမ်းတဲ့အခါမှာလည်းပဲအချီးမွမ်းခံပုဂ္ဂိုလ်ကတခါလာသေးတယ်သူတစ်ပါးတို့ရဲ့ချီးကျူးမြောက်စားခြင်းကြောင့်မန်လဲထောင်လွှားပြီးမောက်ကြွားခြင်းမရှိလေရထားပါတော့ပညာရှိတွေကအော်ဒီကိုယ်တော်လေးတော်တယ်ဟဲ့ဒီဥစဉ်လေးတော်တယ်ဒီဆရာတော်တော်တယ်ဒီလူတော်တယ်ဒီကမတော်တယ်စသည်ဖြင့်ချီးမွမ်းရင်လည်းပဲတဲ့ပညာရှိကချီးမွမ်းသည့်တောင်ချီးမွမ်းခံပုဂ္ဂိုလ်ဘက်ကမမြောက်နိုင်အောင် နော်မမြောက်နဲ့အောင်နဲ့ဟုတ်တိတဲ့အောင်မမြောက်နဲ့အောင်ဘာဖြစ်လို့လဲဆိုမိမိကမိမိခရီးလမ်းမဆုံးသေးရင်မမြောက်ပါနဲ့တဲ့။ဩငါအခုလက်ရှိရှိတာကသူတို့ကောင်းတယ်တော်တယ်လို့ပြောပေမဲ့ငါလောက်မှတော့မပြီးသေးဘူးခဲ့။ဘယ်ကြမှာဆုံးမလဲ။ရဟန္တာဖြစ်မှဆုံးပါ။ဒါကြောင့်ကိုယ်ကိစ္စကမှမပြီးသေးပဲနဲ့သူတို့ဟောတဲ့လောက်တယ်ဆိုတော့ဩငါဓာတ်တကောင်ကိုကြိုးစားအောင်မယ်ဆိုတဲ့စိတ်မျိုးနဲ့နေပါတဲ့။ငါလိုငါတော့လိုနေသေးတာပဲ။နော်ဒီနေရာနဲ့မပြီးသေးဘူးလမ်းမဆုံးသေးဘူးပေါ့။အဲ့ဒီလိုမျိုး မိမိက စိတ်ထဲမှာနှလုံးသွင်းထားရမယ်တဲ့မိမိတို့ရှိနေတဲ့အရာတွေကို လာပြီးတော့အဲဟိုတန်းလို့လို့ကြီးကျူးလို့လည်းပဲမိမိအနေနဲ့မြောက်မသွားနေလို့ဆိုလိုတယ်ပြီးတော့မှတခါအဲမိမိကိုအဲမိမိဥစ္စာကိုနှမျောဝင်တိုခြင်းကို၎င်းလိုချင်တတ်မြင့်ခြင်းကို၎င်းအမြင့်ထွက်ခြင်းကို၎င်းဂုံးတိုက်ခြင်းကို၎င်းပယ်ဖြောက်လျာဤဒါတွေကတော့ဦးဇင်းတို့ပြောကြတာတော်တော်များပါပြီနော် မိမိဥစ္စာပစ္စည်းကိုနှမျောဝင်တို့တာကမစ္စရိယနော်ပစ္စည်းဥစ္စာတွေကိုလိုချင်တတ်မင်မောတာက လောဘပြီးတော့မှအမြင့်ထွက်တာကဒေါသကောဓာပေါ့နော်အတူတူပါပဲပြီးတော့မှတခါဂုံတိုက်တာကပိတုဏအဲ့ဒါတွေကိုလည်းမလုပ်ပါနဲ့ဒါယဟန်တပါတို့ပြောတယ်ဒါတော့ယဟန်တို့ဆိုပေမဲ့လည်းပဲလူလောကမှာလည်းဒါတွေဆင်ခြင်ရမှာပဲနော်ခုနပြောပြီးသူတစ်ပါးတွေကဲ့ရဲ့လို့လည်းပဲမိမိတို့ကလူဆိုတာကတိတ်ပြီးတော့အထီလွယ်အညာလွယ်တာကို ကိုကချီးကျူးတာတာကြားကျင်တာကိုကိုကဲရဲ့ပြီဆိုဘယ်သူမှမကြိုက်ဘူးနော်အဲ့တော့တထောင်လောက်ရှိလို့တထွာလောက်ပြောတယ်ဆိုရင်တောင်းမှအဲ့ဒီတထွာသူ့တို့ကတလန်လောက်ကိုစိတ်ထဲမှာခံလဲရတာနော်ဆိုတော့အဲ့ဒီလိုမျိုးဒါကြောင့်မလို့မိမိတို့ဟာဒီသူတစ်ပါးတွေပြောတယ်ဆိုတာပုရုဇဉ်တွေပြောဆိုတာဘယ်တော့မှမှန်နိုင်မမှန်နိုင်ဘူးပေါ့နော်တုံတန်မှန်ဖို့တော်တာခက်တယ်ဒါကြောင့်အေးပုရုဇဉ်ဆိုပေမဲ့လည်းပဲဒီနေရာမှာတော့သူတော်ကောင်းတွေပဲပြောကြပါစို့ဗျာ သူတော်ကောင်းတွေပြောရင်တော့ဟုတ်တယ်သူတို့ကကဲရထိုက်တဲ့ဟာကြမ်းပါသူကကဲရတယ်အဲ့ဒါကြတဲ့ပုဂ္ဂိုလ်ကိုမလိုက်ဘူးဓမ္မကိုလိုက်တယ်ဓမ္မကိုလိုက်တယ်ပုဂ္ဂိုလ်မုံဒီလို့ဒီပုဂ္ဂိုလ်ပေါ်မှာရန်ညှိုးရှိလို့မဟုတ်ဘူးဒါတော့ဒီပုဂ္ဂိုလ်ရဲ့ကျင့်သုံးနေတဲ့ဓမ္မကျင့်သုံးနေတဲ့တရားမှားလို့ဒါမျိုးကြရင်တော့သူတို့ကဲရလိမ့်မယ်အဲဒီပုဂ္ဂိုလ်ရဲ့ကျင့်သုံးနေတဲ့ဓမ္မသည်မှန်ကန်တယ်ဖြောင့်မတ်တယ်သူ့အတွက်ကောင်းတယ်အများအတွက်ကောင်းတယ်ဆိုရင် ဒါသူတို့ကောင်းတွေချီးကျူးလိမ့်မယ်အဲ့ဒီတော့ချီးသူတို့ကောင်းတွေရဲ့နှုတ်ထွက်စကားတည်တာလည်းပမာဏဖြစ်တယ်ဒါကြောင့်မို့အဲ့ဒါလေးကိုမိမိတို့ကအဲစင်ကျင်ဖို့ပေါ့နော်တတိထားရမယ်ကျန်တာတွေကတော့အလုံးအတူတူပါပဲလူဖြစ်ဖြစ်ယဟန်ဖြစ်ဖြစ်ဒါတွေအလုံးအတူတူပါပဲနော်သူတို့ဘာကမြောက်တည်မြောက်တည်တဲ့အောင်ချီးကျူးတည်တဲ့အောင်မိမိကမမြောက်သွားဖို့အေးတချို့ကြတော့လည်းရှိပါတယ်နော်မိမိမှာရှိအဲဟိုကြွားတတ်တဲ့ဝါသနာလေးတွေပေါ့နော်ဘုန်းကြီးတွေမှာလည်းရှိတာပဲ နော်လူတွေမှလည်းရှိတာပဲသူ့ရဲ့ဝါသနာကိုဖြစ်နေတာဒါမျိုးလေးတွေအဲ့တော့သူတော်ကောင်းတွေကြတော့ရှိရင်တောင်မပြောဘူးပြောရမယ်ဆိုတော့ခက်ရှူရှူကလေးနော်တိတ်ုံလောက်ပဲပြောသွားတာဒါကြောင့်သူတော်ကောင်းတွေဟာအဲသူတို့ရဲ့နေပုံထိုင်ပုံတွေကအမတန်မှတည်တဲ့အခါကြလို့ရှိရင်တော်တော်ကြီးဟောကြီးညူစရာကောင်းတယ်ပေါ့နော်တော်တော်ကြီးကြီးညိုစရာကောင်းပါတယ်ဥစဉ်တို့လည်းဆရာတော်ကြီးတွေတွေ့ဘူးပါတယ်သူဆရာတော်ကြီးတွေကသူတို့ရဲ့ဂုံတိတ်ခါနဲ့သူတို့ရဲ့ဂုံမုတ်နဲ့တောင်းမှဟော မလိုက်ဘူးပေါ့နော်သူတို့နေတာအမတန်မှဟိုသူ့ထက်ဝါငယ်တက်ခံခဲ့တဲ့ပုံကိုယ်တွေတောင်မှအရှင်ဘုရားတပည့်တော်နဲ့ပြောတယ်ပြီးတော့လည်းပဲဟိုနေရာထိုင်ခင်းနဲ့ပတ်သက်လို့အရှင်ဘုရားဒီကိုကြွပြဟိုမှာထိုင်ပြနေအဲ့ဒါလိုရိုးသေးသေးပြောတော့ဒီစတော်ကြီးတွေဟာအမတန်မှကိုကြီးညိုစရာကောင်းတာတွေလည်းရှိပါတယ်နောက်လူပုံကိုယ်တွေထဲမှာလည်းဒီတိုင်းမတွေ့ဘူးပါတယ်သူတို့ရဲ့ဂုံတက်ခါသူတို့ရဲ့လူလောကမှာကြည့်မယ်ဆိုရင်ယာလူကြီးတွေနဲ့နော်အဲ့ဒီလိုတွေရှိပေမဲ့သူတို့နေတာတွေအမတန်မှဟိုရိုးရိုးစင်စင်ဖြောင်းဖြောင်းဒီလိုနေတာတွေ့ခဲ့ဘူးပါတယ်ဒါကြောင့် ထိုပုဂ္ဂိုလ်မျိုးတွေကဲ့ရဲ့ပြီဆိုရင်တော့သူတို့ကတော့ဓမ္မကိုပဲကြည်ပြီးတော့မှကဲ့ရဲ့မှာဖြစ်တဲ့အတွက်အဲ့ဒါဆိုတော့သူတို့ကိုယ်အနေနဲ့သတိထားရမယ်အဲချီးမြှောက်တယ်ဆိုရင်တော့ကိုယ့်ဘက်ကသတိထားအောင်မယ်အဲ့ဒါလည်းပဲတော့ကြဒီလိုပုဂ္ဂိုလ်ကတော့ငါ့ကိုချီးကျူးတယ်ဆိုရင်ကိုယ့်ဘက်ကမခံနိုင်မြောက်တက်သွားနိုင်တယ်ရှိတာလေးပါပြောင်းသွားလိမ့်မယ်ဒါကြောင့်အဲ့ဒါကြတော့ကိုယ့်ဘက်ကနော်ချင်ချင်ပြီးတော့မှဒီဒီငိမ့်ငိမ့်ဖြစ်အောင်ငါမှမပြီးသေးဘူးရန်တာဖြစ်မှပြီးမှာပဲလုံနေသေးတာပဲဆိုတော့ကိုယ့်ရဲ့ ကျင့်ကြံအားထုတ်ရမရလုပ်ရမရတွေကိုစိတ်လက်ကြိုးစားသွားဖို့ပဲလိုပါတယ်တဲ့။ဒါကြောင့်သူတို့ဘာတွေကဲ့ရဲ့မှုနဲ့ကြုံတဲ့ခါတိုင်းမှာမိမိတို့ကစိတ်ဓာတ်ကိုခိုင်အောင်ထားနိုင်ရမယ်။ဘယ်လိုလဲဆိုလို့ရှိရင်ဘယ်အရာပဲမဆိုကြာဆင်းပြီကဲ့ရဲ့ခံရပြီကြာရှုံးပြီဆိုလို့ရှိရင်လူတွေမှာစိတ်ဓာတ်ကြတယ်တဲ့။အဲ့တော့မိမိကြာရှုံးတဲ့ခါမျိုးနဲ့တွေ့တိုင်းလည်းပဲဟာငါအောင်မြင်ခြင်းမရောက်သေးလို့ကြာတာပဲဆိုပြီးတော့မှဒီလိုသဘောမျိုးထားပြီးတော့ဆက်လက်ကြိုးစားရမယ် သို့မဟုတ်ဆိုလို့ရှိရင်မိမိတို့လမ်းတဝက်တင်ပြန်ပြီးတော့လှည့်ရတဲ့အခါအကျင့်ကြံမှုနဲ့ပတ်သက်လို့ရှိရင်အကျင့်လမ်းမဆုံးမှုဆိုတာတရားရှည်ဖို့ဖြစ်တတ်တယ်။ဒါကြောင့်ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်သူတစ်ပါးတွေကဲ့ရဲ့လို့လည်းပဲမိမိတို့အနေနဲ့စိတ်ကိုတည်တည်ငြိမ်ငြိမ်ထားပါသူတစ်ပါးကချီးကျူးခဲ့ရင်လည်းပဲအဲ့ဒီချီးကျူးတဲ့နောက်ကိုမပါဘဲနဲ့ငါလိုနေသေးတာပဲဆက်လို့အောင်မယ်ဆိုတဲ့စိတ်မျိုးထားပါနော်မန်ထောင်လွှားခြင်းမဖြစ်ပါစေနဲ့တဲ့ပြီးတော့သူမိမိမှာရှိနေတဲ့ပစ္စည်းတွေဟာလည်းပဲ နှမျိုးဝန်တိုခြင်းမရှိစေရဘူးလောဘကိုလည်းပဲတင့်တင့်တာထက်အပူလောဘမျိုးကြီးတာမျိုးမဖြစ်စေရဘူးနော်အဲ့တော့ဟောဒီလောဘကြီးတာဘုန်းကြီးတွေတွေ့အမတန်ယုတ်ဆိုးတာဆိုတော့လောဘကတော့ရှိတော့ရှိကြတာပဲလေဒါပေမဲ့အိန္ဒြေရတဲ့လောဘနဲ့အိန္ဒြေမရတဲ့လောဘဆိုတာရှိသေးတယ်နော်အိန္ဒြေရတဲ့လောဘဆိုတာကတော့ကိုယ်ရည်တင်ရတဲ့ဒါလေးကိုယ်ပဲကိုယ်အလူခံပြီးတော့မှပြန်သွားတာတချို့ကြတာမဟုတ်ဘူးချို့ကြတာမဟုတ်ဘူးအာတခါတည်း ။အော်ဦးဇင်းရဲ့မိတ်ဆွေတင်ငယ်ချင်းတခါပြောဥပါတယ်။သူတို့ကမန္တလေးမှာမလွန်ဆန်လူသင်းကလူတဲ့ခါကျတော့ဆန်ကိုတောင်နဲ့လိုက်ပြီးတော့ကြည်ရတာကိုကြည်တဲ့ခါကျတော့ဘုန်းကြီးတစ်ပါးကလည်းသူကိုယ်တိုင်လိုက်လာတာလူငယ်တောင်မလုပ်ဘူးတဲ့ဘာဖြစ်လဲဆိုတော့သူတို့လှည့်လဲရဟေးငါဟိုဘက်ကဟာမပို့နေကွာအဲ့ဒီဘက်ကအောက်နေပြီဟိုဘက်ကဆိုင်ကုန်ငါပြီသူကိုယ်တိုင်ဆန်ကိုတောင်လိုက်ပြီးတော့လက်ညှိုးထိုးပြီးတော့ထမ်းချတယ်ဆိုတော့ကိုဆိုတော့ခါကျတော့အဲ့ဒါမျိုးကျတော့နော်လူငယ်ဆိုတော့နည်းနည်းတော်သေးတာပေါ့လေနည်းနည်းဝါကြီးတဲ့ပုံကိုယ်တွေဆိုလို့ရှိရင်ဒါသင်ကြည့်လို့မသင်တော်တော့ဘူးဒါတော့ လူပုဂ္ဂိုလ်တယောက်ကမြင်မယ်ဆိုလို့ရှိရင်ဒီဆန်နေဆိုတာကလူတွေကပြောရမယ်ဆိုလို့ရှိရင်လှူလိုက်တာဒါပေမဲ့သူတော်ကောင်းအမြင်နဲ့ကြည့်လိုက်တော့အန်လိုက်တာကဲဘာလို့လိုက်တာလဲအန်လိုက်တာတဲ့ကဲသူတော်ကောင်းတွေကဘာဖြစ်လို့လဲဆိုရင် သူတော်ဘာတွေလှူလိုက်တဲ့ပစ္စည်းကိုဝိဇ္ဇနဲ့ယဟန်နေနေနဲ့အသုံးပြုတဲ့အခါမှာလှူတဲ့ပုဂ္ဂိုလ်အနေနဲ့တော့ဒါမှန်တယ်သူတို့မှမုံမုံမြတ်မြတ်ကိုလှူလိုက်တာလောဘကိုတတ်မစ္စရိယကိုတတ်ပြီးမှလှူတာဒါကလှူတဲ့ဘက်ကလှူ ဒါပေမဲ့ကိုကဒါကိုတတ်မိမှု လောဘပါမှာဆိုလို့ဒါကြီးကိုလောဘနဲ့ခံယူပြီးတော့သုံးဆောင်မှာဆိုလို့အဲ့ဒါတော့ဘလို့ဆင်ခြင်ရမလဲဆိုရင်ဟေးအဲ့ဒါအံဘတ်ဒီတဲ့ဘာတွေလဲလဲအံဘတ်ဒီတဲ့ဆိုတော့ဤတစ်ပါးပြောတယ်ဘာဖြစ်လို့အံဘတ်လဲဆိုရင်လောဘကိုအံလိုက်တာဟုတ်တယ်မို့လားလောဘတွေအံမစ္စရိယတွေအံလိုက်လို့ဒီပစ္စည်းထွက်တာလောဘတာမအံထုံးနိုင်ဘူးဆိုရင်ဒီပစ္စည်းတွေထွက်လာပါမလားဆိုတော့မင်းတို့လှူတယ်တန်းတယ်ဆိုတာကွာအံဘတ်တွေစားနေကြတာတဲ့ သူများအံလို့ထွက်တာကြီးကိုမင်းတို့ကပြန်ပြီးတော့မုံမမဲနတ်တုတ်တာဖြစ်နေထင်ပြီးသွားစားမယ်ဆိုရင်မင်းတို့လောက်မိုက်တဲ့သူရှိပါအောင်မလားတဲ့။ကဲဒါယဟန်တွေကိုဆင်ခြင်ခိုင်းတာ။နော်။ဒါတော့လူတကာကမတွေလှူတယ်ဆိုတာအံဘတ်တွေတဲ့လောဘဒေါသတွေကိုလောဘတွေကိုမစ္စရိယတွေကိုအံထုတ်ပြီးမှဒီပစ္စည်းတွေထွက်လာတာ။ဒါတော့အဲ့ဒီအံထွက်လာတဲ့ပစ္စည်းကိုကိုကမက်မောနေရင် အခုနပြောလို့အံဘတ်ကိုနတ်တုဒ္ဒရာမှတ်ပြီးတော့စားတယ်လို့ဖြစ်လိမ့်မယ်တဲ့ဒါကြောင့်ဒါတွေကိုမမေမောမောကြီးနဲ့မိမိတို့ကနတ်တုဒ္ဒရာမှတ်ပြီးတော့ကောက်စားမနေနဲ့လို့ဆိုလိုတယ်အမှန်ကတော့ဆင်ခြင်ခိုင်းတာပါနော်ဒါကြောင့်ယဟန်တွေအဲ့ဒါမျိုးကလောဘနော်ပစ္စည်းလေးပါးကိုသုံးတဲ့ကာမအဲ့ဒီလူတွေမဖြစ်ဖို့အမတန်ရေးကြည့်တယ်လူတွေပဲကြတော့လည်းပဲနော်ကိုယ်ဂုံသိက္ခာကိုယ့်ရဲ့သီလတွေအကျင့်ပြည့်မဲ့ဟာမျိုးလောက်ထိလောဘကြီးတာမျိုးကြတာအန္တရာယ်ရှိတာပေါ့နော် ဒါကြောင့်အဲ့ဒါလိုလောဘကြီးခြင်းအမြင့်ထွက်ခြင်းဂုံးတိုက်ခြင်းတွေကိုပယ်ဖြောက်ရမယ်လို့အဲ့ဒီနံပါတ်14ကထာကဘယ်လိုစိတ်ထားရမလဲဆိုတာတွေကိုပြောပြတာ။ခိုင်းနောက်နံပါတ်15ကိုသွားမယ်။ကယဝိကယေနာတိဋ္ဌေယဥပဝါဒံဘေကုဏကရေယကုဟိစီဂာမေသနာဘိသစ္စေယလာဘကမယဇနနလပယေယ ယဟန်သည်ရောင်ဝဲဖောက်ကားသမှုမပြုလုပ်လေရာသူတို့ဘာတို့ကကဲရဲ့ဘွယ်အမှုဆိုလျင်တစုံတစ်ခုကိုမျှမပြုလုပ်လေရာရရွာ၌သူတို့နှင့်ရောနောသည်ဤဆွမ်းအားဖြင့်မကန့်ညိရာလက်ကိုအလိုရှိခြင်းကြောင့်လူပေါင်းကိုမြောက်ကနှိမ်ကမပြောကြရာဒါယဟန်နေအဲ့ဒါဘာလဲဆိုရင်ဦးဇင်းတို့ ယဟန်တွေကအစားတော့ပစ္စည်းလေးပါးကိုသုံးဆောင်တာနဲ့ပတ်သက်ပြီးတော့အာဇီဝပါရိသုတ်တိသီလဆိုတာမိမိတို့ရဲ့အသက်မွေးဝမ်းကြောင်းစင်ကြယ်ရမယ်တဲ့အာဇီဝပါရိသုတ်တိသီလဆိုတာရှိတယ်ဒါကြောင့်မိမိမှာရရှိထားတဲ့ပစ္စည်းလေးပါးဒီအဲ့လိုလိုမစင်မကြယ်နီးနဲ့ရတဲ့ဟာမျိုးမဖြစ်စေရဘူးတဲ့ဒါတော့နံပါတ်1ရန်ဒီရောင်းဝယ်ဖောက်ကားသူမပြုတ်လို့လေရအယောင်းအဝယ်မလုပ်ရဘူးဒါကိုဆိုလိုတယ်ကရဝကရတိခါဘုလို့ဦးဇင်းတို့ဝီနည်းမှာလည်းရှိတယ် အယောင်းဝယ်မလုပ်ရဘူးတဲ့ဒါတော့လူများမှာတော့ကြီးပွားချမ်းသာအောင်ဆိုလို့ရှိရင်ရောင်းဝယ်ဖောက်ကားမှုပြုရတယ်ဒါတော့မိမိရဟန်းမှာကြတော့ရဟန်းဖြစ်တဲ့အတွက်ကြောင့်မလို့လူတွေလိုစီးပွားရှာပြီးတော့မှအယောင်းအဝယ်မလုပ်ရဘူးလို့ဒီလိုဆိုလိုပါတယ်နောက်ပြီးတော့ဥပဝါဒံဘိက္ခုနာကရိယကုဟိန်စီသူတစ်ပါးတို့ကဲရဲ့ဘွယ်အမှုဆိုလို့ရှိရင်တစုံတစ်ခုကိုမြမပြုတ်လို့လေရာ အဲ့တော့ဘုရားတို့မေတ္တာသုတ်ထက်မှာနသခௌဒ္ဒမာစရိဂိဉ္စီ ပြီးတော့ယေနဝိညုပရိဥပဝတေယအဲ့ဒီပိုက်နဲ့အတူတူပဲယေနဝိညုပရိဥပဝတေယပညာရှိတွေကဲ့ရဲ့မဲ့ဟာမျိုးဆိုလို့ရှိရင်နသခௌဒ္ဒမာစရိဂိဉ္စီဘာကလေးဆိုဘာကလေးမြမပြုတ်မပြောမကြံလေနဲ့လို့ဆိုလိုတယ်နော်အဲ့ဒါနာသကုဒ္ဒမာစရေကိဉ္စီယေနဝိညုပရိဥပဝရေယုံဆိုတော့မေတ္တာတုတ်ထဲကဟာနဲ့ ဥပဝါရံဘေကုနကရိယကုဟိစီနဲ့အတူတူပဲအထိပ္ပယ်ဒါတော့ပညာရှိသူတော်ကောင်းတွေကဲ့ရိုက်မယ်လို့ဆိုရင်ဘာမှမပြုတ်မပြောမကြံပါနဲ့လို့ဆိုလိုတယ်ဒါတော့တန်တန်ရှင်းရှင်းစင်စင်ကြဲကြဲနေထိုင်မဲ့ရန်တပါအတွက်ဒီမနောကံမှာစင်ကြဲအောင်စောင့်စည်းရမယ်လို့ဆိုလိုတယ်နောက်ပြီးတော့ရရွာလူတို့နဲ့ရောနှောသည့်အစွမ်းအဖြစ်မကန့်ညီရာရရွာလူတို့နဲ့ဆိုတာယဟန်ဆိုတာဟာ တမနေနတမနောဂောနေနဂောနောတမနေနတမနောလို့ရှိတယ်ဆိုတော့ယဟန်ဆိုတာယဟန်နဲ့ပဲပေါင်းရသင်းရတယ်လူတွေနဲ့သွားပြီးတော့မပေါင်းရဘူးလူတွေနဲ့သွားပေါင်းမှဆိုလူပြောလူကြံလူကျင့်ဒီအကျင့်တွေကကူးလာတယ်ဒါတော့လူတွေနဲ့ယဉ်နေတဲ့ခါကျတော့လူတွေကိစ္စကိုဝင်ပါလာတယ်ဆိုတော့ယဟန်နဲ့မဆိုင်တဲ့အလုပ်တွေလူအလုပ်တွေသွားလုပ်တဲ့ခါကျတော့လူတွေကတော့ကြည့်မှာပေါ့ဒီကိုတော့တို့နဲ့ယဉ်နေတဲ့ခင်နဲ့ဘာရဲ့ညာရဲ့ ကြားတော့ဝိနိနိမအစတာယဟန်နိမအစတာတဲ့ကြားတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ကိုယ့်ဘက်ကတိတ်ခါနေပုံပုံပဲ့ပဲ့သွားတာဒါကြောင့်လူတွေနဲ့ရောရောနောနောလက်ပွန်းတတိမနေနဲ့တဲ့ကဲဒါအသက်ခါဖို့တွေအများကြီးရှိတယ်တက်ခါဖို့တွေအများကြီးကိုအဲ့ဒီတလုံးနဲ့ခြုံထားတာနော်ဒါကြောင့်လူတွေနဲ့ရောနဲ့တော့လက်ပန်းတူတူမနေနဲ့ဘာဖြစ်လဲနေရင်ဝိနည်းတက်ခါဖို့တွေပြည့်တယ်လို့ဆိုလိုတယ်ဆိုတော့ယဟန်ဆိုတာကယဟန်တက်ခါနေနေရမယ်ယဟန်အကျင့်ကျင့်ရမယ် လူတွေနဲ့ယောပြီဆိုတော့ရန်သိက္ခာလည်းထိတယ်လူတွေနဲ့တရောရောတနောနောတသောသောနဲ့တပြောပြောနေတဲ့ခါကျတော့ယဟန်နဲ့မအဆက်တဲ့စကလုံးတွေလည်းမပါပေဘူးလားပါတယ်ဒါတော့ယဟန်နေရာလည်းလူတွေနဲ့ရောနေတော့လူတွေကြားတဲ့သွားနာထောင်တော့လူကလည်းလူအပြောပြောတဲ့ခါကျတော့အင်းတခါတလေမှတွေ့နေဟဲ့ဘုန်းကြီးရှိကြီးမပြောနဲ့မကောင်းဘူးမသိတော့ဘူးနေလေးစားသေးတယ်အတူတူနေတဲ့ခါကျတော့မထူးဘူးသူလည်းအတူတူပါပဲဆိုအကုန်ပြောကြရဟောမကောင်းတာတွေလည်းပြောကောင်းတာတွေလည်းပြောအိမ်အကြောင်းပြောအကြောင်းအကြောင်းပြောစီးပွားအကြောင်းပြောယောက်ျားအကြောင်းပြောမိန်းမအကြောင်းပြောအကုန်ပါရော အဲ့ဒါကြောင့်မလို့လူတွေနဲ့ရောရောနောနောမနေနဲ့တဲ့မြတ်စွာဘုရားပြီးတော့လက်ကိုအလိုရှိခြင်းကြောင့်လူအပေါင်းကိုမြောက်ကနှိမ်ကမပြောနဲ့နော်မြောက်ကနှိမ်ကမပြောနဲ့ဆိုတာထုံးစံအတိုင်းပဲဒီလူဟာယာရုကြီးတဲ့ချမ်းသာတယ်ဆိုရင်နော်ဟာကြောင်းတကာကြီးတို့ဟာကြောင်းမကြီးတို့စစ်တထေးကြီးတို့ဟာတခါတည်းဘာခေါ်မလဲရှင်းတော့ကဆိုရင်အရေးပိုင်ကြီးတို့ဒီလိုခေါ်ကြတာမဟုတ်လားဒီလိုဩ မြောက်တဲ့စကလုံးမျိုးပေါ့နော်မြောက်တဲ့စကလုံးမျိုးနေတယ်အဲဒီလိုမျိုးကိုယ့်ကိုလှူရည်တန်းရည်အတွက်လက်ရရည်အတွက်အဲဒီလိုမျိုးမြောက်ပြီးတော့မှမခေါ်မပြောပါနဲ့တဲ့ဒါပေမဲ့တခုတော့ရှိတယ်ပေါ့နော်သူရှိတဲ့လောက်အမှန်တိုင်းခေါ်တာကတော့ကိုကမျောလင့်ခြင်းမရှိဘူးဒီဒကာဒကမတွေရှိကဘာမှမျောလင့်ခြင်းမရှိဘဲနဲ့ရှိတဲ့အတိုင်းရှိသလောက်တော့ခေါ်လို့ရပါတယ်ဥပမာအပြင်ပြောမယ်ဆိုရင်မဟာမြတ်စွာဘုရားကိုယ်နဲ့ကလည်းကောသမကောသလမင်းကြီးကိုမဟာရာဇမြတ်သောမင်းကြီး ဒီနေ့မင်းကြီးပေါ့လေမဟာကြီးတယ်ဆိုတော့မင်းကြီးဒီလောက်တော့မြတ်စွာဘုရားလည်းခေါ်တယ်ဥပမာသမရာကြီးတယောက်အနေနဲ့ဆိုသမရာကြီးခေါ်ခွင့်ရှိပါတယ်နော်ဒါဝင်းကြီးတယောက်လာလို့ဝင်းကြီးလို့ခေါ်ခွင့်ရှိပါတယ်နော်အဲ့တော့ဒါတက်ပို့ပြီးတော့မှမိမိကအဲ့ဒီစကလုံးရဲ့ဟောဘက်မှာစကလုံးလေးတွေဒီပညာလေးတွေအပိုလိုအပိုပိုလိုလိုလေးထည့်ပြီးတော့မှမြောက်ပင့်ပြီးတော့ကိုယ့်အကြည့်ညိုအောင်ပစ္စည်းလေးပါလှူအောင်ဒီလိုပုံစံမျိုးနဲ့မြောက်ပြီးတော့မသုံးပါနဲ့မခေါ်ပါနဲ့တဲ့မိမိကိုဟိုတဲ့ကိုတချို့ကလည်းရှိသေးတယ် တချို့ကြတော့ဘယ်လိုပြောလဲဆိုလို့ရှိရင်ចောင်းတကာចောင်းမတွေကိုမြောက်ချင်ကိုကိုကိုနှိမ်ပြီးတော့ကျုပ်တို့ကတော့ဗျာဆရာသမားပေးတဲ့ဘွဲတောင်မသိတော့ပါဘူးဟုတ်လားဥဩဒရဘွဲဆိုတာတောင်မသိတော့ပါဘူးဗျာចောင်းတကာကြီးဥဖြူရဲ့ကိုတော့ဆိုမှပဲသိပါတော့တယ်ဆိုပြီးကိုနာမည်တောင်မသိတော့ဘူးပေါ့ဆိုလိုတာចောင်းတကာနာမည်ကြီးလို့လို့ဒီចောင်းတကာကိုကိုွယ်တဲ့ဘုန်းကြီးဖြစ်တဲ့အတွက်ចောင်းတကာအဲ့ဒီចောင်းတကာရဲ့ဥဖြူဆရာတော့ဆိုမှပဲသိပါတော့တယ်ဆိုတော့ဟောကိုကចောင်းတကာအောက်သွားပြီးတော့အောက်ကျွတာ အဲ့ဒါကိုကအောက်ကျုပ်ပြီးတော့သူ့ကိုမြောက်တာဆိုလိုတာသူ့ကိုဟိုဆရာသမားဥပစေဆရာကပေးလိုက်တဲ့ဘွဲ့တောင်မသိတော့ဘူးတဲ့ဒါတော့ចောင်းဆောက်တာကဥဖြူဆိုပါတော့ဗျာဒါတော့ဥဖြူအဲចောင်းတကာဥဖြူရဲ့ကိုတော့ဒီလိုမှသိတော့တယ်တဲ့ဥဖြူចောင်းတိုက်ကဆရာတော်ဆိုမှပဲသိတော့တယ်ဆိုပြီးတော့သူကအဲ့ဒီလိုကိုကိုကိုနှိမ်ပြီးတော့ဟိုတကာကိုမြောက်တာအဲ့ဒီလိုလည်းပဲမြောက်ပြီးတော့မှပစ္စည်းလေးပါးယာရေးအတွက်မပြောမဆိုပါနဲ့တဲ့နောက်ပြီးတော့မှနှိမ်နာကြတာဘယ်လိုလဲဆိုလို့ရှိရင် ဒီလူလေးอ่ะกว่าဒီလူကအခုမှကြီးပွားသွားလို့ပါငယ်ငယ်တော့ငါเจ้าမှစားတော့ပြီးတော့မှကြောင်းတက်သွားတာယုံတက်သွားတာအခုကျတော့ယာယူယာယူကြီးတွေကြီးပြီးတော့မှဒါကအထက်အရာရှိကြီးတွေဖြစ်သွားเนาะအာတိုင်းတွေမှာပြည်နယ်တွေမှာအုပ်ချုပ်ရေးတွေဖြစ်အာအထက်ရောက်သွားတဲ့ခါကျတော့ငါတို့သိပါတော့ဘူးကွာနောက်မှပေါက်တဲ့ရွှေချဘဲနဲ့တို့အလွန်းတဲ့နေကြတော့တာပါဒီကောင်ငါတင်ပြလိုက်လို့တတ်တာပါခက်နေနေလေးလေအဲ့လိုလေးတွေလည်းပြောတယ်အဲ့ဒါမျိုးကြတော့လေဒါနှိမ်တာပဲ ဩ तू ကဒါသူ့လက်အောက်ကထွက်သွားတယ်ဆိုတော့သူ့တတိယပြီးတော့လှူစရအောင်လို့ပြောတာပေါ့ဗျာနော်အဲ့ဒီလိုလေးတွေလည်းရှိတယ်ဒါကြောင့်မလို့နှိမ်မြောက်ခါနှိမ်ကမပြောပါနဲ့တဲ့ဒါကဘာအတွက်လဲဆိုရင်အခုနပြောလို့သူ့အတွက်ပစ္စည်းလေးပါလှူရည်တန်းရည်ရဖို့အတွက်ကိုရည်မျောပြီးတော့မှပြောတာသို့တော့တခါတလေမြောက်ပြောရတဲ့အရာနှိပ်ပြောရတဲ့အရာလည်းရှိပါတယ်ဘလို့မြောက်ပြောရတဲ့အရာလဲဆိုလို့ရှိရင်တချို့တခါတကမတွေမှာအကုသိုလ်ကောင်းမလုပ်တဲ့အခါမှာတွန့်တိုးပြီးအားငယ်နေတဲ့အခါကျတော့ သူတို့လွယ်ကူသူလေးကိုပဲတခါတည်းနော်တပိတ်တာလာလို့ထားကိုပဲပိတ်တာတရားလောက်မြောက်ပြီးတော့မှအားရှိအောင်ပြောရတာလည်းရှိတယ်ဒါကနော်အထုတ်တဲ့ခါတွေမှာတွန့်တိုးပြီးတော့စိတ်တွေစိတ်ဓာတ်တွေကြာပြီးနေတဲ့ခါမှာစိတ်ဓာတ်ပြန်တက်ရေးအတွက်နော်ကုသိုလ်တွေဘလောက်ရနေပြီနေဘလောက်တွေဖြစ်လာပြီဘလောက်တိုးတက်လာပြီစသည်ဖြင့်မြောက်ပြီးပင့်ပြီးတော့ပြောရတာလည်းရှိပါတယ်တချို့ကြတယ်လည်းပဲသူတင်တာပဲအဟုတ်ထင်ပြီးတော့မှနော်လောက်တာကမှားနေတာကြီးကိုသူ့ကိုယ်သူအမှန်ထင်ပြီးတော့ပြောတာမျိုးကြတော့ဒါကနှိမ်ပြစ်လိုက်ရပြန်တယ် သူ့ကိုဥကျွတော့နှင်လဲရတယ်ဒါကဘာအတွက်လဲဆိုရင်နော်သူ့ရဲ့အမှန်ရောက်ရေးကုသိုလ်ရာရေးအတွက်ပြောရတာဒါတော့ကုသိုလ်ရာရေးအမှန်ရောက်ရေးအတွက်ဆိုရင်တော့ဘာကမှမျောလင့်ခြင်းမထားရင်နှိမ်ကောင်းမြောက်ကောင်းတယ်ဒါကသူ့အတွက်သူ့အကျိုးလိုစားပြီးလို့ပြောတာဒါပေမဲ့ကိုကသူ့ရှေ့ကနေဒီလိုပြောရင်တော့ငါတော့ကြီးညိုမှာပဲငါတော့လှူမှာပဲဆိုတော့အဲ့ဒီပစ္စည်းကမတန့်မတန့်စင်တော့ဘူးတဲ့အာဇီဝပါရိသုတ်တိတိလာပြစ်တယ်လို့ဆိုလိုတယ် ဒါကြောင့်ယန္တာဖြစ်ရေးပြီးဥဒေပြီးတော့မှကျင့်ကြံအားထုတ်နေတဲ့ယန္တပါသည်အဲ့ဒီလိုမျိုးမစင်ကြဲသောပစ္စည်းလေးပါးတွေကိုမအပ်မရနိနဲ့ရှာဖွေခြင်းမပြုလုပ်ရအဲ့ဒီလိုမျိုးဆိုပါတယ်ဒါကြောင့်ဒီနေရာမှာမိမိတို့ယန္နေအတွက်အဲကိလေသာ၃မျိုးဒါလေးသိတဲ့နော်ကိလေသာ၃မျိုးဆိုတာကဘာလဲဆိုလို့ရှိရင်ယန္နေမဟုတ်လေဟိုကိလေသာအနေထားပြောတယ်ကိလေသာ၃မျိုးသိကြပြီးသားပါ ကိလေသာအကျဉ်းစားရှိတယ်အလတ်စားရှိတယ်အနုစားရှိတယ်အကျဉ်းစားကတော့အလုံးသိကြတဲ့အတိုင်းကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမနောဒုစရိုက်၃ပါးဒီဒုစရိုက်10ပါးကိုဒါအကျဉ်းစားအနေနဲ့သတ်မှတ်တယ်နောက်အလတ်စားအနေနဲ့ကြတော့ဒီနေရာမှာဒီကာမဝိတ္တဗျာပါဒဝိတ္တဝိဟိန္ဒဝိတ္တဆိုတဲ့စိတ်ထဲမှာဖြစ်တာကိုအလတ်စားအနေနဲ့ထည့်တယ်နော် ဆိုတော့စိတ်ထဲမှာဖြစ်တယ်ဆိုတော့ तू ကကျุလွန်မှုအပိုင်းမရောက်သေးဘူးဆိုတဲ့သဘောမျိုးပေါ့အေးအဲ့ဒါကလည်းတွေ့ပြီးသားဆိုတော့ဒါကတော့အထူးချဲ့ပြီးတော့ရှင်းစရာမလိုပါဘူးအနုဇာဆိုတဲ့နေရာလေးမှာတော့ဦးဇင်းတို့နည်းနည်းလေးမတွေ့ဘူးကြသေးဘူးနော်ဦးဇင်းတို့သင်ဘူးသမျှထဲမှာဒီကိလေသာဒီသုံးမျိုးထဲမှာအနုဇာကိုအဲ့ဒီလိုမျိုးခွဲခြားတာမတွေ့ဘူးတော့အဲ့ဒီအနုဇာဆိုတာလေးတော့နည်းနည်းလေးဦးဇင်းတို့လေ့လာကြည့်ရအောင်ဒါယဟန်တစ်ပါးကိုဆုံးမထားတာဖြစ်တဲ့အတွက်ယဟန်တို့ရဲ့အသုံးနှုန်းတွေပါနေလိမ့်မယ်။ ဓမ္မကကြီးကဆွေမျိုးတို့ကိုလွမ်းတလျက်ဖြစ်စေကြီးပွားချမ်းသာရန်ဖြစ်စေအဲဆုံးယုတ်တဖြင့်ဝမ်းနဲ့လျက်ဖြစ်စေကြံစီနေမှုညာနာဝိတ္တအဲ့ဒါဘာလဲဆိုလို့ရှိရင်ရန်တပါဖြစ်တဲ့အခါမှာဆွေတွေမျိုးတွေကိုတသသာနဲ့တန်းတာပြီးတော့လွမ်းနေတာပြောတာအဲ့ဒါလည်းကိလေသာအနုစားတယ်ပြောရမယ်ဆိုလို့ရှိရင်တော့ဦးဇင်းပြောလိုက်ရင်တော့စိတ်ဓာတ်မခိုင်တဲ့ဘုန်းကြီးပြောတာ ဒါလည်းရှိတာပဲစိတ်ဓာတ်မကန်တဲ့ဘုန်းကြီးတွေရှိတယ်ဒါတော့ဦးဇင်းတော်ထွက်လာကြရတယ်လို့တခါတည်းဟိုဆက်သုံးနှစ်သားကိုရင်ဝတ်တယ်ဆိုတော့လွမ်းရခေါင်းမကောမသိလိုက်ဘူးကြောက်နေရတာပြောတာကိုအိမ်မမအလုပ်လုပ်ရသေးတယ်ခေါင်းခောက်ခံရသေးတယ်တင်ချာတွတ်လို့မှားရင်ဟလားကြောက်ကြတော့ပြောတာဆော့ရတာနော်အိတ်ကိုသတိမရအောင်အဲ့တော့ဦးဇင်းကမန်းလေးလင်္ကာ6နှစ်နေပြီးတော့လင်္ကာနှစ်လောက်နေပြီးမန်းလေးပြန်လာအဲ့တော့လေစိတ်မှာဦးဇင်းလိုက်ပို့ကြတော့အဲ့တော့ဦးဇင်းတို့ရဲ့ဆွေမျိုးတွေထဲမှာဟိုအတိတယောက်ကသွားတွေ့တယ်ချင်းမလေးသွားတွေ့တယ် ရှင်းမလေးကဦးစင်းလာပြတယ်နင့်အမေဖေးလေးနဲ့အဲ့လိုကြီးအကြာကြီးခွဲနေတာနင့်မလွမ်းဘူးလားတဲ့လွမ်းဘူးလို့ဒါဒါမဲ့လွမ်းတဲ့တစ်ချိန်တော့ရှိတယ်ဆိုဘယ်အချိန်လဲတဲ့ပိုက်ဆံကုန်တဲ့အချိန်လို့ပြောလိုက်တယ်ဟုတ်တယ်လက်ပတ်ဆံကုန်တော့မေဖေးသတိရတာပါလားအဲ့တော့အဲ့တော့ရဟန်းဆိုတာကမိမိကဒီလိုမျိုးနေနေရမယ်အဲ့ဒီလိုမျိုးတခါတာအမေလွမ်းတယ်အဖေလွမ်းတယ်ဆိုလို့ရှိရင်ဘယ်လိုလုပ်ဖြစ်မှာလဲကိုယ်စုကိုမျိုးဘယ်သူမှမရှိဘူးအမေဖေမတူတဲ့သူတွေစုပေါင်းပြီးတော့နေတဲ့နေရာကြီးတာက ဒါ institution တစ်ခုပဲဟုတ်တယ်မလားအကုန်လုံးနေရာစုံကရောက်လာတာဆိုတော့အဲ့ဒီလိုမျိုးလွမ်းနာတွေတန်းနာတွေဘာဖြစ်တာတွေညာဖြစ်တာတွေလို့ဆိုရင်ဒီဘုန်းကြီးကဒါကနွက်ကရဘုန်းကြီးခေါ်တယ်ဦးဇင်းတို့ဘာဖြစ်လို့လဲဆိုရင်ဘုန်းကြီးဆိုတာယောက်ျားတွေယောက်ျားကြားကတော့ကြားပဲကြားဆိုတာသင်္ကန်းဝဝမိုးဝဝကြားကကြားပဲဆိုတဲ့အခါကျတော့ပြောညံ့ညံ့နဲ့တွေ့ရင်အဲ့ဒါမရတော့အဲ့ဒီကိုတော့အဲ့ဒါသူများတွေကဝိုင်းကြောင်ရတော့တာနော်ဒါကြောင့်ပြောညံ့ညံ့နဲ့မဖြစ်ဘူးဒါတော့ အများနဲ့နေတာတောင်ဆွေမျိုးကိုလွမ်းနေဆိုတော့တောထုတ်ပြီးမြောက်တဘာတဲ့ကြင့်ပါမယ်ဆိုတော့ပိုဝေးသေးတယ်ဒါကြောင့်အဲ့ဒီလိုမျိုးနေမဖြစ်ဘူးတဲ့သူမှဆွေခင်မျိုးခင်ကိလေသာရှိနေလို့ပြီးတော့ជីវွားချမ်းသာရန်ဖြစ်စေဆုပ်ရရန်ဖြစ်စေဆိုတော့ဆွေတွေမျိုးတွေကနေပြီးတော့မှជីវွားချမ်းသာရင်လည်းပဲသူကဒီကနေလှမ်းဝမ်းတာနေတယ်အာတကူပြစ်လို့ပြစ်စည်းကြပြီဆုပ်ကြပြီဆိုတော့လည်းသူကဝမ်းနေနေတာဒါတော့အဲ့ဓာတွေကဆွေမျိုးကိုခင်လုံးတဲ့ဟာမျိုးဆိုတာဒါကိလေသာတစ်မျိုးတဲ့ နုနုကိလေသာပေါ့နော်ညာမိဘဆွေတွေမျိုးတွေကို အမြဲတမ်းစဉ်းစားပြီးတော့အဲ့ဒါကိုပဲစဉ်းစားနေတာညာနာဝိတ္တလို့ခေါ်တယ်ပါဠိလိုနောက်ပြီးတော့တချို့ရှိသေးတယ်ဤနိုင်ငံဒီချမ်းသာကြွယ်ဝဤခင်မီတိုးတိစသဖြင့်တိုင်းပြည်မြို့ရမြောက်ကိုကြံစည်ခြင်းဇနဗရဝိတ္တဆိုတာကိုနေတဲ့နေရာကြီးနော်ဟာရှိမယ်ပေါ့ဗျာအာပြီးခဲ့တဲ့နော်12နှစ်လောက်တုန်းကဟမ်12နှစ်လောက်တုန်းကကလင်တန်လက်ထက်ကဆိုမန်အလုပ်တွေတဲပိုးကိုဗျာဟာလား လေစိတ်မှာတော့ဗမာတွေခလုတ်တိုက်တာတော့ဗမာတွေ့တယ်อืมစဉ်းစားဖို့မကောင်းဘူးလားအလုပ်တွေကလည်းရှောက်လက်တန်းရဘယ်ကုမ္ပဏီရှောက်ရှောက်ကုမ္ပဏီတွေကလည်းတောက်ကောင်းခက်ဆိုတော့လည်းဘယ်ဟိုရနာပေါ်လာဒီနာပေါ်လာဆီလီကွန်ဗယ်လီမှာလည်းအလုပ်တွေကပေါ်အာအမေရိကန်ကြီးကတဲချမ်းသာတကူအခုများကြတော့ lay off day ကြီးပဲဖြစ်နေတာဟုတ်တော့မလားအဲ့ဒီလိုလေးပြန်နှူးပြီးတော့စဉ်းစားနေရင်အဲ့ဒါလေအဲ့ဒီလိုပဲအဲ့ဒါ အဲ့ဒီတာယာဝါပြောတာကြီးကိုပြန်ပြန်စဉ်းစားနေတာပြောတာနော်အခုကျတော့မွဲပြီလေမရှိဘူးလေဒီလိုလည်းမရှိဘူးဆိုတော့အဲ့ဒီလိုပဲဘုန်းကြီးတွေကလည်းပဲဟာတို့ဘယ်ခေတ်ဘယ်ခါတော့ကတော့ဘယ်လိုတွေဖြစ်ခဲ့တာဟာကိုတော့ကတော့ပြောမှာပေါ့ဒါကတည်းကစံတပြီကို10ပြ15ပြစီတီပိတ်တာဘလောက်ဘလောက်စသည်ဖြင့်အဲ့ဒီလိုမျိုးမိမိနေခဲ့ရတဲ့အချိန်ခက်ကာလတွေကိုအထူးသဖြင့်တိုင်းပြည်ပေါ့ဗျာတာယာဝါပြောတာတွေကိုပြန်စဉ်းစားပြီးတော့မှအခုကျတော့ဆင်းရဲပြီမပြည့်စုံတော့ဘူးလေအဲ့ဒါလိုမျိုးစဉ်းစားနေတာ အဲ့ဒီလိုနေတဲ့နေရာတွေကိုစဉ်းစားပြီးနေဇဏဗရဝိတ္တတဲ့နောက်တစ်ခုရှိသေးတယ်ထွေရပေါစတိကဲ့သို့အသက်ရှင်ရဲ့အတွက်ကြံစီမှုအမရဝိတ္တဖိုလေးတရှုရှဲရှဲနဲ့တခါတည်းနော်တခါတည်းဖိုထိုးနေတာလေဒါလေးအောင်ရင်တော့ငါတို့ကအရှင်တို့ထွက်မှာကွာဟလာဖိုရင်ထိုးကြဘူးလားလို့ဖိုထိုးတာတယ်ဆရာတော်ဦးနန္ဒမလာသူပြောဘူးပါတယ်သူတရားတဲ့တစ်ခုမှလည်းရှိတယ်ဇဂိုင်းမှာတဲ့ဆရာတော်ကြီးတစ်ပါးဖိုထိုးတာနော် အာသူ့သွားကြည့်လဲအများနဲ့ဖိုးပဲထိုးနေတာရှိသမျှရှိသမျှလေးနဝကမ္မလေးတွေလည်းဖိုးတဲ့ပဲရောက်ရောက်သွားတာရှိထဲရှိထဲကိုရှိသမျှတွေအကုန်ထည့်နေရတာပဲလေဖိုးထိုးရင်အတန်းကိုမြည်တာကိုရှိထဲရှိထဲလို့မြည်တာဟုတ်တယ်ဖိုးဖြစ်ရင်ရှိထဲရှိထဲဆိုတော့ဒါရှိတာတွေအကုန်ထည့်ပြီးတော့မှလည်းပဲသူဝတ်တဲ့သင်္ကန်းလေးတွေလည်းပဲပြာတွေကတခါတည်းအများနဲ့ကြာတော့သင်္ကန်းမိပေါင်းကြီးပဲလေအဲ့တော့သူကအဲ့ဒီထိုးလာတဲ့ဓာတ်လုံးလေးကိုကြည့်ကြည့်ပြီးတော့မအောင်တော့မှအောင်တော့မှဆိုထိုးတာကို ထိုးတဲ့အခါကျတော့ तू အဲ့ဒီဓာတ်လုံးလေးအောင်လို့ရှိရင် तू ကအမနေမကောင်းရင်ခုနရေစိမ့်တော့ရင်ပျောက်တယ်အသွေးတော့ရင်ပျောက်တယ်ဘာဖြစ်တယ်ညာဖြစ်တယ်နဲ့ဒီနေ့ကျတော့ तू ကနေမကောင်းဘူးနေမကောင်းတဲ့အခါကျတော့အဲ့ဒါနဲ့ရုံနာနာမလာသွားမေးတယ်သွားမေးတဲ့အခါကျတော့အာဆရာတော်ဘုရားအခြေအနေဘလို့နေလဲဗာလဲညာလဲနဲ့အေးကွာတဲ့ငါလည်းနေမကောင်းတော့ကတော့အဲ့ဒီဓာတ်လုံးသွေးတော့ရင်ပျောက်မယ်လို့ထင်ပြီးတော့ငါရေတွေစိမ့်စိမ့်တော့တာကွာမပျောက်ပါဘူးကွာ နေမကောင်းတော့လဲဆရာဝန်ခေါ်ဆေးတိုးလိုက်မှပဲပျောက်တော့กว่าတယ်နော်နောက်တော့ငါမလုပ်တော့ပါဘူးကွာဖះမကြိုက်တဲ့လုပ်တော့ငါမလုပ်တော့ပါဘူးဆိုပြီးတော့သူပြောတယ်သူကနေပြောက်နေဒီခါဒီတစ်ခါနေကောင်းရင်တော့ငါဒါမလုပ်တော့ဘူးဘောဖះမကြိုက်တဲ့အလုပ်မလုပ်တော့ဘူးဖះကြိုက်တဲ့အလုပ်ပဲလုပ်တော့မယ်ပေါ့ပြီးတော့နောက်တစ်ခါနေကောင်းပြီးလို့တော်တော်ကြာမှသွားကြည့်တဲ့ခါကျတော့ဖိုးထဲဝင်ပြီးတော့ရှိရှိတယ်ရှိတဲ့နဲ့ထထိုးနေပြန်ဟာဆရာတော့မထိုးတော့ဘူးတော့မထိုးတော့ဘူးဆိုဆိုတော့အာမင်အောင်တော့မှာကွာနည်းနည်းလေးလူတော့တာ ဒါလေးပြီးရင်အောင်ပြီကွာဒီဒီစင်ပြီးရင်ငါအရှင်တို့ထွက်တော့မှာနဲ့ဘယ်ထွက်မလဲသူသေးတော့လည်းပဲသေးတာပဲသူအသေးပဲထွက်သွားတာပဲအရှင်မထွက်ဘူးဒါတော့အဲ့ဒီလိုမျိုးအရှင်ထွက်တော်မှာအရှင်ထွက်တော်မှာ ਨੇ အဲ့ဒီလိုအရှင်ထွက်သမားတွေအတွက်စဉ်းစားပြီးတော့သူတို့ရှိတာလေးတွေထိုးထည့်နေတာအဲ့ဒါအမရဝိတက်ခေါ်တယ်မတရားရောက်ဖို့ရေးဆိုပြီးတော့လုံနေကြတာတွေလေအဲ့ဒါအမရဝိတက်တဲ့နောက်မေတ္တာကရုဏာအသွင်ဆောင်လေဂယတိတာ ပေမခေါ်သောကာမဂုဏ်ကိုမှီ၍မြတ်နှုံးမှုနဲ့ဆက်သွယ်၍ကြံစည်မှုပရာနုဒ္ဒယတာပฏิသင်ညုတ်တဝိတ္တဒါကတော့တကယ်ယန်းနေမှာကတော့ဟောတဏှာအပ်တဲ့အရာမကြောင့်ပေါ့နော်စစ်မှန်တဲ့ကရုဏာနဲ့တဏှာတာမျိုးကတော့ဒါကိစ္စမရှိပါဘူးပေါ့လေသို့တော်လည်းပဲတဏှာတယ်ဆိုတဲ့ဟာကလည်းပဲတန်ရုပ်စဉ်တွေ့လို့လို့တဏှာတဲ့ကိစ္စမျိုးမဖြစ်စေရဘူးတဲ့နော်တန်ရုပ်စဉ်ဆိုတာဟာအဲတခါတလေကြရင် တနာတယ်ဆိုတဲ့ကိစ္စတွေဟာတန်ရုပ်စဉ်တွေ့တဲ့ကိစ္စနဲ့အမတန်နှိစက်တယ်ဒါကြောင့်အဲ့ဒီလိုမျိုးစဉ်းစားနေတယ်ဆိုတာဟာအော်သူတို့မှအာကိုမဲ့ရှာတယ်ငါတို့အကူကြီးမှငါတို့ကြည့်မှာပဲဆိုပြီးတော့ဒါကနော်ကူညီအပ်တဲ့အရာကရုဏာထားမယ့်အရာမျိုးကတော့ဒါမှန်တယ်သို့တော့တန်ရုံးစဉ်နှွယ်သောကရုဏာဒါအတုလို့ခေါ်တယ်ဒါကြောင့်အဲ့ဒီလိုမျိုးဉာဏ်စီစဉ်းစားနေတာမျိုးမဖြစ်ရဘူးတဲ့ကရုဏာတက်တက်ပဲဖြစ်ရမယ် ပြီးတော့လလဘာယာယီနေစ၍ကြံစည်မှုလာပါတိပရိသင်ညုတ်တဝိတ္တဒါကတော့ထင်ရှားပါတယ်ပစ္စည်းလေးပါယာယီအတွက်နော်ဘသူနဲ့ပေါင်းရင်ဘသူနဲ့ပြောရင်ဘယ်သွားရင်ဘာလုပ်ရင်ဆိုပြီးတော့တခါတဲ့ပစ္စည်းလေးပါလလဘာယာယီအတွက်စဉ်းစားပြီးတော့နေတာဒါမျိုးလည်းမစဉ်းစားဘူးတဲ့ပြီးတော့လလဘာယာယီအမ်မိမိကိုအထင်ကြီးစေလိုခြင်းအထင်မသေးစေလိုခြင်းတို့နဲ့ဆက်၍ကြံစည်မှုအထင်ကြီးစေလိုခြင်းဆိုတာကတော့သူများကိုကိုအထင်ကြီးစေခြင်းတာဒါတော့အထင်ကြီးစေခြင်းနဲ့ အထင်ကြီးမဲ့ပုံစံမျိုးနဲ့နေပြသွားပြဟောပြပြောပြတယ်ဒါပေမဲ့အဲ့ဒီအထင်ကြီးစေခြင်းနဲ့ဆိုရတာက तू ကကိုယ်သိခါဖို့ကိုရဟန်းဟာရဟန်းသိခါဖို့အရာစောင့်ထိန်တာမဟုတ်ဘူးတနည်းအားဖြင့် तू အထင်ကြီးသွားစေခြင်းတာလေးကို तू ရခြင်းတာဒါကြောင့်ကိုယ်သိခါဖို့ကိုကိုထိန်သိမ့်တဲ့အနေနဲ့နော်အိန္ဒိရရရနေတာကတော့ဒါကတော့ဟန်ဆောင်တာမဟုတ်ဘူးနော်ကိုယ်သိခါဖို့ကိုထိန်သိမ့်တာရဟန်းသိခါထိန်သိမ့်တာနော်နောက်ပြီးတော့မှအထင်မသေးစေလိုခြင်းဆိုတာသူတို့ကအထင်မသေးစေခြင်းနဲ့ အာသူတို့ကဒီလိုနေတာဒီလိုအစားမျိုးမှစားကြတာဒီလိုအဝယ်မျိုးမှဝယ်ကြတာဆိုတော့ကိုယ့်ရဲ့ standard ကြမှာဆိုလို့တမန်တက်တက်ကိုမြင့်ပြီးတော့ဝယ်ပြတာနေပြတာထိုင်ပြတာဒါတော့အဲ့ဒီလိုမျိုး ကိုက ပြောရမယ်ဆိုလို့ရှိရင်တော့ဒါဒီနှစ်ခုကို ပေါင်းရင် ကိုကမန်ကလေးရှိတာပြောတာကိုမန်ရှိတာဒါကြောင့်အဲ့ဒီလိုမျိုးတွေကြံစီပြီးတော့မနေရဘူးတဲ့အဲ့ဒီလိုမျိုးနေခဲ့မယ်ဆိုလို့ရှိရင်ကိုကစိတ်แท้တယ်မင်းကြံစီတော့လဲအဲ့ဒီအကြံစီတွေကိုသိနိုင်တဲ့ယသိယဟန်သူတော်ကောင်းတွေဆိုတာ နော်ဇံရအပင်ချင်းရရေတိရန်သူတော်ကောင်းတွေရန်တာကြီးတွေဆိုတာရှိတယ်တဲ့ရိုးရိုးလူမသိပေမဲ့ဇံပင်ချင်းတကိုးရရန်တာကြီးတွေဆိုတာသိနိုင်တာဖြစ်တဲ့အတွက်အဲ့ဒါမျိုးကိုကြံစီတွေးတောခြင်းမလုပ်ရဘူးတဲ့ယဟန်များမှာဒါကြောင့်အဲ့ဒီလိုမျိုးမိမိကိုယ်ကိုမကောင်းတဲ့စိတ်ကလေးတွေပေါ်ပြီးဆိုရင်နော်ရိုးရိုးလူမသိပေမဲ့သူတော်ကောင်းတွေသိတယ်ဇံပင်ချင်းတကိုးရတဲ့ရန်တာကြီးတွေသိနိုင်တယ်ဆိုပြီးတော့ရှောင်ကျင်ရမယ်နော်ဒါဟာလူများလည်းလိုက်နာသင့်ပါတယ်ဘာဖြစ်လို့လဲဆိုတော့လူဆိုတာဟာ နော်ဗဇက်နဲ့မပြောခင်ကိုနဲ့မလုပ်ခင်မှာစိတ်နေပဲကြံတာပဲဒါတော့မကြံမကောင်းတဲ့ဟာမျိုးတွေကိုမိမိစိတ်ထဲမှာဟန်ဆောင်ပါလွှားလို့တဲ့အတုအယောင်လောက်တော့မယ်ဆိုရင်တော့မိမိစိတ်ထဲမှာအတုအယောင်ဆိုတာအတုကအတုပဲဟုတ်တော့မဟုတ်လားအတုခိုးတယ်ဆိုတာအတုဆိုရင်တော့အတုပဲခိုးလို့ရတယ်အဆက်ကခိုးလို့မရဘူးကြင့်မှာပဲရတယ်ဟုတ်တော့မဟုတ်လားဟန်ဆောင်တယ်ဆိုတာဟန်ဆောင်တာပဲအတုဆိုတာခိုးယူလို့တော့ရတာပေါ့အတုပဲရမယ်အဲ့ဒီခိုးတာကတကယ်အဆက်ရပါမလား မရဘူးမရတော့အဆက်ရအောင်မလုပ်မလဲတကယ်ကျင့်မှရမှာပေါ့ဒါကြောင့်မိမိတို့ကအတုကိုသွားခိုးမခိုးမိဖို့အရေးကြီးတယ်အဆက်ရဖို့ပဲကြိုးစားပါလို့နော်ဘာဖြစ်လို့လဲအတုခိုးအတုပဲရမှာပေါ့ဗျအဆက်ယူမှာအဆက်ရမယ်ဒါကြောင့်အဲ့ဒါကိုဆိုလိုပါတယ်ဒါတော့အခုနကဦးဇင်းတို့ဆိုမျိုးမိဘတွေ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါဘုဒ္ဓတာလေးပေါ့လေပြောစရာလေးကဒီ ဦးဇင်းတို့အမတမှန်သားစရာကောင်းပါတယ်တိရိလင်္ကာနိုင်ငံမှာဖြစ်ခဲ့တဲ့ဒီ story လေးတစ်ခုပေါ့ဂေါရန္တကဆိုတဲ့ကျောင်းတိုက်မှာမထေကြီးတစ်ပါးရှိတယ်နော်မထေကြီးတစ်ပါးရှိတယ်ကျောင်းတိုက်ဘုန်းကြီးပဲပြောကြပါစေလို့လေအဲ့တော့ကျောင်းတိုက်ဆရာတော်ရှိတော့သူ့ရဲ့ညီမမှာတားတယောက်ရှိတော့အဲ့သူ့ညီမသားကိုသူ့ကိုကိုရင်ဝက်ပေးပြီးတော့သူ့ရဲ့အကိုကျောင်းမှာထားတယ်တူဝီကြီးနှစ်ယောက်နေကြတယ်ဆိုပါတော့အဲ့တော့အယောရောက်တဲ့ခါကျတော့စာတင်တိုက်ကိုပို့တယ်စာတင်ရမယ့်နေရာပို့တော့ ရောဟနာတဲ့အဲ့ဒီရွာကရောဟနာရွာကိုပို့တယ်ဒါတော့ဦးလေးလုတ်တဲ့ပုံကိုပေါ့နော်သူတူကိုစာသင်ဖို့ရောဟနာရွာပို့အဲ့ဒါပြီးတော့ထားပြခဲ့တာပဲထားပြခဲ့ပြီးတော့နှစ်တည်းကတော်တော်ကြာနေပြီကြာနေတော့နှမလုတ်တဲ့ပုံကသူ့ကိုသွားပြတာပေါ့အာကိုကြီးလည်းခေါ်ချင်ကောင်းမယ်ဘုံဘုံလည်းခေါ်ချင်ကောင်းမယ်ဇာတော်လည်းခေါ်ချင်ကောင်းမယ်ပေါ့လေဆိုတော့အာဘုံဘုံကိုရင်ကနေကောင်းသလားမကောင်းသလားလည်းမသိဘူးအကျိုးကြောင်းလေးလည်းဘာမှလည်းမပြန်ဘူး ဆိုတော့လာတိုင်းကြောင်းလာတိုင်းသူ့ညီမကလည်းသူ့ကိုအဲ့ဒါပဲမေးတော့ဂိုင်းငါညီမကသူ့သားကိုရင်တွေ့ချင်ပုံပေါက်ပါတယ်ဆိုပြီးတော့တော်တော်လေးနှစ်တွေကြာကမှသူ့သားကိုရင်နေတဲ့ပဲပေါ့နော်ပဇင်းလက်ဖြစ်ချင်းဖြစ်ရောက်ပုံကြာတော့အဲ့ဒီရှင်ကိုလိုက်သွားတာပဇင်းဖြစ်နေပြီဟုတ်တယ်လိုက်သွားတဲ့ခါကျတော့အဲ့ဒီမှာဟိုကလည်းသူ့သားဦးစင်းကလည်းပဲသူ့ဒကမာကြီးမေတော်ကြီးမတွေ့ရတာကြာတော့သူ့ဆရာသူ့ဦးလေးလည်းတွေ့ချင်းနဲ့သူ့မေတော်လည်းတွေ့ရင်းနဲ့ဆိုပြီးတော့ပြန်လာတော့အဲ့ဒီမှာမြစ်စိမ်မှာသွားတွေ့တယ်မြစ်စိမ်မှာသွားတွေ့တော့အတော်ပဲဖြစ်သွားတာပေါ့လေ အတော်ပဲဖြစ်တဲ့ခါကျတော့ဂိုင်းမင်းမင်းတကမကြီးလည်းငါခဏခဏမင်းတို့လည်းငါမင်းလာခေါ်တာအဲ့တော့ဂိုင်းဒါဆိုရင်ကောင်းပြီမင်းကရွာမှာပဲဝါဆိုလိုက်ငါကတော့မင်းနေတဲ့မြို့ပြင်မှာပဲ तू ကဝါဆိုရမယ်ဆိုတော့အဲ့ဒီဝါဆိုခါနီးနေတူပါတယ်နော်အဲ့ခုနကဦးစင်းဝါဆိုတဲ့ရောနာရွာမှာသူ့ဆရာဘုန်းကြီးကဝါဆိုရွာเจ้าမှာကြတော့ခုနကဦးစင်းကဝါဆိုတယ်အဲ့တော့ရွာเจ้าရောက်တဲ့ခါကျတော့အာဂန္တုတပားရောက်တယ်ဆိုပြီးတော့မှသူ့အမေအဖေလှူထားတဲ့เจ้าဆောင်ကလည်းရှိတော့အဲ့ဒီ ဟိုခုနကဦးလေးပို့လှုပ်တဲ့ပုဂ္ဂိုလ်ကလည်းပြောတယ်မင်းမေဖေလူထားတဲ့ကျောင်းမှာပဲနေကျောင်းတိုက်ထဲမှာကျောင်းကျောင်းဆောင်နေရှိမှာကိုအဲ့တော့အဲ့ဒီကျောင်းဆောင်မှာသွားပြီးတော့တဲတော့ဒါတော့ကိုကျောင်းမှာအာဂန္ဓုတဲရင်ရှေ့ခက်ကကိုတောက်ပါအဲ့ဒါလိုရှိတယ်ဒါတော့အာဂန္ဓုရောက်တယ်ဆိုတော့သူ့မေဖေတွေသူ့မေကြီးကရောက်လာတယ်ရောက်လာပြီးတော့လိုအပ်တာလေးတွေပြုစုပြင်ဆင်ရေမိုးအဲဟိုရင်ပေါ်တော့ရီဦးတွေဘာတွေဖြားတွေဘာတွေတေချာကြနန္ဒခင်းပြီးပြီးရှောက်တယ်ရှင်ဘုရားရှင်ဘုရားဒီကျောင်းမှာတဲမယ်ဆိုရင်အဲဝါသတင်းတော့မှလာတော့မယ်ဝါဆိုမှလာဆိုလဲဝါဆိုမယ်တဲ့ ဒါတော့ရှင်မြတ်ဒီเจ้าမှာသတင်းသုံးမယ်ဆိုလို့ရှိရင်ဒီလိုဒီเจ้าမှာလိုက်နာမယ်ရဟန်းနေကျင့်ဝတ်ရှိတယ်ဗျာတဲ့ဘာတော့တကမာကြီးရဲ့ဆိုတော့ဒီเจ้าမှာသတင်းသုံးမယ်တဲမယ်ဆိုရင်ဒီပြီးတော့အိမ်မှာဆွန့်ခံရမယ်ဆွန့်ခံကြရမယ်အဲ့ဒါဆိုတော့အာရပါတယ်တကမာကြီးခံပါမယ်ဆွန့်ခံပါမယ်ဆိုပြီးတော့အဲ့လိုနေပဲသူကဆွန့်ခံစားတယ်အိမ်ရောက်လိုက်ဆွန်လေးလောင်းလိုက်ဒီလိုနေပဲကြောင်းပြန်စားလိုက်နေဝါရင်းသုံးလနေတာဒါမှမသိဘူးဒါမှမသိဘူးအဲ့တော့အဲ့လိုနေပဲနေဒါတော့ဝါကျွတ်တော့ ဦးစင်ကလည်းပြန်တော့မယ်ကမာကြီးဆိုတာရှင်မြတ်နေပါအောင်နောက်တနေ့ဆိုင်ပါအောင်ဆိုတော့သူတို့လူစရာတန်းစရာလေးပြင်မရစေဆိုသူ့အတွက်လူစရာတန်းစရာနော်သင်္ကန်းချုပ်ဖို့ရှေ့တုန်းကတော့အိန္ဒိရိလင်္ကာထုံးစံဒီနေ့လည်းဒီတိုင်းပဲဒီဟိုပွဲတွေဆိုရင်သူကပိတ်စာလေးတွေနော်2000 2000တွားတကိုက်ခွဲတာတာနှစ်ကိုက်လောက်သူတို့ထက်တက်လှူတယ်အဲ့တော့အဲ့လိုပိတ်စာလေးလဲသူတို့ကလှူတယ်ပြီးတော့မှရှေ့တုန်းကတော့အိန္ဒီဟိုတို့အိန္ဒိယတို့ဆိုတာကလားတွေကစီလေးစီလူးတယ်မဟုတ်လားဆိုတော့စီကြီးတော့ကလေးလည်းထက်လှူတယ်ကျန်တဲ့ထညက်ခဲလေးတွေလည်းလှူတယ် အဲ့ဒါပြီးတော့မှသူတို့ကတော့ကြတယ်ပေါ့လေနောက်တနေ့ကျတော့ကိုဦးစင်းကပြန်ကြွပြန်ကြွတော့သူတို့ဆရာသမားနှစ်ယောက်တွေ့တယ်ရေစိမ့်မှာပဲတခါထပ်တွေ့တာထပ်တွေ့တော့အဲ့ဒါနဲ့မင်းမေတော်ကြီးတွေ့ကြလားဆိုတွေ့ပါတယ်အေးမင်းအဲသူတို့နေကောင်းကြလို့ဆိုကောင်းပါတယ်ဒီလောက်ပဲအဲ့တော့တွေ့ကြတယ်တဲ့ရှင်ပြဟိုဒီမှာကြည့်တယ်သူတို့လှူတဲ့သင်္ကန်းတောင်မှအဲ့ဒါသူကပြန်လှူတယ်ပြီးတော့အဲပါလာတဲ့စီလေးတွေနဲ့သူတို့တဲကြတဲ့နေရာလေးမှာကြားရတဲ့ခြေထောက်တွေပါတယ်လူပေးပေါ့လေခြေထောက်တွေပါတယ်ခြေကွက်ရင်လူတာနဲ့တူပါတယ် ပြီးတော့ပါလာတဲ့ကြံတကာလေးတွေနဲ့လည်းသူ့ဆရာပြန်ကတ်ပေါ့လေအဲ့ဒါပြီးတော့မှနောက်နေ့ကျတော့တခါခီးထွက်ကြရောသူ့ကိုဘုန်းကြီးကရွာရောက်တဲ့အခါနှမကနေပြီးတော့ရွာထဲဝင်လာပြီးဆိုတော့သူ့ကိုအာရပါရသွားကြတာပေါ့အဲ့တော့သူထင်တာကသူဦးစင်းပါလာလိမ့်မယ်လို့ထင်တာဆရာဟမ်ဆရာတော့ဘယ်မလဲဦးစင်းလည်းမပါပါလို့တော့ဟဲ့နင်းဦးစင်းနင်းเจ้าမှာတဝါတွင်းလုံးဝါဆိုသွားတာဘယ်ကဝါဆိုရမှာတော့ဒီပြီးတော့ရှင်အာဂန္ဓုတပါးတာရှိတာအဲ့ဒါနင်းတာ ဆိုတော့ဟုတ်လို့လားဆိုဟုတ်တယ်တဲ့နင်တို့လှူလိုက်တဲ့ပိဿာလေးတော့ဟောဒီမှာကြီးငါလှူလိုက်သေးတယ်နင်တို့လှူတဲ့ကြံတကာကတောင်ငါစားခဲ့ရသေးတယ်ဆိုတော့ပြောခါကျမှအဲ့ဒီကျမှအမေကဩငါသားနော်ရက်တဲ့ရွာတဲ့ဆွေတဲ့မျိုးတဲ့နေတာတော့ငါဘသူပါလားဆိုတာအရှင်မဖို့ပဲနဲ့ဒီတိုင်းနေသွားတာဆိုတော့အဲ့ကျမှသူ့မိကလည်းကြီးညိုလွန့်လို့တဲ့ကြီးညိုလွန့်လို့မောရိယအကျင့်ကိုကျင့်တဲ့ရဟန်းလိုပဲဆိုပြီးတော့သူ့သားရဟန်းကိုအဲ့ဒါလိုကြီးညိုတာဒါကြောင့်ဦးဇုံတို့မှာမေတ္တာတုတ်ရဲ့ဏိဒန်းထဲမှာအဲ့ဒါလေးတစ်ခုပါတယ် နော်ဘာလဲဆိုလို့ရှိရင် ကရဏီယမထကုတလိနာယန္တတန္တာပဒံအပိသမစ္ဆတေကောဥစုစသူစုစတန်တုတကောစအပကိစောတန်တိန်တိရောစနိပကောစအပကဘောကုလေသွာနာနုဂိတောနောက်ဆုံးအင်္ဂါမေတ္တာတို့ရဲ့ပုပ္ပဘာကပฏิပဒမေတ္တာပွားမယ်ဆိုရင်ရှေ့ဥစွာကျင့်ရမယ်ကျင့်စဉ်၁၆ချက်ချမ်းမှာနောက်ဆုံးတစ်ချက်နော် အဲ့တော့ကုလေသူအမျိုးအနွယ်တွေမှာဆွေတွေမျိုးတွေမှာအနနုဂိတ်တော့မညိမကတ်မတွယ်မတာနဲ့တဲ့ကဲဒါတော့ဆွေတွေမျိုးတွေမှာညိကတ်တွယ်တာနေဘူးဆိုလို့ချင်းအဲ့ဒီရဟန်းကအဲ့ဒီရွာနာကိုမခွာနိုင်ဘူးဇာတင်မှုကိစ္စလည်းမသွားနိုင်ဘူးဟိုရွာဒီရွာလည်းမသွားနိုင်ဘူးဒါကြောင့်ရဟန်းဆိုတာကတကောင်ကျွတ်တဲ့နေကိုနေတတ်ရမယ်မနေတတ်ရင်နေတတ်အောင်ကြိုးစားနော်ဆွေတွေမျိုးတွေကြားထဲမှာသွားနေရင်လူကဆွေမျိုးတန်ရောစဉ်ကြောင့်မလို့အလုရှုပ်တယ် ဒါကြောင့်ဦးဇင်းတို့အခုရှင်းနေချီမပြန်သေးဘူးเนาะအဲ့တော့ဆွေမျိုးနာနေဆွေမျိုးဘူးလူဘူးလူဘူးလူနာနေလူဘူးရတယ်လူနာကူးတယ်เนาะအဲ့ဒါတော့ယဟန်ယဟန်နေနေရတယ်ယဟန်လိုနေရတယ်ဆိုတဲ့ခါကျတော့လိုအပ်တဲ့ခါတွင်တင်ဆုံးမတဲ့ပြောတဲ့ဟောတဲ့ခါမျိုးကြမှာပဲကိုကပြောရဟောရတွင်တင်ဆုံးမရတယ်ဒါကြောင့်လူတွေကိုလူပေါင်းမပေါင်းရဘူးเนาะလူတွေကိုလူလိုသွားပြီးတော့မပေါင်းရဘူးယဟန်ပေါင်းပဲပေါင်းရတယ်ဆွေတွေမျိုးတွေမှာလည်းပဲ တခါတဲ့တန်ရုံစဉ်တွေ့တာပြီးတော့မခွဲနဲ့မခွာနဲ့အဲ့ဒီနောက်မှာပဲဒေဗီဗီတရှောင်ရှောင်လဲမနေရဘူးတဲ့ဘာဖြစ်လို့လဲယဟန်ဆိုတာကိလေသာတောင်ခွာတော့တဲ့တပါးတဲ့အဲကိလေသာကွာအောင်တော့တဲ့တောင်တပါးတဲ့သွားကျင့်ရအောင်မှာဒါတော့ဆွေနာမျိုးနာကတ်နေပြီဆိုမှတော့ဆွေမျိုးကတ်တဲ့တဏှာကပြတ်ပါမလားမပြတ်ဘူးအဲ့ဒါကြောင့်မလို့ယဟန်ဖြစ်တယ်ဆိုရင်တဲ့ဒါဒီလိုခွာကိုနေနိုင်ရမယ်တဲ့အဲ့ဒါယဟန်နေဘယ်လိုကျင့်ရမလဲဆိုတာကိုမြတ်စွာဘုရားညွှန်ကြားပေးတာကဲနောက်နံပါတ်16သွားကြစို့ နာသဂိဋ္ဌိဂောတိယဘေခုနာသဝါစံပယုတ်တံဘာတေယဘာဂဗိယံနသိခေယကထံဝေဂာဟိကံနကထေယေယမြန်မာလို ဒါကတော့ထုံးစံတိုင်းပဲလိန်လဲပလွားဝါကြွပြောဆိုရဲဆိုတာဒါလိန်လိန်နာလဲပါတယ်လိန်ကြွကြွတာပေါ့နော် လိန်ပြီးတော့မရှိဘဲနဲ့ကြွတာအဲ့ဒါလိန်ကြွကြွတယ်ခေါ်တယ်အဲ့ဒါမျိုးရဟန်းနေမှာမရှိရဘူးတဲ့ခုနပြောပြီးရှိခဲ့တယ်ဆိုရင်တောင်မှပဲကို့မှာရှိတဲ့ဂုံကို့မှာရှိတဲ့အရှင်ဝါကိုလျှော့ပြီးတော့မှနော်တင့်ုံလောက်ပဲပြောရတယ်ဟာ တချို့ကတော့ပြောနေဟေးတို့ဗမာပြည်မှာတော့ကဆိုရင်နော်ဒူလိုဟာမျိုးကိုလည်းမဖြစ်ဘူးဘာဖြစ်တယ်ညာဖြစ်တယ်ဒီကြမှာဘလို့နေရတယ်ဆိုပြီးတော့မှတချို့လည်းပြောတာရှိတယ်လေအမေရိကန်ဟိုဗမာပြည်မှာဆိုတာကြောင်းတဲ့ကြီးတွေကဘလို့ဘဲကဘလို့နဲ့စသည်ဖြစ်ပေါ့နော်ဒါတော့ဒီမှာရောက်တဲ့အခါကျတော့ဦးဇင်းတို့ကအမေရိကန်ဆိုတာဒီနိုင်ငံမှမဟုတ်ဘူးဒီပြင်မှာဘယ်ဘဲရောက်ရောက်ပေါ့နော်ဦးဇင်းတို့ကဒီမိမိတို့ကဘာလဲဆိုရင်သာသနာပြုလုပ်ငန်းတို့ကိုပဲကောင်းတဲ့ထည့်ရမယ်လူတွေဆန်းဆန်းအမေရိကန်သွားရင်ဘာကြီးရှိမှာဘလို့ချမ်းသာမှာဘာကြီးတွေရမှာလို့ လူလူသွားစဉ်းစားလို့မရဘူးနော်ဒါတော့လူတွေကဘုန်းကြီးတွေကိုကြည့်လဲလူတွေလိုပဲထင်ပြီးတော့အာရှင်ပြအမေရိကန်မှာနေတာဒီလောက်ကြာပြီဒေါ်လာတွေဘယ်လောက်ချမ်းသာလဲနဲ့ဩဒုက္ခပဲဘုန်းကြီးအလုံးလုံးတာများအောင်းမိနေလားမသိဘူးလို့နော်အဲ့ဒီလိုကိုမေးတာဆိုတော့ဟာဒုက္ခအလုံးလုံးတာမဟုတ်ဘူးဒီမှာသာသနာပြုကိစ္စအနေနဲ့နေကြတာဒါတော့သူတို့ပစ္စည်းလေးပါအတွက်လူကြတန်းကြလောက်ပဲရှိမှာပေါ့နော် ကျမ်းမာရေးအတွက်လိုအပ်တာလောက်သုံးလို့ရတာပဲရှိမှာပေါ့ဘယ်လှုပ်လှုပ်တာမဟုတ်တော့ဘယ်လှုပ်လှုပ်ချမ်းသာမှာတော့ဒါတော့ဦးဇုံကဒီတိုင်းပဲပြန်ဖြစ်လိုက်တယ်ဒါတော့ပြောရမှာနေဖို့တဲ့ဦးဇုံကသာသနာပြုဖို့နေဖြစ်တဲ့နေရာမှာနေရမယ်အဲမနေ့ကပဲဦးဇုံတို့ဒါလန်ဒန်သွားတော့မန်ချက်စတာရောက်တဲ့အခါကျတော့အာမန်ချက်စတာမှာပထမဆုံးဒီနေရတဲ့အကြောင်းကသူတို့မြို့ပြင်မှာဝေကြီးဂျုံခဲနေတယ်မှာနော်လူသူလည်းမနေဘူးသူတို့အဖြူတွေတော့လာတယ်ပေါ့လေ ပြီးမှသူတို့မြို့ထဲကိုပြောင်းအခုလက်ရှိကျောင်းရှိတယ်အခုလောင်းကလက်ရှိကျောင်းကတော်တော်လေးလည်းကောင်းပါတယ်ဒါအဲ့ဒီကျောင်းမှာပထမဆုံးစနေရတဲ့ဒီဟိုတဲ့နဲ့ဆရာတော်တစ်ပါးနဲ့ဦးဇင်းကသွားတွေ့တာကိုအခုတော့ तू ကနေပေါ်မှာတာဝန်ကျနေတယ်ဒါတော့ तू နေခဲ့တဲ့ကျောင်းနေရာကိုပြတဲ့ခါကျဦးဇင်းကသူ့ကိုမေးတယ်ရှင်ဗျာရှင်ဗျာနေတဲ့နေရာကြီးကမြို့ပြင်ကြီးမှာ6တောက်တော့ဘာမှလည်းမရှိဘူးရှင်ဗျာအဲ့ဒီနေရာကြီးမှာဒီလောက်ကြီးနှစ်10နှစ်လောက်ကြီးနေခဲ့ရတာရှင်ဗျာမပြင်းဘူးလားဆိုတော့ဦးဇင်းကမေးတာ သူတို့ရင်းလဲရင်းနှီးရည်လဲရည်စရာပြောတာဟာမောင်ဩဇရပျော်တဲ့နေရာကြီးပဲသွားနေမယ်ဆိုလို့ရှိရင်ကဘာကြီးကတစ်ဖက်စောင်းသွားမှာပေါ့ကွာတဲ့နော်ရေကြီးရမြင်းနွေရကြီးပဲသွားနေရင်ကဘာကြီးကတစ်ဖက်စောင်းသွားမှာတဲ့ကောင်းတဲ့နေရာကြီးပဲလူတွေသွားလေးနေသွားနေတော့ကဘာကြီးကလေးပြီးတော့ရွက်သွားမှာပေါ့ဟုတ်လားတို့ကပျော်တဲ့နေရာနေဖို့တဲ့လိုတဲ့နေရာနေဖို့အရေးကြီးတယ်ကဲမဟုတ်ဘူးလားလို့တာဟုတ်တယ်ဦးဇင်းတို့ကလူတွေမှာတော့ကြီးပွားခြင်းတဲ့အတွက်ပฏิရူပဒေတာဝတ္တဖြစ်ဖို့အရေးအတွက် သူကရေကြီးရမြင့်ညူရရှားရတယ်နော်ဦးဇင်းတို့ကြတော့ရေနောက်လဲတောက်ရမှာပဲမြစ်ချောက်လဲစားရမှာပဲရေကြီးရမြင့်ညူရကြည့်လို့မဖြစ်ဘူးဒါတော့ရေကြီးရမြင့်ညူရမှာကြီးပဲနေကြမယ်ဆိုရင်မြစ်ချောက်တဲ့နေရာရေနောက်တဲ့နေရာဒကာဒကာမတွေဘယ်လိုလုပ်မလဲဟမ်ဟာခမရတို့ရှည်လာလို့ဗျာတနေ့နေလို့တောင်မှသင်္ကန်းလေးတစ်စုံတော့ရမှာမဟုတ်ပါဘူးနေချင်မဟုတ်ဗျာကျုပ်တော့အမေရိကန်မဲ့သွားပါမယ်ဆိုတော့ပဲအဲ့ဒါဆိုအမေရိကန်ကြီးတစ်ဖက်ပြည့်သွားလိမ့်ဒါကြောင့်မလို့ရဟန်းဆိုတာအဲ့ဒါလိုစိတ်မွေးရတာနော်မပြောတော့လည်းပဲ သာသနာရေးတွေတရားဓမ္မတွေတွေအဲ့ဒါလိုနေကြရတာဒါကြောင့်ရေကြီးရမြင့်နေရဆိုတာကလူတွေအတွက်မှန်ပေမဲ့ရဟန်းတွေအတွက်ကြတော့ဟုတ်တယ်ကဘာကြီးတစ်ဖက်ဆောင်းသွားနိုင်တယ်ဒါကြောင့်ရေနောက်တော့လဲမပြောပေမဲ့မြစ်ချောက်တော့လဲနေရတာပဲဒါကြောင့်မိမိတို့ကဒီလိုဘလူကြီးတွေနေမှညာလူကြီးတွေနေမှဆိုပြီးတော့ကြွားခြင်းဝါခြင်းတဲ့ပုံကိုယ်တွေဆိုနေလို့မရဘူးနေလို့မရဘူးဒါကြောင့်မိမိကြွားတာဝါတာမလုပ်ပါနဲ့တဲ့ပစ္စည်းလေးပါးနဲ့စက်လို့စကားပြောမယ်ဆိုရင်လည်းရှင်လည်းပဲ အဲ့ဒီပစ္စည်းလေးပါးနဲ့နီးစပ်တဲ့ဇကားမျိုးကိုရဖို့အရင်မပြောနဲ့နော်ပစ္စည်းလေးပါးနဲ့နီးစပ်တယ်ဆိုတာကတချို့ကမေးတယ်မို့လားအရှင်ပြဘယ်နေလားကျုပ်ဘယ်မှာကြောင်းထိုင်ပါတယ်ဟာအရှင်ပြတို့အရှိကနော်အလှူဒန်းလေးပေါ်ရလားအလှူဒန်းပေါ်တော့မပေါ်တော့မပြောနေဗျာကျုပ်သင်္ကန်းတစ်စုံတောင်နှစ်ထပ်ထပ်ကြည့်တာတောင်ပါတော့ပဲရှိသေးတယ်ဆိုလိုတာသင်္ကန်းလေးတစ်စုံတောင်မရှိတဲ့အတွက်နှစ်ထပ်ထပ်တာတောင်သင်္ကန်းပါပါလေးဝက်ရတော့ရှိသေးတယ်လို့ပြောတာအလှူမရှိဘူးဆိုတော့သင်္ကန်းလေးများလှူမလားပေါ့ နော်ဆွန်းကတော့ကောဆိုဆွန်းကတော့ငတ်တယ်လေပြတ်တယ်လေပေါ့ဗျာဥပုရေရှိစောင့်ရတဲ့ခါလေးရှိတယ်ဆိုဩဒီကိုတော့ဆွန်းမပြည့်စုံရှာဘူးထင်တယ်ဒီလိုကလေးတွေပစ္စည်းရရေးလက်လက်ပါရရေးတွေစောင်းပါရိတ်ချီမပြောလင်နေအရှင်ဘုရားနေတဲ့အကြောင်းကကောကျယ်မြင်လားမြင်ပါခမညာဟုတ်တယ်မဟုတ်လားလို့ဒါအကြောင်းမကောင်းဘူးလို့ပြောတာအကြောင်းလှူစေရအောင်လို့တဏှာစေရအောင်လို့ပြောတာဟုတ်တယ်မဟုတ်လားဒါတော့အကြောင်းကနေရတာပဲဒီလို ဒါကြောင့်မလို့မိမိတို့တခါတလေကြလို့ရှိရင်တင့်တော်သလိုနဲ့ချိုးချံပြီးတော့နေရတယ်ပစ္စည်းလေးပါလက်လာပါယာယီတို့အဲ့ဒီလိုစောင်းပါရိတ်ချင်မပြောလေနဲ့တဲ့ကိုနှုတ်စိတ်အားဖြင့်ကြမ်းတမ်းသည်အဖြစ်ကိုလည်းမကျင့်လေရဒီနေရာမှာတော့ဦးစင်းကကိုနှုတ်စိတ်မှာစိတ်တော်ပါတယ်ကိုနဲ့နှုတ်ကမပါလိုက်ဘူးဖြစ်နေတယ်ဒါတော့ကိုနဲ့နှုတ်လည်းပဲတည်တင်တဲ့အတွက်ဦးစင်းပြောပြပါမယ်ဒီနေရာမှာယဟန်တွေကိုအဓိကထားပြီးတော့ပြောတာဖြစ်တဲ့အတွက်ယဟန်တို့ရဲ့ကျင့်ပုံကျင့်နည်းကိုပြောပါမယ် ကိုကြမ်းတယ်ဆိုတာဘာလဲဆိုရင်ဥပမာတန်ခါအစည်းအဝေးကြီးရှိတယ်ဆိုပါတော့ဒီလိုတန်ခါအစည်းအဝေးကြီးတွေမထေကြီးတွေလည်းကြွနေတဲ့တန်ခါအစည်းအဝေးကြီးတွေမှာဒီမထေကြီးတွေကိုတွန်းတိုက်ပြီးတော့မသွားနဲ့နော်ရှေ့မှာသွားတဲ့ခါမှာအာဂါရဝဖြစ်အောင်မလုပ်နဲ့ရိုးရိုးသေးသေးကိုဂါရဝနှိမ်ချပြီးတော့မှသွားပါလာပါဖြတ်ပါတန်းပါမထေကြီးတွေနေရာကိုသွားမထိုင်ပါနဲ့ဒါကိုဆိုလိုတယ်ဒါတော့ကိုထေဝါကြီးတိခါကြီးဇရောသမရောကြီးတွေရှေ့မှာမိမိကအာဂါရဝပုံစံနဲ့မနေနဲ့မဖြတ်နဲ့မသွားနဲ့မလာနဲ့ သွားခဲ့လာခဲ့ဖြတ်ခဲ့မယ်ဆိုရင်ကိုကျမ်းတယ်လို့အဓိပ္ပာယ်ရှိတယ်နော်နောက်နှုတ်ကျမ်းတယ်ဆိုတာဘာလဲနှုတ်ကျမ်းတယ်ဆိုတာကဒီနေ့မှာဆဲဆိုတာကိုပြောတာမဟုတ်ဘူးဝိဇ္ဇနသာသနာမှာသာသနာရဲ့စည်းကမ်းဆိုတာရှိတယ်တိခါဝါကြီးတဲ့ပုံကိုယ်တွေကိုဦးဇင်းတို့ကအယုသိအလေးမြတ်ပြုရတယ်ဒါကြောင့်တန်ခါအစီဝေကြီးတွေရှိတဲ့အခါမှာဒီမထေကြီးတွေရဲ့မထေကြီးတွေကဒီတဘာပတိလုပ်ပြီးတော့မှစီဝေးကြီးတွေရှိပြီစီဝေးနေပြီစုစည်းနေပြီဆိုရင်ဟောဒီမထေကြီးတွေဟာသူတို့ဒီစီဝေးရဲ့တဘာပတိတွေပဲ သူတို့ကအဓိကသက်ဆိုင်တယ်ဒါကြောင့်အကြောင်းတုံတရားပေါ်ပြီးဆိုရင်ဟောဒီတဘာပတိဆရာတော်ကြီးတွေထေကြီးဝါကြီးဆရာတော်ကြီးတွေရတ္တညူဆရာတော်ကြီးတွေရဲ့ခွင့်ပြုခြင်းမရရင်ဝါငယ်တဲ့ပုံကိုယ်တွေကထမလို့ပါဒါသာသနာယဉ်ကျေးမှုနော်ဦးဇင်းတို့ရဲ့ဘာခေါ်မလဲသာသနာရဲ့အတ္တိကခေါ်မှာပေါ့ဒါကြောင့်မိမိကဒီတစုံတယောက်သက်ပုဂ္ဂိုလ်ကနေနော်တရားဟောဖို့ရှောက်ရင်နံပါတ်1တာဝန်ဒီအဲ့ဒီထက်မှာသဘာပတိဖြစ်တဲ့ဆရာတော်ကြီးရဲ့တာဝန်သူသူ automatic သူရောက်သွားတယ် သူလောက်ရမှာဒါတော့အဲ့ဒီမှာမိမိကသဘောပတိဆရာတော်ကြီးတွေကနေပြီးတော့ဟောခြင်းသူကိုယ်တိုင်လည်းဟောခြင်းဟောလိမ့်မယ်မဟောခြင်းလည်းတင့်တော်တဲ့နော်ဟောပြောကောင်းတဲ့ဓမ္မဂတိကတဘာဘာကိုလွှဲလိမ့်မယ်အဲ့ဒီမှာအဲ့ဒီကြမှာဟောရတာအဲ့ဒီတော့အဲ့ဒီလိုမျိုးမဆောင်ပဲနဲ့အရှင်ဘုရားဒီလိုတရားဟောပါဗျာဩဃာသာဩဃာသာမေဖို့နေပါရစ်တုတို့နဲ့ရပါလို့ဘုရားဆိုဟိုကဟောမဲ့ကြံမဲ့တဘာပတိကဟောမှာကိုဘုရားတရားတန်ကဗဇက်ကလေးဖွင့်စုပေးမဲ့ကြံသေးတယ်ဟာတခါတည်းဟိုကတော့ဗျုံဆိုရှိကထားစုပေးတာမျိုးဆိုအဲ့ဒါနှုတ်ကြမ်းတယ်လို့ခေါ်တာ တရားဟောခြင်းလုံးလို့ရှစ်တက်ဟောတာမဟောရအောင်ဟာတပည့်တော်ဘုရားဒါလေးတန်တရားရှိလို့ရှင်ဘုရားဖြည့်ပြီးတော်မူပါဘုရားအတိကျလို့ဆုံးမပြီးတော်မူပါဆိုရင်လည်းအဲ့ဒီတဘာပတိနေပဲဆိုင်တယ်ဒါဒီဆိုတော့ကြီးကလည်းအေးမောင်ပစင်ဘသူမင်းသိတယ်မဟုတ်လားမင်းသိမင်းဖြစ်လိုက်စမ်းကွာဒီလိုခွင့်ပြုချက်ပေးမှဖြည့်ရတယ်ခွင့်ပြုချက်မပေးရင်မဟောရမပြောရမဖြည့်ရသူတို့တာဝန်ပေးမှအောက်ကယဟန်တွေကနေဖြည့်ရပြောရတာဒါကြောင့်ဖြည့်ခဲ့ပြောခဲ့မယ်ဆိုရင်တဘာပတိဆိုတော့ကြီးတွေထေကြီးဝါကြီးဆိုတော့ကြီးတွေကိုကြော်လွန်ပြီးပြောတာဖြစ်တဲ့အတွက်ဒီနှုတ် မယဉ်ကျေးဘူးဒါကိုနှုတ်ကြမ်းတယ်လို့ခေါ်တယ်နော်ဒါကြောင့်နှုတ်ကြမ်းတယ်ဆိုတာကဥစဉ်တို့အပြင်ဘက်မှာလို့ဆဲဆိုတာပြောတာမဟုတ်ဘူးမထေကြီးဝါကြီးဆရာတော်တွေကိုကြော်ပြီးတော့ဟောခြင်းပြောခြင်းဖြေခြင်းကိုဆိုလိုပါတယ်နောက်စိတ်ကြမ်းတယ်ဆိုတာကတော့ဒါကတော့တိအောင်လို့ဥစဉ်စာလေးတဲ့ထည့်ရေးပေးလိုက်ပါတယ်စိတ်ကြမ်းတယ်ဆိုတာဘာလဲဒီနေရာမှာဒီဟန်ဆောင်တာပဲဆိုကြပါစို့နော်ဟန်ဆောင်တာပဲဆိုကြပါစို့ ဒီစာပေထဲမှာဦးဇင်းတို့ဖွင့်တာကတိတ်တော့မကက်ဘူးမစီစတော်ကြီးပြောတဲ့ဟာလေးကိုကြိုက်လို့စာပေထဲမှာတော့အိန္ဒိယရဲ့ထုံးစံအရသူတို့ကဘာရှိလဲဆိုဇက်စနစ်ကတိတ်ပြီးတော့ပြင်းထန်တယ်ဇက်စနစ်ကစိတ်ပြီးတော့ပြင်းထန်တဲ့အခါကျတော့သူတို့ကဇက်နိုင်တွေကနေသင်္ကန်းဝတ်လာတဲ့အခါကျရင်ဇက်မြင့်တွေကနောက်မှဝတ်တယ်ဆိုတော့ဒါတော့ဇက်နိုင်တွေကအရင်ဝတ်ပြီးဇက်မြင့်တွေနောက်မှရလာလို့ရှိရင်လူလောကမှာဇက်မြင့်တွေကိုကြောက်နေရတာဘာယာတုဘလောက်ပဲမြင့်မြင့်ကြောက်နေရတာနော်ဦးဇင်းတကားတော့ကကြားတယ်ဘောလုံးပွဲမှာကော့ချ်လုပ်တဲ့သူက နော်သူ့ဘောလုံးဝရက်လောက်တာကိုမှားလို့ပြောပြတာကိုသူ့ကအဲ့ဒါလိုပြောရကောင်းမလို့ coach ကိုလက်သိနေဆွဲထိုးတယ်တဲ့နော်ဘောလုံးကန်တဲ့လူကဇက်မြင် coach လောက်တဲ့လူကနီးပြကသူကဝရင်ဖြစ်နေတာဇက်နေဖြစ်နေတာအိန္ဒိယမှာအဲ့လိုရှိတာဒါကြောင့်သူတို့ကရဟန်းပေါင်ရောက်တော့လည်းပဲအဲ့ဒီလိုပဲအယုသေးပေးရမှာလားဆိုတဲ့စိတ်ကလေးတွေရှိတဲ့ခါကျတော့သူတို့ကဇက်မြင်တွေကိုသူကအယုပဲသေးပေးရတော့မှလို့လို့သာသနာထုံးတမ်းစင်လာရပြပြန်တော့လေသူတို့ကဝါကြီးနေတာဒါတဲ့ခါကျတော့သူတို့ကလည်းပဲဇက်မြင်ရောင်ရောင်ခံဆောင်တာမျိုး အဲ့ဒါမျိုးပြောတာဒါတော့မဇီစရောကြီးကအဲ့ဒီအဖွင့်ကိုမကြိုက်ချင်ဘူးဒါတော့ဦးဇင်းတို့မြန်မာနိုင်ငံလို့ဇက်မြင့်စနစ်ဇက်စနစ်မရှိတဲ့နိုင်ငံဘယ်လိုလုပ်မလဲနော်ဒါကြောင့်ဒါကယဟန်နေနဲ့ပို့ပြီးတော့အားလုံးနဲ့သက်ဆိုင်တာကဒီဇက်စနစ်တခုတည်းမဟုတ်ဘူးကျန်တာတွေအများကြီးရှိသေးတယ်ပညာမတတ်ဖက်နဲ့တက်ချင်အောင်ဆောင်းတာဘွဲမရဖက်နဲ့ရချင်အောင်ဆောင်းတာစာမတတ်ဖက်နဲ့စာတတ်ချင်အောင်ဆောင်းတာနော်အဲ့တော့ဒီဒီလမရှိဖက်နဲ့ရှိချင်အောင်ဆောင်းတာဇံမရဖက်ရချင်အောင်ဆောင်းတာမဲ့မရဖက်ရချင်အောင်ဆောင်းတာ ဖိုးမရပဲရကြအောင်ဆောင်းတာအဘိညာမရှိပဲရှိကြအောင်ဆောင်းတာအဲ့ဒီလိုဟာမျိုးကမှတကယ်ဟန်ဆောင်တာမျိုးအားလုံးနဲ့ဆိုင်တယ်ဒါကြောင့်စိတ်ချမ်းတယ်ဆိုတာကိုမှမရှိတဲ့ဂုံတွေကိုရှိခြင်းရောင်ရောင်ဟန်ဆောင်ရင်ဒီစိတ်ညစ်ပတ်တဲ့စိတ်ပဲဒါဒါကိုကြံ့တယ်လို့ခေါ်တယ်နော်ဒါကြောင့်စိတ်ချမ်းတယ်ဆိုတာအဲ့လိုဆိုလိုပါတယ်ဒါကြောင့်ဒီနေရာမှာခုနကပစ္စည်းလေးပါးနဲ့ဆက်ပြီးတော့ပြောတယ်ဆိုတာလေတခုကြံသွားသေးတယ်နော်ဒါလည်းပစ္စည်းလေးပါးနဲ့ဆက်ပြီးတော့ပြောတယ်ဆိုတဲ့နေရာမှာဥစဉ်တို့တရားဟောတဲ့အခါလေးတွေရှိပါတယ် ဒါတော့တရားဟောတဲ့အခါမှာဘလို့နှလုံးသွင်းပြီးတော့ဟောရမလဲဆိုရင်မဟောကောင်းတဲ့ဟာမျိုးပေါ့နော်မအပ်ဆက်တဲ့ဟောပြောခြင်းကတော့ငါဒီတရားကိုဟောရင်တော့သူတို့နာရင် ကောင်းမှာပဲနာပြီးလို့ရှိရင်ငါ့ကိုကြီးညိုရင်လည်းကောင်းမှာပဲကြီးညိုပြီးလို့ရှိရင်ငါလှူကြတန်းကြထောက်ပံ့ကြရင်တော့ကောင်းမှာပဲဆိုတဲ့စိတ်နေတာတရားဟောရင်အဲ့ဒီတရားဟောပြောခြင်းဒီမအပ်တဲ့တရားဟောခြင်းနဲ့ဒါနော်မအပ်တဲ့တရားဟောခြင်းနဲ့ ဒါတော့ဟိုတုန်းကဒကမတယောက်ကဒကာတယောက်ကပဲဆိုပါတော့ဗျာဦးဇင်းကအတုပါလေးတစ်ခုရှိတော့မေးတယ်ဦးဇင်းနော်ဦးဇင်းကပဲကြောင်းတယ်လီဖုန်းကင်ပြီးတော့ဒါဒီ appointment လို့ဖြေနေရတာဆိုတော့ရှင်ဘုရားတယ်ရှင်ဘုရားရှင်ဘုရားတို့တပတ်ကိုဘယ်လောက်လွှဲရမှာလဲဗျာဟာအဲ့လိုတခါကြီးမရှိပါဘူးလို့နော်အဲမရှိပါဘူးလို့ဒကမဒါဒီကိစ္စတွေက ကိုတတ်နိုင်တယ်လို့လှူကြတာပါလို့အခုလို့အာသုဘဇာပနဆိုလို့ရှိရင်တော့သွားတဲ့ပုဂ္ဂိုလ်တွေပစ္စည်းလေးပါပေါအောင်သင်္ကန်းတို့တပည့်တို့တော့ဝတ်ထည့်ထည့်ကြတယ်ဆန်လေးနော်စီလေးတွေလည်းဆွန့်ဆန်အတွက်ကိုစားပြုထည့်ကြတယ်လို့နောက်ပြီးတော့မှအကြောင်းတွေလည်းဟိုထူထူဆောင်ရလေးတွေလှူကြတယ်ဒါတော့ထုံးစံဒါပေမဲ့ဘလောက်ရှိတယ်လို့မတတ်မှတ်ပါဘူးကိုနိုင်တဲ့လောက်လှူတာပါလဲဆိုဟုတ်ဘူးဗျာစောစောတုန်းအဲမသိဘူးဗျာတူတော့စောစောတုန်းကတော့ပြောပြကြတော့တရုတ်ကျောင်းသွားတော့ကဒီတုတ်ကိုယူရင်900ဒီတုတ်ကိုယူရင်900ဒီတုတ်ကိုယူရင်1000လို့ပြောတယ်ဗျာဆိုတော့ သူကတုတ်ရှုပ်ရှည်ရွရင်သူကငွေများများလူရတယ်တဲ့ဆိုတော့ဦးစင်ကအဲ့လိုတော့မဟုတ်ပါဘူးလို့ဒါကတော့ဦးစင်တို့ဒီအာသူကလုပ်တယ်ဆိုတဲ့ကတော့ကိုနိုင်တဲ့လောက်လူပစ္စည်းလေးပါးလေးနဲ့ပတ်သက်ထားတော့ဘာဖြစ်စေပေါ့လို့ဒါမှဒီထဲမှာအမြောက်ရတဲ့ဒီကုသိုလ်ပါမှာလို့နော်ဒါကြောင့်ဦးဇင်းတော်ကကိုရရေးဘယ်နေဆိုဟာကျုပ်တို့တစ်ပေါက်တစ်ထောင်လောက်ဆိုပြောလဲမကောင်းဘူးလားသွားမပြောနဲ့မအပ်ဘူးအဲ့ဒါကိုဆိုလို့မအပ်ဘူးတဲ့သွားမပြောရဘူး ဒေကသေးတဲ့လူမှမှဟိုမှာတခါတဲ့မသာအတွက်ပြဿနာကုန်မှာတမျိုးမသေးခင်ကကုန်ထတာတမျိုးဖုတ်ဖုတ်ကိုကြည်နေပြီအဲ့ထဲမှာဖုံးချက်တတုတ်ကို900 600 900နဲ့သွားဈေးတင်နေပဲဖြစ်တော့မလဲဟုတ်တယ်မို့လားဒါကြောင့်မလို့အဲ့ဒီလိုမျိုးတွေသွားပြီးတော့မပြောရမဟောရဘူးမလုပ်ရဘူးမညွှန်ရဘူးတဲ့ရဟန်းများမှာဘလို့ဟောရမှာတော့ဆိုတော့အေးငါတို့ဒီတရားလေးတွေဟောရင်နားကြရင်ကောင်းမယ်နားလို့ရှင်သိကြရင်ကောင်းမယ်သိတဲ့အတိုင်း လိုက်နာကြရင်ကောင်းမယ်လိုက်နာတဲ့အတိုင်းအကျင့်တွေပေါက်လို့ဉာဏ်တူတွေရောက်ရင်ကောင်းလိမ့်မယ်လို့နှလုံးသွင်းလက်သူတို့ကိုချီးမြှောက်ခြင်းလို့မတည်သေးတဲ့လူတွေသိစရာတနာလို့ပေါ့နော်အဲ့ဒီလိုမျိုးဖြင့်သာလျင်နှလုံးသွင်းပြီးတော့ဟောရပြောရမယ်တဲ့ပစ္စည်းလေးပါလက်လာပါရရေးအတွက်ကိုခုနပြောသလိုစောင်းပါရိတ်ချီမပြောအပ်ပြီဘူးတဲ့ရဟန်းနေမှာဒါကနော်ဒါအများကြီးကျေပြတ်ပါတယ်ဒါတိခါဘုတ်အများကြီးနဲ့အကျုံးဝင်သွားတယ်အဲ့တော့အဲ့ဒါတွေဟာပြောမယ်ဆိုလို့ရှိရင်တော့ဒီ ဟိုရှောင်ကျင်ရမယ်ဝိနည်းသိက္ခာပုဒ်တွေပေါ့နော်ဒါဒီမှာတော့ဝိနည်းသိက္ခာပုဒ်ရမဟုတ်ဖက်နဲ့အကြောင်းအရာကိုပဲပြောတယ်။ကောင်းပြီနောက်ဆုံးတစ်ခုကဘာလဲဆိုလို့ရှိရင်ဆန့်ကျင်ပဲပြောဆိုညှင်းခုန်ခြင်းကမပြောဆိုလေရ။ဒီနေရာမှာဒီပြင်လူတွေညှင်းညခုန်ညတာကတော့ဒါထားလိုက်ပေါ့လေလောကရေးရာနဲ့။ဒါပေမဲ့ဓမ္မရေးရာအနေနဲ့ပြောမယ်ဆိုရင်ဒီနေရာမှာကအော်ပြောကြပါစို့တရားကိုရှာဖွေတဲ့သူတရားကိုကြင်ကြံနေတဲ့သူလိုက်နာနေတဲ့သူဒါတော့တရားနဲ့ပတ်သက်လို့ရှင်လည်းပဲသူ့ဆရာကိုယ့်ဆရာသူနီးကိုနီး ဟာသူတိတာမှန်တယ်ကိုတိတာပိုကောင်းတယ်ဆိုတော့ပိုတိကြတယ်ဆိုတော့လူတွေညင်းတက်ခုံတက်ကြတယ်ဒါတော့အဲ့ဒီလိုမျိုးတစ်ဖက်သားနဲ့ဆန့်ကျင်ဘက်ထားပြီးတော့မငင်းမခုံပါနဲ့တဲ့ဒါတော့ပြောမယ်ဆိုရင်မာစီဆိုတော်ကြီးကအေးအထူးသဖြင့်ယောဂီတွေနော်တရားလုပ်တဲ့ပုဂ္ဂိုလ်တွေဒီတရားနဲ့ပတ်သက်ပြီးတော့ तू နိုင်တယ်ကိုနိုင်တယ် तू ဆရာမန်တယ်ကိုဆရာမန်တယ် तू နီးကောင်းတယ်ကိုနီးကောင်းတယ်လို့ အဲ့ဒီလိုကြီးတော့မငင်းကြမခုန်ကြပါနဲ့တဲ့ဘာဖြစ်လို့လဲဆိုရင်ယောဂီဖြစ်ပြီးတရားရှာသူဖြစ်ပြီးတော့ဒါဒေါသကိုမထိန်နိုင်ဘူးဆိုတော့တရားမရှိတာကိုယ့်ဘာသာကိုပြပြီးသားဖြစ်နေတယ်ဒါတော့ငင်းရခုန်ရမယ်လို့ဆိုလို့ရှိရင်မငင်းကျင်တယ်တဲ့အကျိုးမရှိဘူးအချိန်ကုန်တယ်ကိုယ့်အတွက်တန်ဖိုးရှိတဲ့အချိန်တွေကုန်တယ်နော်တရားနဲ့ပတ်သက်လို့အဲကိုကသိကျင်လို့မေးရင်တော့သိကျင်လို့ဆွေးနွေးရင်တော့ကိုသိတာကိုသိတဲ့အတိုင်းလေးသိတဲ့လောက်ပြောပြလိုက် ဆရာနီးသိရင်ဆရာနီးပေါ့နော်ဘယ်စရောကြီးကဘလို့ဟောတယ်ဘယ်ပါဠိတော်မှာဘလို့ရှိတယ်အကျုပ်တို့သိတာတော့ဒီလိုသိတယ်နားလည်တယ်ဒီလောက်တော့ပြောပေါ့ဒါပေမဲ့သူ့ကိုအနိုင်ရာရေးအတွက်တော့သွားမငင်းကြပါနဲ့တဲ့ညင်းလို့လည်းပဲနိုင်လို့လည်းအကျိုးမရှိဘူးနော်အဲ့ဒါကြောင့်မလို့ညင်းတာခုံတာကိုမလုပ်ပါနဲ့လို့ဆိုလိုတယ်ဒီနေရာမှာကိုင်းနောက်နံပါတ်7ခွန်သွားကြစို့မောတဝိဇေနနိယေထသမ္ပဇာနောတထာနိနဂိရာ အထဇေဝိတေနပညာယတိလပတေနနေညမတိမင်းကြီးမြန်မာလို့ ကောင်းပြီဒါတော့သူတော်ကောင်းဆိုတဲ့ပုံကိုယ်တွေဟာသူတော်ကောင်းဖြစ်ပြီဆိုရင်သူတစ်ပါးတွေကိုနော်အဲခုနပြောတဲ့နှိမ်ချတဲ့ပုံစံမျိုးလည်းမလုပ်ဘူးပြောလည်းမပြောဘူးကဲလည်းမကဲရပါဘူးနော်မှားရင်ကုညီဖေးမှာဖို့ပြင်ဆင်ပေးဖို့ပဲဒါလည်းပဲချူရိုးသားသားဒါသာရရအတန်းနဲ့ဒါရနာပြိုပွဲနဲ့လိုက်နာခြင်းအောင်နားထောင်ခြင်းအောင်ပြောဆိုပြီးတော့ပဲ့ပြင်ကြတာဒါဖြစ်ပါတယ်ဒါကြောင့်မိမိက ရဟန္တာပါလည်းဖြစ်နေပြီသူတော်ကောင်းအနေနဲ့လူလောကမှာတော့သူတော်ကောင်းဖြစ်နေခံယူခြင်းနဲ့ဆိုရင်တဲ့မမှန်မကန်စကားမျိုးကိုမပြောပါနဲ့နော်စကားဆိုတာနေ့တိုင်းပြောနေကြတယ်ဒီစကားအလုတ်အရှုပ်ဆုံးပဲဒါတော့မိမိတိတ်ခါရှိအောင်လဲဒီစမိမိပြောတဲ့စကားကပဲလှုပ်သွားတာမိမိတိတ်ခါကြအောင်လဲဒီစကားကပဲဖော်ထုတ်သွားတာသူတော်ကောင်းမှန်သူယုတ်မှန်မှန်သိအောင်လဲအဲ့ဒီစကားကပဲဖော်ထုတ်သွားတာစကားစကားပြောပါများစကားတွေက ဇာတိပါမကောက်စရာမရဏပါပြလိမ့်မယ်နောက်ပဲဘယ်ရမလဲဟုတ်တယ်မဟုတ်လားဇာတိရှိမှတော့မရဏထိအောင်သွားရမယ်အကုန်ပြတာအဆုံးထိပြတာဒါကြောင့်မလို့ဗဇက်ဟားလိုက်ရင်ဥပနခွေရှိမှတောင်သိတယ်တဲ့ဟောဒါကြောင့်ဇကားထင်းရမယ်ဒါတော့ပညာရှိသူတို့ကောင်းနေဆိုတာဇကားကိုထိန်းတယ်တော်ယုံတန်ယုံမထွက်တော်ဘူးသူတို့ကနော်ဒါကြောင့်ပြောတဲ့ခါမှလည်းမှန်မှန်ကန်ကန်ပြောတယ်ဒါကြောင့်ဟောဒီဇကားဟာလူလောကကြီးအတွက်အမတန်မှကိုနေရာတော်တော်ကျဲကျဲယူထားပါတယ် ဒါကြောင့်တူဦးချင်းတူဦးချင်းရဲ့ဂုံတိတ်ခါအကျင့်တိတ်ခါသီလနော်အားလုံးဒီဟောဒီအတန်နေထဲမှာပါနေတယ်အတန်နေထဲမှာသူ့ရဲ့အဆန်နေရှိနေတယ်ဆိုလိုတာကဒီလူရဲ့ဂုံတိတ်ခါဒီလူရဲ့အတတ်ပညာအကျင့်သီလအမျိုးဇက်အနွယ်အကုန်လုံးပါပြီးသားဒါကြောင့်မှာယူနဲ့ဖောက်ပြန်တဲ့ဇာတ်တွေကိုမပြောပါနဲ့နော်မိမိမှာမရှိတာကိုဟန်ဆောင်ပြီးတော့လဲဒါရှိလေတရားဟန်ဆောင်ပြီးတော့မှတာထေးရဆိုတဲ့စကားလုံးကတာတထာနာတထာနိတထာနိကတာထေးရကိုပြောတာ ဆိုတော့မာယာနဲ့တာထေယနော်မာယာဆိုတာကကိုယ်မှာရှိတဲ့အပြစ်ကိုမရှိလေအောင်ဟန်ဆောင်တာကမာယာကိုယ်မှာမရှိတဲ့ဂုံတိတ်ခါတွေကိုရှိလေစေအောင်ရောင်ဂုံကြီးတွေဆောင်တာကတာထေယကောက်ကျစ်တယ်လို့ခေါ်တယ်နော်အဲ့ဒီလိုမျိုးကောက်ကျစ်ဆင်းလဲမှုလဲမလုပ်ပါနဲ့တာဌာနာနိနာဂိရာအထဇီဝိတေနပညာယသီလပတေနကိုယ်မှာရှိနေတဲ့အသင်မွန်းချောင်းအဖြစ်တော်လကောင်းပညာအဖြစ်တော်လကောင်းအကျင့်သီလအဖြစ်တော်လကောင်းလူတွေမှာကိုယ့်ရဲ့ကိုယ့်ရဲ့သင်မွန်းချောင်းကနော် မြင့်တဲ့အခါကျတော့နည်းနည်းအသင်မိုးဝမ်းကြောင့်နှိမ့်တဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်နှိမ့်ခြင်းနဲ့ကဲ့ရဲ့ခြင်းနဲ့မတူမတန်တယ်လို့ဆက်ဆံတယ်ဥပမာအပြင်ထားပါတော့ဗျာနော်ပြောရမယ်ဆိုလို့ရှိရင်မိမိတို့ကဌာနကြီးတစ်ခုမှယာရုကြီးကြီးနဲ့တခါတည်းပန်ကာလေးအောင်မှကြာကြာနာနာနဲ့နော်ဟောဘာခေါ်မလဲဟော white collar လောက်သမားဖြစ်ခေါ်မှာပေါ့ဟုတ်လား blue collar မဟုတ်ဘဲနဲ့အဲ့ဒီလိုပုံကမျိုးကဟိုးကစိတ်ကန်းလိုနေရာမျိုးမှာတခါတည်းပင်ပန်းပန်းနဲ့ထမ်းပြီးတော့နေရာတွေတွေ့လို့ရှိရင်ဒီလူတွေအလောက်ကျန်းသမားတွေပါ လောက်ကျန်းသမားတွေပါနဲ့ဒီလိုစကားလေးကကိုမှဒီလိုဖြစ်တာနော်သူတို့ကဘယ်မှာလောက်တယ်ဆိုရင်လည်းပြီးသလောက်ပါပြီးပါပဲသို့သောနည်းနည်းလေးအလောက်ကျန်းသမားတွေပါဆိုတာပညာမတတ်ဘူးလို့ပြောတာနဲ့တူတူဖြစ်မသွားဘူးလားဖြစ်တယ်ဖြစ်တယ်ဒါကြောင့်မိမိတို့ကတခါတလေကြရင်သူတစ်ပါးကိုသုံးတဲ့စကားလုံးကို မနှိမ်မိဖို့အမတန်ရေးကြည့်ပါတယ်နော်ဒါတော့စဉ်းစားရမှာကသူတို့တွေလည်းလှုပ်ချင်လို့လှုပ်ရတာလားဒီလောက်ပဲတတ်နေလို့ဒီလောက်လှုပ်ရတာလားဒါစဉ်းစားကြည့်မပြောပါဘူးဒါပေမဲ့ သူတို့တတ်တဲ့ပညာနဲ့သူတို့လှုပ်ရှားတာဒါတော့ဖြောင်းဖြောင်းမှန်မှန်သူတို့အလှုပ်ရှားရင်ဦးဇင်းတို့အလုပ်ကိုမကြည့်ပါနဲ့အကျင့်နဲ့သီလကိုကြည့်ပါဟုတ်တော့မဟုတ်လားအကျင့်နဲ့သီလကိုကြည့်ပါအော်သူတို့ကဒါတွေတတ်တဲ့တို့သူတို့ရဲ့ရိုးရိုးသားသားလေးလှုပ်ရှားကြတာနော်လိန်ကောက်ကြည့်ပြီးတော့မစားဘူးမခိုးဘူးမလိန်ဘူးမွှဲဘူးသူများကိုမညစ်ပတ်ဘူးဒါတော့အော်သူတို့သီလကောင်းတယ်သူတို့အကျင့်ကကောင်းတယ်လို့အဲ့ဒီလိုသူတို့ရဲ့ကျင့်ကြံပုံကိုကြည့်ပါအလုပ်ကိုမကြည့်နဲ့အလုပ်ကိုကြည့်ခဲ့မယ်ဆိုရင်ကဲ့ရဲ့ဘွဲရာနှိမ်ချစရာလေးတွေဖြစ်တတ်တယ် ဒါကြောင့်မိမိရဲ့အသက်မွေးဝမ်းကြောင့် professional နဲ့ပတ်သက်ပြီးတော့မှသူတစ်ပါးကိုခေါ်တဲ့ပြောတဲ့အခါမှာနော်ငစိမ့်တဲ့တို့ဘာတို့ညာတို့မခေါ်မိဘူးအင်မတန်ရေးကြည့်ပါတယ်အထံသမားမခေါ်မိဘူးရေးကြည့်ပါတယ်နော်မိမိရဲ့အဲသူတို့ကိုမထိခိုက်တဲ့အသုံးနှုံးနဲ့ခေါ်ရပါမယ်နောက်ပြီးတော့ပညာလည်းအတူတူပဲနော်အာသူတို့ကဘယ်နှတန်းလောက်ဘလောက်ပဲအောင်တာဆိုတာအမှန်မကောင်းပါဘူးမသုံးသင့်ပါဘူးနော်6တန်းအောင်5တန်းအောင်3တန်းအောင်4တန်းအောင်ဘာဖြစ်လို့လဲဆိုတော့တခါတလေကြလို့ရှိရင်နော်ဦးဇင်းတို့ဟော ရှေးတုန်းကဘုန်းကြီးမှပြောတာရှိပါတယ်ဟောတိပိဋကဆရာတော်ကြီးကိုစက်တဲ့ဆရာတော်တွေကတိပိဋကမအောင်ပါဘူးဟုတ်ရဲ့လားမအောင်ဘူးဒါပေမဲ့သူတို့စာတတ်တယ်ဒါကြောင့်မလို့တိပိဋကဆရာတော်ကစာစစ်နိုင်တယ်ဒါကြောင့်စာမှုဘက်မအောင်လို့တာသွားခဲ့ရတော့မယ်ဆိုလို့ရှိရင်အဲ့ဒီဆရာတော်ကြီးတွေကိုသွားပြစ်မရသည်မကြဘူးလားကြပါတယ်ကြပါတယ်ဦးဇင်းတို့သာသနာမှာအဲ့ဒါကိုကြည့်ရတယ်ဒါစာမှုဘက်မအောင်တိုင်းလဲကျော်ရင်သွားပြောလို့မရဘူးဒီတိုင်းပဲလူလောကမှာအတတ်မအောင်ဘဲနဲ့ တီထွင်ထားတဲ့တူတူရှင်ကြီးတွေမရှိဘူးလားလို့ရှိတာပဲဗာရန်အောင်လဲဘာမှမအောင်ကဲနော်ကဲဘေဂိတ်တို့လည်းကြည့်လိုက်ပါအောင်ဘလောက်အောင်လို့လဲဒါပေမဲ့သူတို့ကဘာမှတခါတည်းဘီလီယံနာတတိကြီးဖြစ်နေမခံယူဘူးလားလို့ဒါတော့သူတို့မှလည်းပဲအခုကျစတိဗ်ဂျော်လည်းကြည့်အောင်ကဲသူထွေးသွားတာတကဘာလုံးကမော့ကြည့်အောင်ထွန်သွားတာကဲသူသူများတို့ပြောသလိုအများကြီးတက်သလားဆိုတော့မတက်ဘူးဒါပေမဲ့ तू ထွန်းသွားတာကြည့်ဒါကြောင့်လူတယောက်ကိုအဲ့လိုပြောရမယ်ဆိုလို့ရှိရင်သူ့ရဲ့တီထွင်ဉာဏ်နေဆိုတာကြံသေးတယ် အကံအကံမကောင်းအကြောင်းမလှလို့ကြောင်းပါနော်သူ့ရဲ့ academic ပညာမရပေမဲ့သူ့စိတ်ထဲမှာတီထွင်တာကြံစတာပြောဆိုနေတာလုပ်နေတာတွေအများကြီးကြံသေးတယ်ဒါတွေကိုမိမိနှင်ရသည်သွားကြတယ်တခါတလေကိုကဘွဲရပြီသူ့လောက်မတတ်တာအများကြီးရှိတယ်နော်သူ့လောက်မတတ်တာအများကြီးရှိတယ်ဒါကြောင့်ဇလပေဒမှာဘွဲရပေမဲ့တခါတလေကြတော့နော်ဟိုးကပင်လေတဲ့သူကငါးငါးဖက်နေတဲ့လူလောက်တောင်မှသူကဟိုမသိတာတွေအများကြီးကြံသေးတယ်ဒါကြောင့်ကိုမသိတဲ့ပညာရတဲ့အတွက်ကိုကိုသူကကိုကသူ့ကိုလေးစားရမှာ ဒါကြောင့်မလို့အသင်မွန်းအကြောင်းပညာရတဲ့နဲ့ပတ်သက်လို့ကိုကျင့်တဲ့ကျင့်သီလတွေနဲ့ပတ်သက်လို့သူတစ်ပါးကိုအထင်အမြင်မသေးမိဖို့အရေးကြီးပါတယ်တဲ့အဲ့ဒါလေးကလည်းပဲလူလောကမှာလိုက်နာစရာဖြစ်ပါတယ်ဆင်ခြင်စရာဖြစ်ပါတယ်ဒါရင်နောက်တစ်ခုသွားကြစို့နံပါတ်78ဒုဒ္ဒဝါရုရုတိတောဘဟုံဝါစံတမနာနံဝါပုထုဇနာနံဖရုတေနနေနပတိဝိဝဇ္ဇာ နာဟိတန္တောပတိသေနိံကရောန္တိယဟန်တိသာသနာဘပရပိုက်ယံတို့ဤ၎င်းများစွာသောလူတို့ဤ၎င်းများစွာစွာတော်ကဲ့ရဲ့ဆွဆွဲသော စကားတို့ကိုကြားရ၍ကြမ်းတမ်းသောစကားဖြင့်တုံ့ပြန်၍မပြောဆိုလေရာအဘဲကြောင့်ဆိုသောကိလေသာငြိမ်းပြီးသော သူတော်ကောင်းတို့သည် တုံ့ပြန်လျက် တိုက်ခိုက်ခြင်းမှုကိုမပြုကြလေကုန်သောကြောင့်ဒီဒါကတော့အတိပဲအမတန်ရှင်းပါတယ်ဗျာသူ့တိုင်းလေးပဲနားလည်နိုင်ပါတယ်ဒီနေရာမှာကတော့တမနာနံဝါပုထုဇနာနံဝါဆိုတဲ့နေရာမှာတမနာနံဆိုတာဥစဉ်တို့သာသနာတွင်ယဟန်ပြောတာမဟုတ်ဘူးသာသနာဘပရပိုက် တွေကိုလည်းရှေးခေတ်ကတမနာပဲခေါ်တယ်ဥစဉ်ရှင်းခဲ့ပြီးသားပါနော်ဒါတော့အဲ့ဒီခေတ်အိန္ဒိယမှာမေဇိမာတန်ကြီးမှာကဘာသာတစ်ခုခုဝင်ပြီးတော့သူတို့ဘာသာအရထားပါတော့နော်ဟိုဘုန်းကြီးလှုပ်လိုက်တယ်ဆိုရင်သူတို့ကတမနာလို့သုံးတယ် ထရိုးစင်းတို့သာသနာတော်ကမြတ်စွာဘုရားသာသနာတော်ကယဟန်ကိုလည်းတမနာပဲနော်ပြီးတော့မှဒီဟိုထဲမှာရှိနေကြတဲ့ private တွေကိုလည်းတမနာပဲသုံးတယ်ဒါတော့ဘယ်ခိုင်းကပဲလာလာဒါသူတို့ဘခိုင်းအရာဖုံကြီးဆိုရင်ဒါအကုန်လုံးတမနာလို့သုံးတယ်ဒါတော့ဒီနေရာမှာသုံးတဲ့တမနာဆိုတာဦးဇင်းတို့သာသနာတွင်တမနာမဟုတ်ဘူးသာသနာပြင်ပအခြားဘာသာက private တွေယဟန်တွေပြောတာအဲ့ဒီသာသနာပ private ယဟန်တွေကနေတော်လကောင်းသို့မဟုတ်အဲ့ဒီလူတွေရဲ့တပည့်တွေပြောတာ အဲ့ဒီလူတွေကိုကိုးကွယ်ကြတဲ့တပည့်တွေဒါနေမကသေးဘူးဦးစင်ကမထည့်လိုက်လို့နတ်တွေပါပါတယ်နော်ဒါတော့နတ်တွေဆိုတာလည်းပဲသူချင်းညွရသူကိုးကွယ်ကြတာဒါကြောင့်နတ်တွေလည်းပဲမိစ္ဆာဒိဋ္ဌိနတ်ဆိုတာအဲကြောင့်မလို့ရှိတာပြန်မှာလည်းမိစ္ဆာဒိဋ္ဌိပြန်မှာရှိတယ်ဒါကြောင့်သာသနာ့ဘပရပိုက်တွေအဲ့ဒီလူကိုးကွယ်တဲ့ဒကာတွေအဲ့ဒီကိုးကွယ်ကြကြီးညိုကြတဲ့ဒီနတ်ပြမာတွေဟာတဲ့သူတို့ကတခါတဲ့စကလုံးတွေမြောင်များစွာနဲ့ကဲ့ရဲ့ပေမဲ့လည်းအဲ့ဒီပုံကိုယ်ကိုကြမ်းကြမ်းတမ်းတမ်းပြန်မပြောနဲ့တဲ့နော်ပြန်မပြောအောင်ဘူးတဲ့ ဘာဖြစ်လဲလဲဆိုပြန်ပြောညင်းခုန်ဆဲဆိုနေမယ်ဆိုရင်ဒါသူတို့ကောင်းလို့မဟုတ်ဘူးလို့ဆိုလို့တယ်ဒါပြေရပြေချောင်းလည်းမဟုတ်ဘူးဒါတော့မာစီဆိုတော်ကြီး1300ပြည့်နော်သူတို့ဒီစာဥဒုံတို့နဲ့ဒီနိုင်ငံတော်ဝန်ကြီးချုပ်ဦးနှုတ်တို့ကနေပြီးတော့မှဒါဒီရိတ်သားကြီးမှာနေဖို့ရမ်းရှာကြတဲ့ခါကျဒါနောက်ဆုံးတွေ့သွားတယ်ဆိုပါတော့နော်မာစီဆိုတော်ကြီးတွေ့လို့1300ပြည့်နှစ်မှာရန်ကုန်ကိုပင့်တယ်အဲ့ဒါသူပင်ပြီးရန်ကုန်ရောက်ပြီးတော့မကြဘူးသူကဒီသတိပ္ပံအကြောင်းဖောင်းပိန်တဲ့အကြောင်းတွေကိုသူကစပြီးတော့တရားပြတော့တာကို သူစိတ်ခွန်မာနေတော့ကတဲလို့ဒီသူ့ရဲ့သတိပဋ္ဌာန်ကိုပြနေပြီဆိုတော့အဲ့မှာပြတော့ရန်ကုန်ရောက်တော့အဲ့ဒါဆက်ပြသတိပဋ္ဌာန်ပြပြတဲ့ခါကျတော့ဖောင်းပိန်ဆိုတာကခက်မစားသေးတော့အခုမှစပြီးတော့သူကဖော်ထုတ်တယ်လို့ဖြစ်နေတာအမှန်သူရှိမှရှိပါတယ်အဲ့ဒီတော့အဲ့ဒါတွေကိုပြတဲ့အခါမှာတဲ့ဒီသတိပဋ္ဌာန်ဤတွေဟာဖောင်းပိန်တွေပြတယ်ဆိုတာမှားတယ်ဆိုပြီးတော့သတင်းစာကနေဇက်တက်ရေးနေတာနော်ဆိုတော့ယူရေးနေတာအဲ့ဒါတခါတည်းတစ်ချိန်လုံးတိုက်နေတယ်ပေါ့ဗျာသတင်းစာတစ်ဆောင်တော်မဟုတ်ဘူးနှစ်ဆောင်နဲ့နော်အဲ့ဒီတော့ကသတင်းစာတွေလွတ်လပ်တာကိုကြိုက်တယ်လူရေးကြတာပဲ ပြီးတော့အဲ့ဒါပြီးတယ်မဟုတ်သေးဘူးမကသေးဘူးဦးဇင်းတို့ဒီအရိယာဘုံသွားညံလေကားဆိုတဲ့ဘုန်းကြီးတွေကလည်းပဲဒါကြတဲ့သူကျမ်းကန်ကြီးကိုအရိယာဘုံသွားညံလေကားဆိုပြီးတော့ဒလိုဒလိုဒလိုရှိတယ်ဆိုပြီးတော့ရေးပြီးတော့မာစီစရိုကြီးရဲ့ဒီရှုဘုံမှတ်ဘုံဟဲ့မှားတယ်ဆိုပြီးတော့သူကလည်းဒါကြတဲ့အတင်းတိုက်တာနော်ဘုန်းကြီးဘက်ကလည်းတိုက်တယ်လူတွေဘက်ကလည်းရေးတယ်အဲ့တော့ဘုန်းကြီးကတော့ဘာမှမတုံ့ပြန်ပါဘူးတဲ့သူတို့တွေတုံ့ပြန်နေလို့လည်းပဲအချင်းကုန်တာပဲရှိတာပဲတဲ့ဒါတော့ဘုန်းဘုန်းကြီးကတော့ကိုယ့်အလုပ်ပဲကိုယ်လုပ်နေတာပဲတဲ့လောက်အောင်မှက ညင်းဖို့အလုပ်မဟုတ်ဘုန်းကြီးတို့ကမှလူတကာတကာဓမ္မတွေတရားပြဖို့လုပ်ပဲဒါဘုန်းကြီးလုပ်တယ်ညင်းတာဘုန်းကြီးလုပ်မဟုတ်ဘူးတဲ့ဒါတော့သူတို့တရားကြိုက်သူတို့ရှိသွားလိမ့်မယ်ဘောဘုန်းကြီးတရားကြိုက်ရင်ဘုန်းကြီးရှည်လာလိမ့်မယ်တဲ့ဒါတော့ဘုန်းကြီးကဘာမှတုံ့ပြန်မပြောဘူးတဲ့သူကဒီလိုနေတာဆရာတို့ကြီးကနော်ဒါတော့သူတော်ကောင်းတွေမှာသူတို့ဘာတွေကဒါဒီနေ့ခေတ်လို့ဆိုရင်ပြောမှဆိုနိုင်ငံတော်နိုင်ငံမှာရှိတဲ့သတင်းစာတွေကနေရောစာအုပ်တွေရောထုတ်ပြီးတော့အကြီးအကျယ်ပုတ်ခတ်ဆွဆွရေးသားတဲ့အချိန်ကမှဆရာတို့ကြီးကအေးအေးပဲနော်အေးအေးပဲ ဒါတော့ဟိုနမှာလူတွေရှိတယ်ဟောမှာကလကလက်ကကြီးရှိတယ်အဲ့လက်ကကြီးအားရအားရှိပါရှိလက်သီးနဲ့သွားထိုးစမ်းပါဗျာဘလို့နေရလဲလက်ကကြီးကအမလေးပြနာလာပါပြီလို့ဩရလားထိုးရင်ထိုးတဲ့လူကမောပြီးတော့ရှာထွက်လာမှရှိတယ်လက်ကကြီးကဘာမှဖြစ်ဘူးထိုးလိုက်ရင်ရွှေ့ကနေဆိုနောက်ပဲဆုံသွားလိမ့်မယ်ဟုတ်တယ်မို့လားဒီတိုင်းပဲနော်ကြာတော့အဲ့ဒီလူတွေရေးတဲ့လူတွေပဲပြဿနာတွေဖြစ်ဟိုဖြစ်ဒီဖြစ်နေဒုက္ခတွေဖြစ်ကုန်တယ်နော်ဒါတော့ သူတော်ကောင်းလောက်တဲ့ပုံကိုရဟန်းလောက်တဲ့ပုံကိုတွေမှာအဲ့ဒီလိုမျိုးသူတို့ဘာတွေကမဟုတ်ဖဲနဲ့ဆွဆွဲလာပြီဆိုလို့ချင်းဘာမှတုံးလုံးစရာလည်းအကြောင်းမရှိဘူးသူတို့ကိုပြန်ပြီးတော့ညင်းခုန်ခက်ရန်ဖြစ်ပြီးတော့မှအာကိုယ့်ရဲ့တန်ဖိုးရှိတဲ့အချိန်တွေကိုအချင်းချင်းဖြုံးတီးပြီးပြန်ပြောမနေနဲ့တဲ့ဒါသူတော်ကောင်းအလုံးမဟုတ်ဘူးသူတို့သူတို့ချင်းသူတို့ကြည်ညိုသူတို့ရှိသွားလိမ့်မယ်ပေါ့ဆိုလိုတာကိုတရားကြက်ရင်ကိုရှိလာလိမ့်မယ်တဲ့ကိုအလုတ်ကကိုသာသနာနဲ့ပတ်သက်တာလောက်ရမယ်ဆိုလို့ဆိုလိုကြီးကမှားထားတာရှိတယ်ဒါကြောင့်ဒါတွေကိုသွားပြီးတော့ ကြံကြံတန်တန်ပြန်ပြီးတော့ခြေပါမနေနဲ့တဲ့ဘာဖြစ်လို့လဲအဲ့ဒါဒီကိုသွားပြောလို့လည်းလည်းပဲကိုလိုချင်တဲ့ကိလေသာငြိမ်းမှာမလားမငြိမ်းဘူးကိုလိုချင်တဲ့ကိလေသာငြိမ်းဖို့ကြင့်လာတာနောက်တော့မှလာလိမ့်မယ်အခုဆက်တော့မှနော်ယဟန်ဆိုတာတမနာဆိုတာကိလေသာငြိမ်းလို့တမနာခေါ်တာနာမေကံတမနာနဲ့အသွင်ဆောင်တမနာနဲ့အကျင့်ဆောင်တမနာနှမျိုးရှိတယ်ယဟန်တွေ့တိုင်းနော်သာသနာထဲမှာဝင်တဲ့ဘုန်းကြီးတွေ့တိုင်းတမနာဆိုတာဒါနာမေကံအသွင်ဆောင်တမနာခေါ်တယ် အကျင့်ဆောင်တမနာဆိုတာအဲ့ဒီနာမည်နဲ့လက်အောင်ကျင့်တာကကြမှာအကျင့်ဆောင်တမနာကိုရှိတဲ့ကိလေသာကိုငြင်းအောင်ကျင့်နေရင်တော့ဒါမောင်ငြင်းချမ်းပေါ့ဗျာဟုတ်တယ်မလားဒါတော့ဟာလူရတဲ့တခါတည်းဘလောင်စုပူနေပြီးတော့မှမောင်ငြင်းချမ်းလို့နာမည်နဲ့မှဲ့ထားရင်လိုက်ပါမလားမလိုက်ဘူးဒါတော့မောင်ငြင်းချမ်းဆိုတဲ့နာမည်နဲ့လက်ကျင့်ငြင်းအောင်ကိုအေးချမ်းအောင်ကိုနေရရမယ်နော်အကျင့်ရှိရမယ်ဒါကြောင့်တမနာဆိုတာငြင်းချမ်းတာပြောတာမောင်ငြင်းချမ်းဆိုတဲ့နာမည်နဲ့လက်အောင်ငြင်းငြင်းချမ်းချမ်းကျင့်ပါ ငြိမ်းငြိမ်းချမ်းချမ်းပြောပါငြိမ်းငြိမ်းချမ်းချမ်းသွားပါငြိမ်းငြိမ်းချမ်းချမ်းလာပါငြိမ်းငြိမ်းချမ်းချမ်းဆက်ဆံပါတဲ့ဒါမှတမနာဖြစ်မှာပေါ့တဲ့နော်ဒါကြောင့်လူဘဝလည်းလူအနေနဲ့တမနာခေါ်လို့ရတာပဲကိုလည်းကိုဟာနဲ့ကုကုလေသားတွေကိုကိုငြိမ်းအောင်နော်အိန္ဒိရရရကလေးနဲ့အဲ့ဒီလိုလေးလို့ရင်ဒါလူဘဝနဲ့တမနာဖြစ်နေတာတမနာဆိုတာဘုန်းကြီးမှမဟုတ်ဘူးတခါကြီးတွေတခါမကြီးတွေလည်းမပူနဲ့ရတယ်နော်ကိုကိလေသာကိုငြိမ်းကိုဘာသာကိုငြိမ်းတဲ့ရတာမခံစားဘူးလားငြိမ်းတဲ့ရတာခံစားရတယ်ဒါမောင်ငြိမ်းချမ်းမှငြိမ်းချမ်းပေါ့ ဒါကြောင့်မိမိငြိမ်းချမ်းကိလေသာငြိမ်းရေးကြင့်ကြံရေးမှာဘာမှအထောက်ပံ့မဖြစ်ဘူးတဲ့ဒါကြောင့်သူတို့တွေနဲ့တုပစ်ပြီးမငင်းပါနဲ့လို့ဆိုလိုတယ်။ခိုင်းနောက်နံပါတ်19နံပါတ်20နှစ်ခါတခါတည်းသွားမယ်။ तू ကအတွဲလိုက်ဖြစ်နေလို့ဧတင်းဇဓမ္မမင်းညာယဝိစီနံဘေခုတရာတတော်ဒိခေတန္တိတိနေဗုဒိညတဝါ သာသနေဂေါတမတ္တနာပမိစေယယန္တိဤသို့ဟောပြအပ်ပြီးသောရှောင်ကျင်ရန်ကြင့်ကြံရန်တရားကိုတည်ပြီး၍၎င်းသင်္ခါရတရားတို့ကိုအနိစ္စဒုက္ခအနတ္တအတုပဟုစူးစမ်းဆင်ခြင်လျက်၎င်းအခါခသိင်္ကာယဝေဒနာစိတ်ဓာဓမ္မလေးပါးသောတရားတို့၌မြဲသောတတိရှိလျက်၎င်း သီလသမာဓိပညာသိက္ခာ၃ပါးတို့ကို အစဉ်စဉ်တက်အောင်ကျင့်လေရာ၏ဂေါတမဘုရား၏အဆုံးအမသာသနာ၌ကိလေသာတို့၏ငြိမ်းခြင်းကိုအငြိမ့်ဓာနိဗ္ဗာန်ဟုသိရှိပြီးလျင် မမေ့မလျော့နေလေရာ၏ဆက်ဖတ်မယ်နံပါတ်20အဘိဘူဟိသောအနဘိဘီဘူတော် သက်ခိဓမ္မမနိတိဟမဒတ်တိတတမဟိတတဘဂဝတောသာသနေအပမတောတတာနနမတ္တမနုတိတ်ခေတိမြန်မာပြန်မမေ့မလျော့မပေါ့မဆလုံးလာကြီးမသောဤယံထိုယံသည်သာသနာကာမဂုဏ်တို့၌တက်မှန်မှုကိုမိမိကလွမ်းမိုးနိုင်၏ ဤသို့ဆိုကြတဲ့ဟုံမှန်ပါဤလောဟုဖြစ်တတ်သောဝိသေကိစ္စမရှိတော့ဘဲကိုယ်တိုင်မြင့်မောက်ပြီး၍တည်အပ်သောမေဖို့နိဗ္ဗာန်တရားကိုကိုယ်တိုင်တွေ့မြင်လေပြီထို့ကြောင့်မြတ်စွာထိုမြတ်စွာဘုရား၏သာသနာတော်၌မမေ့မလျော့ပဲအခါခါသိမ့်သမ္မာပฏิပတ်အကျင့်မြတ်ဖြင့် ရှ िख ိုပူဇော်လျက်တိခါသုံးပါးကိုကျင့်ဆောင်လေရာ၏ဒီဂါထာကတော့ညွှန်ကြားချက်အဲဒီဦးဇုံတို့နံပါတ်9ဂါထာတုန်းကဒီဒီနေမိတရုပ်ဘွားကနေပြီးတော့အရတ္တမေအရတ္တဖို့ရဖို့အကြောင်းဘယ်လိုကျင့်ရမလဲလို့သီလသမာဓိအကျင့်ပညာကျင့်တွေကိုမေးကြတာမဟုတ်လားမေးကြတဲ့အခါကျတော့အမှန်တိုင်းပြောမယ်ဆိုလို့ရှိရင်ဒါနံပါတ်16ရောက်တဲ့အခါမှာ16ရောက်တဲ့အခါမှာ ကျင့်စဉ်တွေဆုံးပြီသီလကျင့်ဓမ္မရည်ကျင့်ပညာကျင့်တွေကုန်ချုံမိသွားတယ်ဒီထက်မှာဒါတော့ဒီနံပါတ်29နဲ့20ဒီရှေ့ကပြောပြီးသားကိုပြန်ခြုံပြီးတော့မှဒါ recap လုပ်တဲ့သဘောမျိုး recap လုပ်တဲ့သဘောမျိုးဆိုတော့ဒီနေရာမှာဦးဇင်းတို့စာပေရအငင်းခုံတာလေးတွေရှိတယ်ဟိုဒါပေမဲ့ဦးဇင်းအဲ့ဒါတွေတော့တိတ်တော့ထက်မပြောတော့ပါဘူးဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတွေပါဠိပညာရှင်တွေပဲညင်းကြပါစေတော့ဦးဇင်းတို့ကပါဠိတွေတော့ညင်းမနေနဲ့တော့เนาะဒါတော့ဦးဇင်းတို့ဒီနေရာလေးမှာတော့အဲကျင့်ကြုတ်တည်ရမှာကတော့ဒါကိုဟို ပြောရမယ်ဆိုရင်ပြီးခဲ့တဲ့နမိတရုပ်ပွားမြတ်စွာဘုရားကမေးလို့ပဂရိဘုရားရှင်ကဖြေတဲ့အခါမှာနံပါတ်16ရောက်တဲ့အခါမှာသူ့ရဲ့ပြောပြတဲ့အကျင့်တွေစုံပြီးဒီလောက်ဒါကြောင့်မလို့စုံတဲ့အတွက်ကြောင့်နံပါတ်19မှာစပါပြန်ပြောတယ်လဲဆိုတော့ယဟန်ဒီဤသို့ဟောပြအပြီးတော့ဆိုတာနောက်ကိုညွှန်တာမဟုတ်လားပြောခဲ့ပြီးပြီတဲ့နောက်ကိုပြန်ပြီးတော့ပြောပြပြီးတော့ရှောင်ကျင်ရန်ကြင့်ကြံရန်တရားတို့ကိုသိရှိပြီးပြီ။အဲမင်းဘာတွေရှောင်ရမယ်ဘာတွေကြင့်ရမယ်ဆိုမင်းသိပြီတဲ့။သင်္ခါရတရားတို့ကိုဒါတော့ဒါဝိပဿနာနယ်ပယ်ရောက်ပြီ။ ဝိနည်းသက်ခါဖို့နဲ့ပတ်သက်တာတွေကိုကျင့်ကြံစရာတွေပြောပြီးပြီဒါတော့ဝိနည်းသက်ခါဖို့သီလနဲ့တင်လာဆိုမဟုတ်သေးဘူးသူကဇန်နေမက်တေဖို့ရအောင်တက်ရအောင်ပါဆိုတော့ကဲကောင်းပြီသင်္ခါရဒီနေရာမှာတော့ဝိပဿနာကိုအဓိကထားပြောသွားတယ်ရန်တာဖြစ်ရအတွက်သင်္ခါရတရားတို့ကိုအိစ္ဆဒုက္ခအနတ္တအတုပဆိုပြီးတော့မှလည်းပဲဒါတွေကိုစူးစမ်းဆင်ခြင်ရမယ်ဒါနံပါတ်1နောက်လိုက်နာကျင့်ကြံမှုပြီးတော့အခခသိမ်းလုပ်ဖို့ကကာယဝေဒနာ စိတ်ဓာဓမ္မဘယ်နှပါလဲတတိပဋ္ဌာန် ၄ပါးနဲ့လည်းပဲတတိမြဲပြီးတော့နေပါတဲ့ကာယဝိရဏစိတ်ဓာတ်ဓမ္မတဘာဘာမှာရှုမှတ်ပြီးတော့နေပြီးတော့မိမိကြည့်ရမယ့်တိခါ30ရှိတယ်ဒါရုံးမှပဲရန္တာဖြစ်ရတဲ့ချစ်တက်ရမယ့်နေရာရုံးမှပဲသီလသမာဓိပညာတိခါ3ပါးကိုလည်းပဲအစင်းစင်းတက်အောင်ကျင့်လေပါဆိုလိုတာကဒီသီလငါဒီလောက်ရရင်နောက်ကိုဒီလောက်တက်အောင်ငါကျင့်မယ်ဆိုလိုတာ9ပါးသီလကျင့်ကြံနေတဲ့ပုဂ္ဂိုလ်ငါ10ပါးသီလထိန်အောင်လုပ်မယ်ဟာ9ပါးသီလစောင့်မယ်10ပါးသီလစောင့်မယ်စသည်ဖြင့်ပေါ့ဗျာနော်အဲ့ဒီလိုဒါဆောက်တည်သွားရမယ်အဲ့ဒီလိုမျိုးသီလကိုလည်းအထက်အထက်အထက်ကိုမြင့်အောင် တမာရီလည်းအထက်ထက်ကိုမြင်အောင်ပညာလည်းအထက်ထက်ကိုမြင်အောင်ရန်တာမဖြစ်မချင်းကြိုးစားပါလေကြင်ကြံပါလေတဲ့ဂေါရမမြတ်စွာဘုရားရဲ့အဆုံးအမသာသနာနဲ့ကိလေသာတို့ရဲ့ငြိမ်းချင်းကိုအငြိမ့်တနိဗ္ဗာန်ကိုသိရှိပြလျက်မမေ့မလျော့နေလျာဤအဲ့ဒါ destination ကိုပြောတာတို့ဟောဒီနိဗ္ဗာန်ကိုမှမရောက်သေးဘူးဆိုလို့ရှိရင်ဒါအငြိမ့်တအစစ်ကိုမရောက်သေးဘူးဒါကြောင့်ဥဒေจิตဒီဘယ်ကိုရောက်ရေးလဲဆိုဟောဒီနောက်ဆုံးကိလေသာဘူးခတ်သိငြိမ့်တဲ့ဟောဒီနိဗ္ဗာန်ကိုရောက်ရေးအဓိကဖြစ်ပါတယ်တဲ့ဒါကြောင့်ဟောဒီနိဗ္ဗာန်ကိုရောက်အောင်မမေ့မလျော့ ကျင့်ကြံပါလေဆိုပြီးတော့မှဒါတိုက်တွန်းတာနောက်နံပါတ်20ဂါထာကျတော့အဘိဘူဟိသောအနာဘိဘူတော်အစရှိတဲ့ဂါထာကျတော့ဘာလဲဆိုရင်မမေ့မလျော့မပေါ်မဆလုံးလာကြည့်သောထိုယဟန်သည်ကာမဂုဏ်တို့၌တမ်းမမှုကိုမိမိကလွှမ်းမိုးနိုင်၏တဲ့ကဲဒါတော့တဖြည်းဖြည်းနဲ့ကျင့်ကြံလာတာဟာဒါပါတော့ဝိပဿနာရှုနေတဲ့ယောဂီတယောက်ဖြစ်နေမြင်အောင်ပြောရမယ်ဆိုရင် မိမိကဒေါရ6ပါးတကား6ပေါက်ကပေါ်လာသမျှအာယုံတွေးသမျှအာယုံတွေကိုအမြဲမပြတ်မြင်နာကြတာနာနာကြတာထိတာတိတာကိုရှုနေပြီဆိုရင်ရှု gain တဏှာလောဘဝင်နေသေးရလားဒေါသလည်းမဝင်ဘူးမောဟလည်းမဝင်ဘူးဉာဏ်ကိလေသာလည်းမဝင်ဘူးဒါတော့မဝင်တော့တဲ့အတွက်ကြောင့်မလို့ရှုမှတ်တဲ့ဉာဏ်ဟာဟောဒီနေရာမှာကိလေသာကိုဖြတ်နေတာဒါတော့ကိလေသာဖြတ်တော့ဝိပဿနာဉာဏ်သည်တခါမှတ်တခါဖြတ်ဟုတ်တယ်မို့လားတခါမှတ်ရင်ဒါပေါ်လာမဲ့ကိလေသာကိုတခါဖြတ်နေတာပဲ အဲ့ဒီတော့မိမိဖြတ်နေတဲ့အချိန်ကမှာဟောဒီကိလေသာမိမိအနိုင်မယူတဲ့အတွက်အဲ့ဒီအချိန်ကမှာတတ်မိမှုကိုမိမိကအနိုင်ယူနေတဲ့အခိုက်အတန့်လို့ဆိုတယ်ကိုကတတ်နေကိုကနိုင်လို့မဟုတ်လားကိုမနိုင်ကိုခံရမှာလေဒါကြောင့်ရှုမှတ်နေတဲ့အချိန်ဒီကိုကနိုင်တဲ့အချိန်အဲ့ဒါအဘိဘူးတဲ့ကိုကကိလေသာကိုနိုင်တဲ့အချိန်တကယ်လို့ရန်တာဖြစ်အောင်ကျင့်ပြီးပြီဆိုလို့ရှိရင်တော့ဒါပြီးပြီပေါ့အလုံးကျင့်ကြံမှုပြီးပြီလေနောက်တခါကာမဂုဏ်တို့ဤလွှမ်းမိုးနှိမ့်စေခြင်းကိုလည်းမခံရတော့ဆိုဆိုလိုတာကာမဂုဏ်ကလည်းကိုယ့်ကိုမနိုင်တော့ဘူးတဲ့ ကိုကိုမနိုင်တော့ဘူးကိုကသူ့ကိုနိုင်ထားလို့ဒါတော့သူတို့နှစ်ခုက vice versa ပဲလေအတူတူပဲကိုကသူ့ကိုနိုင်တယ်သူကခုကိုမနိုင်တော့ဘူးဒါပါဠိကဟောဘက်ဒီပဲပြောင်းပြန်ပြောနေတာပြီးတော့မှတခါဤသို့ဆိုကြတဲ့ဤသို့ဒီလိုလဲဟုတ်တယ်လို့ပြောကြပါတယ်ဆိုတော့တဆင့်စကားပြောတာပေါ့နော် here say ပေါ့ဒီလိုပြောကြတယ်ဒီလိုဆိုကြတယ်ဒီလိုမှန်ကြတယ်ဆိုပြီးတော့သူတို့ဘာတွေပြောတယ်အဲ့ဒီလိုပြောတဲ့ခါကျတော့မိမိကသေးသေးချာချာအကျင့်ပေါက်အောင်မရောက်သေးဘူးဆိုလို့ရှိရင်တော့နော် မိမိမှာဟုတ်လေသလားမဟုတ်လေသလားဆိုတာရှိတယ်ဒါပေမဲ့အကျင့်ပေါက်လို့တည်တည်ချာချာစခန်းပေါက်အောင်ရောက်ပြီးပြီဆိုတော့ဟုတ်လေသလားမဟုတ်လေသလားတွေးကြရတောကြရတန်ကြရလည်းမရှိတော့ဘူးတဲ့ဝိသိကိစ္စမရှိတော့ဘဲနဲ့ကိုယ်တိုင်မျက်မှောက်ပြုအပ်ပြီးပြီးတော့မှသိတဲ့မေဖို့နိဗ္ဗာန်တရားကိုကိုယ်တိုင်တွေ့မြင်လေပြီဟိုတုန်းကကိုယ်တိုင်ပြောကြပါစို့ဗျာအဲရန်တာပဲဖြစ်လိုက်ကြပါစို့ဟုတ်လားဆုံးလဲဆုံးနေပြီဆိုတော့ရန်တာဖြစ်ပြီးဆိုကမှတော့ဟိုတုန်းကမဖြစ်ခင်တုန်းကအရိယာမဖြစ်ခင်တုန်းကတော့သူများပြောတာယုံရတာပဲလေ ယုံတဲ့အခါမှာကိုယ်အတိမပိုင်သေးတဲ့အတွက်သူတို့တော့ပြောတော့ပြောတယ်ဟုတ်ပါဟုတ်ရဲ့လားကိုမပိုင်ရင်တန်တရားဆိုတာအမြဲတမ်းဝင်တယ်ဒါတော့တေးသေးချာချာလဲတည်ပြီးပြီဆိုတဲ့အခါကျမှတော့တန်တရားဆိုတာရှိသေးရဲ့လားပြီးပြီတခါတည်းတန်တရားဆိုတာမဖြစ်တော့ဘူးဒါကြောင့်ကိုယ်တိုင်တွေ့ပြီးပြီဆိုမှတော့တန်တရားလည်းမဖြစ်တော့ဘူးတဲ့ထို့ကြောင့်မြတ်စွာဘုရား၏သာသနာတော်မှာမမေ့မလျော်ပဲအခါခါသိတမ္မာပฏิပတ်အကျင့်မြတ်ဖြင့်ရှ िख ိုးပူဇော်လေတက်ခါသုံးပါးကိုကျင့်ကြံလေရာဤကျင့်ကျင့်ဆောင်ရာဤဒီနေရာမှာစကားပြောမယ်ဆိုတော့ပြောစရာတွေကရှိတော့ရှိတယ်ဒါပေမဲ့ နည်းနည်းဦးဇင်းတို့လိုချင်တဲ့ဟိုအချက်လက်တင်တွေကတက်ရိုက်ကြီးမကြိုက်တော့ဘူးပါဠိပညာရှင်တွေနော်ဒီနေရာတွေမှာပဲညင်းကြပါစေဦးဇင်းအကျယ်တော့မချဲ့တော့ဘူးဘာဖြစ်လဲဦးဇင်းတို့သိချင်တာကကျင့်ကြံမှုပိုင်းဆိုင်ရာပဲသိချင်တာကိုဒါတော့ဒီနေရာမှာတုဝတ္တကနော်နိဗ္ဗာန်ကိုမြန်မြန်ရန်တာဖြစ်ဖို့အတွက်မြန်မြန်နော်ဘယ်လိုကျင့်ရပါမလဲဆိုပြီးတော့မှနတ်တွေရဲ့စိတ်ထဲမှာတန်တရားဖြစ်တာကိုသူတို့သိကျင်တာနဲ့ကဲအောင်နိမိတရုပ်ဘုရားမြတ်စွာဘုရားကမေးလို့ နံပါတ်9ဂါထာကနေမေးပြီးတော့ကျန်တဲ့နံပါတ်18ဂါထာဒီမြတ်စွာဘုရားကသီလသမာဓိပညာအစဉ်စဉ်ကျင့်ကြမှုကိုပြောခဲ့ပြီးနံပါတ်19 20ကတော့ပြန်ပြီးတော့ recap လုပ်တဲ့အနေနဲ့တိုက်တွန်းတဲ့ဂါထာဆိုပြီးတော့ဒီလိုတိဝတ္တကသုံးမှာဂါထာပေါင်း20ရှိပါတယ်ဒါကြောင့်မေဖို့နိဗ္ဗာန်ကိုမြန်မြန်ရောက်ပါလို့ဆိုတဲ့ပုဂ္ဂိုလ်များဒီဟောဒီတိဝတ္တကသုတ်တိုင်းကျင့်မယ်ဆိုတော့ဒါမြန်မြန်ရောက်တာပေါ့နော်တုတ်နာမယ်ကိုမှခက်မြန်မြန်ဆိုတော့ဥစဉ်လည်းပဲဒီတုတ်ကိုခက်မြန်မြန်ပဲနော်အဆုံးတတ်ရတယ်ဥစဉ်ကမှန်းထားတာဒီလပြည့်အပြီးလို့မှန်းထားတာဒီလပြည့်ကဘာလားလဲ ဒီလားပြီပါလားလဲမနေ့ပြင်ပြီပြီလေနေယုံနော်မာသမယတုတ်ခေါ်တာလဲအဲဥစဉ်ကအကြိုက်ရှာတာနှစ်ပတ်ပြည့်သွားတာနဲ့မကတ်လိုက်ဘူးတစ်ပတ်ကျော်သွားတယ်ဒီနေ့ဥစဉ်ကအပြီးမှန်းထားတာနော်နေုံလားပြည့်နဲ့မာသမယတုတ်ခေါ်တဲ့နေ့ကိုတို့ပြီးအောင်သင်မဲပို့ချမယ်ဆိုပြီးတော့မှန်းထားတာဂျားထဲမှာကနှစ်ပတ်ပြည့်သွားတာနဲ့ဥစဉ်ကအခုတစ်ပတ်ကျော်သွားတာပေါ့နော်နောက်တစ်ပတ်မှအဆုံးသတ်မယ်ဒါကြောင့်ဥစဉ်တို့ဒီဒုဝဒကတုတ်ကိုနော်အဲဒီ နိမိတရုပ်ပေါ်မြတ်စွာဘုရားကမေးလို့အခုဗဂတိမြတ်စွာဘုရားကနေပြီးတော့ဖြေလို့အလုံးဒါအဆုံးသတ်ပါပြီဆုံးသတ်တော့ဒါတတ္တာဇဲကို အားကြီးကြတဲ့နတ်ပြမာတွေအတွက်ကိုဒီမြတ်စွာဘုရားအဲနိမိတရုပ်ပေါ်မြတ်စွာဘုရားကနေမေးတယ်ဗဂတိမြတ်စွာဘုရားကနေဖြေလို့တုဝတ္တကသုတ်တံကိုအခုဒီမှာအဆုံးသတ်ကြပါစို့ဒါတော့ဦးဇင်းတို့လာမဲ့တုတ်တံကတော့မာသမယတုတ်6တုတ်ထဲမှာနောက်ဆုံးတုတ်တံဖြစ်ပါတယ်တုတ်တံနာမည်ကပုရာဗေဒဗါတယ်လဲဆိုကြည့်ပါ ဥရာဗေဒဆိုတာဗမာလိုတက်ရိုက်ပြန်ရင်မသေးခင်လို့ပြောတာ before you die we die ပေါ့နော်တို့မသေးခင်ဒါလေးမှတ်တာဒါတော့ပုရဆိုတာရှေးဗေဒဆိုတာပစ္စည်းသွားတာဦးဇင်းတို့အာပစ္စည်းတယ်ဆိုတာတခါတလေကြလို့ရှင်ဦးဇင်းတို့သေတယ်ဆိုတဲ့စကားလုံးကိုမသေးမသုံးချင်ရင်ဟောဒီကလေးတော့ပစ္စည်းသွားရှာပြီလို့ဒီလိုမသုံးဘူးလားဒီလူကြီးတော့ပစ္စည်းသွားရှာတယ်နော်အဲ့တော့ပစ္စည်းတယ်ဆိုတာရှေးတုန်းကသေတယ်ဆိုတဲ့စကားလုံးကိုမသုံးချင်တော့ ပစ္စည်းတယ်ဆိုတာနဲ့သုံးတယ်ဒါကြောင့်ဗေဒကပစ္စည်းတာဗမာလိုဒီနေ့နော်အရက်သုံးနေပြောရင်သေတာဒါတော့မသေးခင်ရှေးနော်မသေးခင်ရှေးမှာဒီကိလေသာငြင်းအောင်လက်တွေ့ပြောကြပါစို့လက်တွေ့အငြိမ့်တရအောင်ဘလို့ကျင့်မလဲနော်နတ်မြမာရဲ့စိတ်ထဲမှာအဲ့ဒါလိုဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်မလို့မသေးခင်ပဲဆိုလိုတာက ဘာသာတရားတွေမှာများသောအားဖြင့်သေပြီးမှဟိုဘက်ကျမှအငိမ့်တရရမယ်ဟိုတင်းရောက်မယ်ဆိုတော့အငိမ့်တရောက်တယ်ဆိုတာမျိုးခေါ်ပြောကြတယ်ဒါတော့ဦးဇင်းတို့ဘုရားသာသနာတော်မှာတော့မသေးခင်ဟောဒီအငိမ့်တရရမယ်တန်ဋိတိကောမလားလို့နော်အာဂါလိကောလေတန်ဋိတိကောအာဂါလိကောတရားကုံတော်၆ပါးထဲမှာရှိနေပြီဒါကြောင့်တန်ဋိတိကအာဂါလိကဂုံနဲ့ပြည့်စုံတဲ့ဟောဒီဗုဒ္ဓရဲ့ကျင့်စဉ်ကိုဆက်ပြီးတော့မှမြတ်စွာဘုရားကဟောကြားလို့လို့မသေးခင်ဘလို့ဘယ်ဟာတွေကိုပယ်ရင်ဘလို့အငိမ့်တတ်တွေရတယ်လဲဆိုတာသိစရာအောင်လို့ပဂရိမြတ်စွာဘုရား နိမိတ်ရုပ်ပေါ်မြတ်စွာဘုရားကမေးလျှောက်ပြီးဗဂတိဘုရားရှင်ကနေဖြေပါတယ်နော်အဲ့တော့အဲ့ဒီပုရဗေဒရဲ့တုတ်တန်ကိုပထမဆုံးနိမိတ်ဘုရားရှင်ကနေမေးလျှောက်တာကိုဦးဇင်းတို့ပရိသတ်ကအမေဂါထာနံပါတ်1ဂါထာနဲ့ရွတ်ဖတ်ကြရအောင်ကထံဓာတိကထံသီလောဥပတန္တောတိဟုတ်စတိဓမ္မေဂေါတမပဗျူဟိပုစီတောဥဒ္ဓမနရံမြန်မာပြန် ကောင်းပြီဒါကအမေဂတာပေါ့နော်ဒီပုရဗေဒသုတ်တံဆိုတာကပညာအားကြီးတဲ့ပညာစေအားများတဲ့နော်နတ်ပြမာတွေအတွက်ဒါရည်စူးပြီးတော့ဟော ကြားတော်မူတဲ့တုတ်တန်ဖြစ်ပါတယ်။ဒါကြောင့်ဒီတုတ်တန်ထဲမှာပါမဲ့အကြောင်းအရာတွေအမှန်တည်းပြောမယ်ဆိုရင်အမှန်တန်လေးနဲ့တယ်နော်။သူကဒီတုတ်တန်6ခုထဲမှာဦးစင်းတင်တယ်အဲ့ဒီပုရဗေဒနောက်ဆုံးတုတ်ကအလေးနဲ့ဆုံးပဲ။ဘာဖြစ်လို့လဲဆိုတော့ဟောတာကမှပညာဇေယိုက်ဗုဒ္ဓဇေယိုက်ပေါ့နော်။ပညာအားကြီးကြတဲ့နတ်ပြမာတွေအတွက်ဟောတာဆိုတော့သူရဲ့ဟောပြောမှုတွေကဒီတိုင်းကြည့်မယ်ဆိုရင်ဦးစင်းတော့ဗဟေလိဆန်နေတာ။ဒါတွေကိုဖွင့်ဆိုတဲ့ကျမ်းစာမရှိခဲ့ဘူး။နော်အကျယ်ချက်ဟောပြတဲ့ဆရာတော်ကြီးတွေတာမရှိရင်ဦးဇင်းတို့ဘာမှကိုမသိတာ။နော် အဲ့ဒါကြောင့်အမတန်လက်ခက်ခဲတဲ့နင်းနေတယ်ဒါတော့ဦးဇင်းတို့ပြိဿများကဒီလိုခက်ခဲနေနေတဲ့နေရာတွေ့လို့ရှင်လည်းပဲဒါနော်တို့ဒီလိုဟာကြီးတွေကိုလည်းလေ့လာရတယ်လို့ဝမ်းမြောက်ဝမ်းသာဖြစ်ဖို့ပါပဲမိမိလည်းပဲဒါတွေကိုမိအောင်နားလည်နိုင်ပါတယ်ဒါလောက်ကြီးတော့လည်းကိုမမိတဲ့အရာတော့မဟုတ်ပါဘူးဒါကြောင့်ဘောရမနွယ်ဘွားမြတ်စွာဘုရားတဲ့အဘယ်ပညာနဲ့ပြည့်စုံပြီး အဘယ်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုကိလေသာပူပမှငြင်းရတဲ့ပုဂ္ဂိုလ်လို့ခေါ်ထိုက်ပါသလဲခေါ်ရပါသလဲဘယ်အမြင်ဘယ်အကျင့်နဲ့ပြည့်စုံရင်ငြင်းရတဲ့ပုဂ္ဂိုလ်လို့ခေါ်မလဲဥပါတန်တော်တိဟုတ်စတိနော်ဒါတော့အဲ့ဒါကိုရှင်ဘုရားဒီပိတော်ကိုမိန့်ကြားတော်မူပါလို့ဆိုလိုတာပဲကောင်းပြီအဖြေနံပါတ်1မှာသွားကြစို့ဝိဒတနောပုရာဘိတော်ဘုဗ္ဗမန္တမနိတိတော် ဝေမေဇေနုပသင်ခေယောတတနတ္ထိပုရိခတံနေမိတယုတ်ဘွားမြတ်စွာဘုရားအခြင်းပုဂ္ဂိုလ်သည်မသေးမီတနာကင်းပြီးသည်ဖြစ်၍ရှေးအတိတ်ကံကာလ၌ဖြစ်သောခန္ဓာတို့ကိုလည်းတနာဒိဋ္ဌိတို့ဖြင့်မမီမကတ်တော့အလဲဖြစ်သောပစ္စုပန်ခန္ဓာတို့၌လည်း ဓမ္မေသူအမြင့်ထွေသူစသည်မခေါ်ဆိုတိုင်ထိုယံပုဂ္ဂယန္တာပုဂ္ဂိုလ်အားအနာဂတ်ကာလနောက်ဘဝ၌တဏှာဒိဋ္ဌိရှိသောပြုခြင်း မရှိတော့ထိုယန္တာပုဂ္ဂိုလ်ကိုကိလေသာပူပေမှငြိမ်းအေးပြီးသောပုဂ္ဂိုလ်ဟူ၍ဟောဟောတော်မူ၏ဒါပထမဆုံးအဖြစ်ပဲလောလောကလေးပြောမှဆိုရင်နိမိတရုပ်ဘဝမြတ်စွာဘုရားတဲ့ မသေးသေးခင်တဏှာကင်းပြီးပြီဆိုရင်နော်မသေးသေးခင်တဏှာပြတ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကအတိတ်ခန္ဓာကိုလည်းမကတ်တော့ဘူးလောလောဆယ်ပစ္စုပန်ခန္ဓာလည်းမကတ်ဘူးအနာဂတ်ခန္ဓာလည်းမကတ်တော့ဘူးတဲ့အဲ့ဒီပုဂ္ဂိုလ်ကငြိမ့်ပြီလို့ခေါ်ရမယ်တဲ့ဒါအဖြေပဲဒါတော့ကျုံလွန်းတော့လဲနားဝယ်မနှက်ဟုတ်တယ်မို့လားသေးလွန်းတော့လဲနားဝယ်မနှက် ကြီးလွန်းပြန်လဲနားဝယ်မဆန့်ဆိုတာရှိတယ်ဟုတ်တယ်မို့လား တေးလွတ်နဲ့လည်းကိုကမနှံ့ဘူးလေမနှံ့တော့ဘာပြောလိုက်ပါလဲမလဲဘာပြောလိုက်ပါလဲမလဲနဲ့မဖြစ်ဘူးလားအဲ့ဒါမနှံ့ဘူးကိုအသိဉာဏ်နဲ့ပဲပြောတအားကြီးကြီးလို့မြင်သွားပြန်ပြီဆိုတဲ့အခါကိုနားနဲ့မဆန့်တော့ဘူးတိတ်မြင်သွားပြီဒါကြောင့်ဦးဇင်းတို့တိတ်ကျင်းတဲ့ခါကျတော့နားဝယ်မနှံ့ဘူးမနှံ့တော့ဖြန့်ပြီးတော့မှလေ့လာရပါမယ်ဒါတော့ကောင်းပြီအကျင့်ပုဂ္ဂိုလ်သည်မသိမီတဏှာကင်းပြီးသည်ဖြစ်၍ရှေးတိတ်ကာလ၌ဖြစ်သောခန္ဓာတို့ကိုလည်းတဏှာဒိဋ္ဌိတို့ဖြင့်မမီကတ်တော့နော် အလယ်ပိုင်းဖြစ်တဲ့ပိဿုပန်ခန္ဓာတို့မှာလည်းပဲတတ်မဲ့သူအမြင့်ထွက်သူစသည်မခေါ်ဆိုတိုင်းထိုရန်တာပုဂ္ဂိုလ်အားအနာဂတ်ကာလနောက်ဘဝမှာလည်းပဲတဏှာဒိဋ္ဌိရှိသွားပြုခြင်းမရှိတော့အဲ့ဒီလိုပုဂ္ဂိုလ်မျိုးကိလေသာအပူပဲငြိမ့်ပြီးပြီလို့ခေါ်ထိုက်တယ်တဲ့ခိုင်းဒါတော့ဒီနေရာမှာဒီတဏှာကိုအရင်ပထမလေ့လာကြပါစို့အလုံးသိပြီးသားပါနော်ဒါတော့ယူပါုံတတ္တံခန္ဓာဝရတ္တံဖုဒ္ဓဘာုံဓမ္မာယုအာယုံဘဏပါ6ပါအာယုံ6ပါမှာကတ်တဲ့တဏှာကလည်းပဲ 6မျိုးရှိတယ်ပဲမှတ်လိုက်တော့ဒါတော့ဟောဒီတဏှာ6မျိုးသည်ဝိဇ္ဇနောမြင်ကက်ကြားကက်နာကက်စအကုန်လုံးမှန်သမျှတွေကိုသူကတွဲကတ်ထားတာဒါတော့အဲ့မှာတွဲကတ်ထားတယ်ဆိုတာကပထမဘာကိုလေ့လာမလဲဆိုလို့ရှိရင်ဝိဇ္ဇနောခုနကအနိတိတောဆိုတဲ့နေရာမှာနေတိတဆိုတဲ့စကားလုံးလေးကိုဟောရလောက်ရမယ်ဦးဇင်းတို့ဘုန်းကြီးတို့များတော့နေတိယူတယ်ဆိုတာရှိတယ်လေအမိရှိရမယ်လို့ဆိုလို့တယ်ဒါတော့အဲ့ဒီတော့ဦးဇင်းတို့ဟောဒီနေတိတဆိုတာဘာလဲလို့မေးလို့ရှိရင် ဦးဇင်းတို့အခြေခံထားတဲ့ base ကြီးကိုပြောတာဦးဇင်းတို့အခြေခံ base ကိုပြောတာအိမ်ပေါ်မှာနေရင်ဒါအိမ်အမိပြုနေတာဟုတ်တယ်မဟုတ်လားအခုကျမ်းပေါ်မှာထိုင်နေတော့ကျမ်းအမိပြုနောက်နေရန်ကြီးမိနေရင်နေရန်မိနေတာပဲဒါတော့မိမိတို့အခြေခံတဲ့နေရာကိုပြီးနေတဲ့နေရာကိုကြည့်ပြီးတော့အမိပြုနေတယ်လို့ပြောတာနော်ဒါတော့ကိုယ့်ရဲ့အာကိုရတယောက်ကဟာတာဘသူမိလဲခါငါသားလေးမိပြုနေတာပေါ့ကွာငါအဖေမိပြုနေရတာ ਨੇ အာကိုစရာဖြစ်ဆိုတာမိနေတယ်လို့မပြောဘူးလား ပြောတယ်ဒါတော့ဦးဇင်းတို့ကမကောင်းပြီဟောဒီမြင်တိုင်းကြားတိုင်းနာတိုင်းစားတိုင်းထီတိုင်းသိတိုင်းမှာအကုန်လုံးပါကတဏှာလည်းပါတယ်ဒိဋ္ဌိလည်းရှိတယ်နော်ဒါတော့ခန္ဓာကိုယ်တိဆောက်တာကိုအရင်ကြည့်လိုက်ဟောဒီခန္ဓာကြီးကိုရအောင်လို့လှုပ်လာတာလဲဒီတဏှာလက်ချက်တဏှာလက်ချက်ကြောင့်မလို့တဏှာဆိုတဲ့ကိလေသာဝတ်ကနေလိုခြင်းလွန်းလို့ကုသိုလ်အကုသိုလ်ဆိုတာကံသင်္ခါရမလို့ဘူးလားလှုပ်တယ်ဟောဒီကံသင်္ခါရကြောင့်မလို့တခါဘဝ ရတော့ဝိပါကဝယ်မဖြစ်ဘူးလားဝယ်သုံးမှလဲနေတာလဲနေတဲ့ခါကျတော့ကောင်းပြီဟောဒီအခုလောလောဆယ်ဦးဇင်းတို့ရတဲ့ခန္ဓာကိုယ်ကြီးကဘသူရဲ့လက်ချက်လဲဆိုရင်တဏှာလက်ချက်ပဲကဲတဏှာလက်ချက်နဲ့ဟောဒီတဏှာဆောက်ထားတဲ့အိမ်ကြီးဘသူအိမ်လဲတဏှာအိမ်တဏှာအိမ်ဆိုတော့တဏှာဇော်တွေနားမနေဘူးလားကဲနှမ်းနေမျိုးလုံးကတွေ့လဲတဏှာစည်းတွေထွက်လို့နားကကြားလဲတဏှာစည်းတွေထွက်လို့ရှိသမျှဓာရ၆ပါးကပေါ်လာသမျှအာယုံကဟာကောင်းလိုက်တာကြားလိုက်တာဒီလိုပဲဒါ မြင်တာနဲ့ကြိုက်ကြတာနဲ့ကြိုက်နာတာနဲ့ကြိုက်အကုန်လုံးသဘောကျဖြစ်ပြီးပြီဆိုတော့အဲ့ဒီတွေးသမျှမြင်သမျှကိုตาရတာကတဏှာဥပါဒံเนาะပြီးတော့မှတခါအဲ့ဒီအာယုံကိုခံစားတဲ့အခါမှာဒါလေးကိုခံစားလို့ကောင်းလိုက်တာဟေးမြင်လိုက်တယ်ဆိုလို့ရှင်ဘသူမြင်တယ်လဲငါမြင်တယ်ဘသူကြားလဲဟွန်းငါမြင်လုံးနဲ့ကိုမြင်တာဟောတေချာအောင်လို့ကိုပြောလိုက်သေးတယ်မပြောဘူးလားတေချာပြောတာကကြီးစမ်း ဆိုတော့ငါဆိုတာမရှိပါဘဲနဲ့ရှေ့ကနေတက်တက်ပြီးတော့ငါတွေတက်တော့ဘယ်ဥပါဒံဖြစ်ပြီလဲဒိဋ္ဌိဘောဗျာဟုတ်တယ်မို့လားဒါတော့မြင်လိုက်တဲ့အခါမှာမြင်လိုက်တဲ့အာယုလို့ကိုသာယာသဘောကျနေတာတဏှာဆိုတော့ဦးဇင်းတို့မြင်တိုင်းကြားတဲ့နာနဲ့စားတဲ့ဒီတိုင်းဒီတဲ့အာယု6ပါးမှာကဘသူကအရင်ရှိကရှိတဏှာနဲ့ဒိဋ္ဌိရှိကရှိအဲ့ဒါမိရာပဲကိုင်ဦးဇင်းတို့ရဲ့အခြေခံကယာထားတဲ့ခန္ဓာကလည်းသူတို့ကြောင့်ယာမြင်ကြားနံစားထိတိတော့လဲအဲ့ဒါတွေနဲ့တွယ်လဲတွယ်တယ် ဒိဋ္ဌိကမမြင်အောင်အမှန်ကိုမမြင်အောင်ကွယ်ထားတယ်ဒိဋ္ဌိကဘာလို့လဲဟာပြောကြလေဒိဋ္ဌိကဘာလို့လဲမိစ္ဆာဒိဋ္ဌိဆိုတာတမာဒိဋ္ဌိရဲ့ဆန့်ကျင်ဘက်မို့လားလို့တမာဒိဋ္ဌိကအမှန်မြင်အောင်လုပ်တယ်မိစ္ဆာဒိဋ္ဌိကအမှားမြင်အောင်လုပ်တယ်ဆိုတာအမှန်ကိုကွယ်တာမဟုတ်ဘူးလားကွယ်တာကဒိဋ္ဌိတွယ်တာကတဏှာအေးအကွယ်နဲ့အတွေ့ဘယ်သူကလုပ်လဲဥပါဒံကလုပ်ဘယ်သူကလုပ်လဲအဲ့ဒီဥပါဒံကိုဦးဇင်းတို့ကနေသီတာလို့ခေါ်တယ်မိစရာကြီးပြောတာခုံကြီးပဲ base ကြီးပဲဒါကြီးอ่ะအဲ့ဒီ base ကြီးမှာဦးဇင်းတို့ကတနေကုန်ဘဝရှိသမျှเนาะအကုန်လုံးကရှိသမျှတွေကအဲ့ဒီအပေါ်မှာမှီပြီးတော့အဲ့ဒါတွေနဲ့ကြည်မြင်ကြပြောဆိုနေကြတာဖြစ်တဲ့အတွက်ကြောင့်မလို့မြင်သမျှကြားသမျှကမြင်တိုင်းကြားတိုင်းဘယ်သူပါပြီးပြီလဲတဏှာဒိဋ္ဌိပါပြီးပြီတဏှာနဲ့တာယာဒိဋ္ဌိနဲ့အတ္တကသူအကုန်လုံးပါပြီးပြီငါမြင်တာငါကြားတာငါသိတာဟုတ်တယ်အဲ့ဒါလို့အဲ့ဒါတော့ကောင်းပြီပြီးခဲ့တဲ့အတိတ်မှာ ရှိပြီးသားကိုလည်းပဲတဏှာကသတိရပြီးတော့မှမစွဲဘူးလားအေးအဲ့ဒါ အတိတ်ကခန္ဓာကိုတဏှာကတတိယစမြုံပြန်ပြီးတော့ဆွဲတာအဲ့ဒါအတိတ်ကိုဆွဲတယ်လို့ခေါ်တယ်အတိတ်ကိုမှီတယ်လို့ခေါ်တယ်တဏှာနဲ့တတိယရင်တဏှာကသူ့ရဲ့ base မဟုတ်လားခုံကြီးဒါကြီးနဲ့တိဆောက်ထားတော့တိဆောက်ထားပြီးတော့အတိတ်တုန်းကပြီးခဲ့တဲ့အာယုန်တွေကိုတဏှာကလေးနဲ့အဲတတိယတိုင်းတဏှာလေးနဲ့ตายရရင်တဏှာကိုမှီတယ်လို့ခေါ် ပြီးတော့တခါပစ္စုပန်လောလောဆယ်လည်းပဲမြင်တာလေးကိုဟာငါမြင်တာပဲအမြင်လောက်လည်းကောင်းလိုက်တာကောင်းလိုက်တာအင်းငါရှိနေငါသွားဝယ်အောင်မယ်ငါသွားစားအောင်မယ်နဲ့ဒီလိုကလေးတွေစိတ်ထဲမှာဖြစ်တော့တဏှာလည်းပါဒိဋ္ဌိလည်းပါကံပစ္စုပန်လောလောဆယ်မြင်ကြနန်စာထိတိမှာလည်းဘယ်သူတွေရှိလဲတဏှာဒိဋ္ဌိအမိရှိဤကုသိုလ်ကလေးလုပ်ပြီးလို့ရှင်တော့ငါဒီဘဝကံဆိုးလို့မွဲရတာနောက်ဘဝကြာရင်တော့တထေးကြီးဖြစ်ရဘာလို့ဤဟောစိတ်ထဲမှာမဖြစ်ဘူးလားငါဒီတဘဝလူ အယုတ်ဆိုးလို့ငါ့ကိုလူတကာအပေါင်းအသင်းမလုပ်ချင်းတာနောက်ဘဝကျလှလှပပဖြစ်ရပါလို့ဤဟောအနာကလှမ်းမကပ်ဘူးလားအေးလုံတဲ့ကံမကံသင်္ခါရကုသိုလ်ကလေးကိုကုသိုလ်ကလေးတော့လုပ်ပါရဲ့လုပ်ပြီးတာနဲ့တခါအကုသိုလ်ကံသင်္ခါရဘက်ကနေဆိုအရှိကိုပြန်ကတ်တာမကတ်ဘူးလားနောက်ကိုတရိယာနောက်ကိုလည်းကတ်လောလောဆယ်မြင်လောလောဆယ်ကတ်လုပ်ပြီးသားလေးနဲ့အရင်ဒီအနာကလည်းကတ်ကဲခင်ဗျားတို့6 3ချောင်းလုံးအကုန်ကတ်နေတာခွာလို့ရသေးရလားဘယ်ရမလဲ ခင်ဗျားတို့ဒါနဲ့များ I am free man နဲ့ပြောသေးတယ်ပဲရည်သေးတယ်တဏှာဒီကောင်ငါလည်းချင်မသေးပဲနဲ့သူ့ကိုယ်သူလွတ်လပ်တဲ့သူဆိုပြောနေတာဥစဉ်တို့လွတ်လို့ရှိရင်နိဗ္ဗာန်ရောက်ပြီပေါ့အခု free man မဟုတ်လို့လားသူ့ထောင်နဲ့နေရတယ်သူ့ခန္ဓာကြီးသူပေးတာနဲ့စားနေရတာဒါမျိုးကိုကိုများနော်ကြွားနေကြသေးတယ်တိတ်မကြွားနဲ့ဟိုကသိရင်ရည်လိမ့်မယ်ဥစဉ်တို့ free man မဟုတ်ဘူးအချုပ်တောင်ထဲမှာနေရတာဒါကြောင့်ကောင်းပြီဟောဒီဥစဉ်တို့ကိုတသံတရားလုံးဒုက္ခပေးပြီးတော့ပူတာဟာဘာလို့လဲဆိုရင်တော့ကိလေသာတော့10ပါးရှိပြီမြဲ တဏှာကိုအရင်ထောက်ပြတယ်ဝေဒတနောတဲ့တဏှာကင်းရင်ဘာကင်းရင်လဲတဏှာကင်းရင်ဟိုတော့ငါဓမ္မတယောက်သူသားကနော်စစ်တပ်ထဲမှာဆိုတော့အီရန်ကိုအီရတ်ကိုပါမယ်ပြီးတော့လည်းပဲအာဖဂန်နစ္စတန်လည်းပါမယ်ဆိုတော့ဟာပူလိုက်တာပူလိုက်တာပူလိုက်တာသူသားမသွားခင်တော့အဲ့ဒီအကြောင်းမပြောဘူးသူသားသွားမစားရှင်ပြဆုလည်းတောင်းပေးပါဦးဗျာကလသားလည်းမေတ္တာလည်းပူပါကရုဏာလည်းပူပါမုဒိတာလည်းပူပါနဲ့ရှင်းသမျှမြေမုံစိုးတရား၄ပါးနဲ့မရောက်၈ပါးလောက်ပို့ခိုင်းတယ်သူသားတို့ကိုပူလိုက်တာ ပူလိုက်တာသူသားအဲ့ဒီသွားရင်ဟိုမှာလည်းတဘုံဘုံတရန်တန်းနဲ့သေနေတယ်မို့လားသူသားမသွားခင်တော့ကလည်းမသေးဘူးလားအဲ့ဒီတော့ကဘာလို့မပူလဲကိုသားမှာမဟုတ်ပဲဟုတ်တယ်မို့လားကိုသားကြတော့တဏှာတွယ်ပြီလေတဏှာတွယ်တော့မပူဘူးလားပူပြီခိုင်ကြည့်ပူပြီနော်သားသမီးလေးမြတ်မိုးချိုလည်းအိမ်မပြန်မိပါတယ်အပြင်ဘက်ထွက်မကြည့်ဘူးလားပူပြီဘယ်သူကြောင့်ပူလဲကျုပ်တို့ကြသားသမီးမရှိတော့ဘူး မရှိတဲ့သူမပူဘူးလေဒါကြောင့်မလို့နော်အဲလောကအချစ်လူအဲအဲဦးဇင်းတော်မေ့နေပါပြီညာလာအချစ်လူလောကိ၌နွားရှိသောသူနွားကြောင့်ပူသောတားရှိသောသူတားကြောင့်ပူ၏တဲ့နွားရှိလို့နွားကိုကတ်တယ်တားရှိတော့သားကိုကတ်ကတ်တဲ့အတွက်ကြောင့်မိမိကသွားကတ်တာနော် तू ကကတ်တာလားဘယ်ဟုတ်မလဲမဟုတ်ဘူးဟမရတကယ်လို့ဒါလင်သေတဲ့သူကြောင့်သာပူရမယ်ဆိုရင် သူသားမသွားခင်တော့ဟိုမှာဘုံဘုံတိုင်းတိုင်းသေနေတာပူပါတော့လားဒါတော့ပူတာဟာသေတဲ့လူနဲ့ဆိုင်သလားကိုယ်တဏ္ဍာနဲ့ဆိုင်သလားကိုယ်တဏ္ဍာနဲ့ဆိုင်တယ်။ဒါရှင်းပြီ။ဒါတော့ပူအောင်လုပ်တာဘာတူလဲပူတဲ့ဟာကဘာသူရှိမှရှိလဲကိုယ်တဏ္ဍာကိုယ်တတ်မှကိုယ်အေးမှကဲအပြေထွက်ပြီ။ဒါကြောင့်မလို့နင်းကြောင့်ပူတယ်နင်းတို့ကြောင့်ငါပူသေးတယ်ဒုက္ခရောက်တယ်လို့ပြောတာဟုတ်သလားမဟုတ်ဘူး။ တဏှာမရှိဘာပူစရာလိုလဲနင်းတို့ကြောင့်လဲလင်းကျိုးထိုးစရာလိုလားထိုးခြင်းတို့ကိုယ့်ဘာသာကိုထိုးဖို့ကောင်းတယ်ဟုတ်တော့မလားကိုရှာရတာကဒါကြောင့်မလို့ဟောဒီကိလေသာမိမိကြောင့်ဟောဒီတဏှာကြောင့်မလို့တွေ့တာမှုတဏှာရှိလို့ပူတာတဏှာရှိလို့ပူတာဒါကြောင့်မလို့နော်တဏှာဇာယီသောကတဏှာကြောင့်မလို့သောကဖြစ်တယ်တဏှာမရှိ သောက မရှိရှင်းရှင်းလေးပဲတဏှာရှိရင်ဒါတော့ဟောဒီဘုရားမှာမိမိကအကျင့်ပေါက်အောင် နော်ထိမ့်ချုပ်နှမ်းအဲထားပါတော့ဗျာဒါလွယ်လွယ်ပဲပြောကြပါစို့နော်ရန်တာပြအောင်ကျင့်လိုက်ပြီဆိုလို့ချင်းဟောဒီတဏှာသည်ရန်တာကိုသွားပြီးတော့ဒုက္ခပေးပါအောင်မလားမပေးဘူးဦးဇင်းတို့တို့တွေမှာဖြစ်နေတဲ့ဟောဒီအဲရှိချင်းမရှိချင်းကြောင့်ဖြစ်နေတဲ့ဘူပန်တော့ကဖြစ်နေတာတွေဒီရန်တာတွေလည်းတို့မှလည်းရှိတာပဲတို့မှလည်းကြုံတာပဲဥပမာထားပါတော့နော်ဗိုက်စားတယ်ရှိဘူးလားရှိတာပဲနာတာကျင်တာရှိတာပဲပူတာအေးတာရှိတာပဲနော်တို့မှလည်းဖျားတာနေမကောင်းတာမရှိဘူးလား ဟာဦးဇင်းတို့ကြတာဟာဖျားပြီးနေမကောင်းဘူးဆိုဟာငါဖျားလေခြင်းငါနေမကောင်းလေခြင်းလို့ဒေါသတွေဖြစ်တယ်သူတို့ကြတော့မဖြစ်ဘူးဟာအရှင်ဘုရားအရှင်ဘုရားရဲ့မေတော်ကြီးဘုရားမှာပခါသေးကောင်ပေါင်းလိုက်ဖြစ်နေလိုက်တာဘုရားရန်တာသွားပြောအေးအေးပဲမပူဘူးနော်မပူဘူးဒါတော့မိမိတို့မှာဟာတခါတည်းပြာပြာတလဲပူရတယ်ဆိုတာဟာရှိသမျှအရာတွေပေါ်မှာတွေ့ကတ်တဲ့တဏှာကြောင့်ပူတာဒါကြောင့်ကဲတဏှာကိုဖြတ်လိုက်ပါအခုဖြတ်အခုမငြိမ်းဘူးလား ငြိမ့်တယ်နောက်ဘက်စောင့်စရာလိုသေးလားအေးဝိတတနောတဏှာရာကင်းပြီဆိုလို့ရှိရင်တဲ့မိမိကနော်မသေးမီပူတာပြီးတော့မသေးမီမှာပဲဥပတန်တော်တိဟုတ်စတိမသေးခင်ငြိမ့်တဲ့ပုဂ္ဂိုလ်လို့ခေါ်တဲ့နယ်ဆိုပြီးတော့အဲ့ဒါစကားဆတာပဲအမှန်ကဒီတုတ်တန်ဒီစလုံးနဲ့ပြီးပြီကျန်တာတော့ပြောစရာမလိုဟုတ်တယ်မဟုတ်လားတဏှာပြက်ပြီဆိုမှတော့ဘဝတဏှာတိပြက်ဘာမှမရှိဘူးဒါတော့လက်ရှိပိစုပန်ဘဝမှာအပူတကအပူရဲ့ခေါင်းဆောင်ဖြစ်တဲ့တဏှာကိုခေါင်းတင်ပြီးတော့မှမြတ်စွာဘုရားအဖြတ်ခိုင်းတာပဲဆိုတော့တဏှာပြက်ပြီဆိုရင် တဏှာပြတ်တာကဒီဘဝအေးမာကနောက်ဘဝအဲ့လိုဟုတ်ရဲ့လားမဟုတ်ဘူးမေးတဲ့လူကလည်း very practical နော်ရှင်ဘုရားဒါစကားကတ်ထားတာမဲရှင်ဘုရားတို့ဗုဒ္ဓဘာသာငြိမ့်နေအေးတယ်နဲ့ဟမ်ဒါဆိုလို့အခုကျင့်မယ်အခုလုပ်မယ်အခုငြိမ့်နေမလားဆိုရင် yeah ငြိမ့်နေတယ်ဘုရားလည်းအေးပတ်တိကောပြောထားတာပဲဟုတ်တယ်မလားအာကာလီကောပြောထားတာပဲဒါကြောင့်မိမိတို့တွေမှာဒီဟာတွေကိုဒါတွေကိုမကောင်းဘူးရဲ့လို့အာကုသိုလ်ကိုအာကုသိုလ်မှန်သိပြီးရင်ရှောင်မယ်ဆိုပါတော့ ဒီအကုသိုလ်ကိုမလုပ်တဲ့အတွက်ဒီအကုသိုလ်ကြောင့်နောက်မှာတန်တရားကိုကုဆာအပူဖြစ်เสียလို့သေးရဲ့လားအေးအဲ့ဒီကနေပြီးတော့တခါကောင်းတာလေးတွေကိုလှုပ်ပြီးဆိုတာနဲ့လိုင်းပြောင်းပြီးကုသိုလ်ကိုလှုပ်ပြီးကုသိုလ်လှုပ်တဲ့ခါကျတော့ကုသိုလ်လှုပ်တဲ့အတွက်စိတ်ကလေးမှာကြည်လင်တယ်လှုပ်တာအခုကြည်လင်တာကမနေ့ဖြစ်မှအဲ့လိုဟုတ်ရဲ့လားအခုလှုပ်အခုကျင့်တတ်စရာကောင်းတာပဲအခုဝမ်းသာစရာကောင်းတာပဲဒါဆိုတော့အကျွေးစစ်နဲ့မဟုတ်ပါဘူးเนาะအကျွေးစစ်နဲ့မဟုတ်ဘူးဒါလည်းစစ်နဲ့ပဲဒါကြောင့်ဥပဒန္တောတိဟောစတိ ကိလေသာရာတဏှာရာအခုငြိမ့်မယ်ဆိုရင်ဟောဒီငြိမ့်စေခဏမှာမိမိစရပြီတဲ့ဒါတော့ကိလေသာမငြိမ့်သေးဘူးပဲထားအောင်ကိလေသာငြိမ့်ဖို့ရှေ့ရှုပြီးတော့ direction ပြောင်းတာနဲ့တပြိုင်နက်ထိုအပူသည်ဟောတော့ကတည်းအများကြီးအများကြီးအများကြီးရောချပြီးတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ကိလေသာအပူအလွှာပါလာပြီးတော့တက်တာတက်တာတက်တာလာတယ်ဒါဒီပင်လင်အငိမ့်တရဲ့လက်တွေ့အကျိုးလို့ခေါ်တယ်နော်ကံကောင်းပြီဟောဒီတဏှာငြိမ့်လို့နော်လက်တွေ့အကျိုးရဖို့တည်းဒီလိုတို့ဘာတွေကြင့်မလဲဘယ်လိုကြင့်ရမလဲဆိုတော့ဒါ ပြောကြပါစို့ဗျာသီလသမာဓိပညာသစ္စာသုံးပါးအခုနကခြားမှတ်ခဲ့တဲ့ရုပ်မှတ်ကိုလိုက်ယုံမယ်နော်သီလဆိုတာကတော့ကာယကံဝစီကံကျွလွန်တတ်တဲ့ကျွလွန်မှုကိုကာယကံဝစီကံနှစ်ပါးကိုထိန်းချုပ်တယ်တမာတိဆိုတာကတော့စိတ်ထဲမှာဖြစ်နေတဲ့ဝိတကမကိလေသာတွေကိုထိန်းချုပ်ပေးတယ်နော်ပညာဆိုတာကတော့အကြောင်းညဉ့်ညွန့်ပေါ်နေတဲ့အနုတ္တရာကိလေသာတွေကိုပယ်တတ်တယ်အဲ့ဒါဟာမြတ်စွာဘုရားချမှတ်ပေးတဲ့လမ်းစဉ်ပဲနောက်တနည်းပြောမယ်ဆိုလို့ရှိရင်တော့သီလနဲ့ကျွလွန်တတ်တဲ့အကျမ်းစာတဏှာကိုပယ်မယ် တမာတိနေကတော့စိတ်ထဲမှာတဖြည်းဖြည်းတုံနှွနှွနဲ့ထားကြတဲ့တဏှာကိုအလတ်စားကိုပယ်မယ်ပညာကတော့အတွင်းထဲမှာအကြောင်းတိုက်ဆိုင်ရင်ပေါ်နိုင်တဲ့တဏှာကိုပယ်တတ်တယ်နော်ဒါသူ့ရဲ့အစဉ်စဉ်ပယ်တတ်ပုံပဲကောင်းပြီအဲ့ဒီနေရာမှာဦးဇင်းတို့အနုတ္တယဆိုတဲ့သဘောတရားလေးဂျမ်းဖြတ်ပြီးတော့ပြောကြအောင်ဆိုနော်ဒါကျင့်စဉ်နဲ့ဆိုင်လို့တကယ်ကြံကန်နေတော့ဖွင့်ထဲမှာမပါပါဘူးဒါတော့အဲ့မှာဘာလဲဆိုရင်အာရမဏနုတ္တယအာယုန်ထဲမှာဂိမ်းသောအရာနဲ့ တန်တာနာနုတယပုဂ္ဂိုလ်ရဲ့တန်တာမှာကိန်းတဲ့ကိလေသာအနုတယလို့နှမျိုးရှိတယ်ဒါတော့ရှုမှတ်မှုစင်ကြင်မှုမရှိတဲ့အချိန်ခါမှာမြင်လိုက်တဲ့အာယုံပေါ်မှာမြင်တဲ့အချိန်ခါမှာကြိုက်ကြိုက်စရာရှိရင်ကြိုက်ပြီးမကြိုက်စရာရှိရင်လည်းဒေါသကလေးကဖြစ်ပြီးမကျေနပ်တာလေးကဖြစ်ပြီးမာနဖြစ်စရာရှိရင်လည်းဖြစ်ပြီးဆိုတော့မရှိမှတ်ဘူးဆိုလို့ရှိရင်အဲ့ဒီမရှိမှတ်တဲ့အခိုက်အတန့်မှာတွေ့လိုက်တဲ့အာယုံ၅ပါးတစ်ခုခုဒီအဲ့ဒါကိုကိုကမြင်လိုက်တဲ့မြင်တာကြားတာကနေတဆင့်စိတ်ထဲမှာမှတ်မထားဘူးလားအလုံးလုံးမှတ်ပြီးသားဖြစ်သွားတယ် အလုပ်လို့ auto save ပဲအဲ့ဒါဒါတော့ကောင်းပြီအဲ့ဒါတွေဟာနော်ကောင်းမကောင်းအာယုန်တွေကနောင်ကာကြလို့ရှင်စိတ်ထဲမှာပြန်ပေါ်ရင်ကြိုက်တာလေးတွေ့တဲ့ခါကျတော့လည်းပဲအခုနလိုလောဘလေးနဲ့တနှုံနှုံနဲ့စဉ်းစားပြီးတော့ပြန်ပြီးတော့ကိလေသာမဖြစ်ဘူးလားဖြစ်တယ်အာယုန်ထဲမှာ တွေ့တဲ့အရာသည်မြင်စေခဏမမှတ်ခဲ့တဲ့အတွက်နောင်မှာတအုံတွေနဲ့စဉ်းစားရင်းနဲ့လောဘဖြစ်စရာရှိလည်းဖြစ်တယ်မကျင့်တတ်စရာရှိဒေါသဖြစ်စရာရှိလည်းတအုံတွေနဲ့ဒေါသတွေမဖြစ်ဘူးလား အဲ့ဒါအာရမဏနုတိယအာယုမှာကိန်းတဲ့အနုတိယလို့ခေါ်တယ်ဟုတ်ဒါကြောင့်ဒီတရားထုတ်နေတဲ့ပုံကိုများမှာတော့အဲ့ဒီလိုမျိုးတွယ်ပြီးတော့အမြင်တမ်းပါမလာအောင် မြင်မြင်တုံးမြင်စဲမြင်ခိုက်မှာကွယ်မြင်ရင်မြင်တယ်မှတ်ရပါတယ်ကြားုံကြားစဲကြားခိုက်မှာကွယ်အတူတူပဲပေါ့ဘာဖြစ်လို့မှတ်တယ်လဲဆိုရင်ကိလေသာစပ်ဖို့မှတ်တာဘာလို့လဲတတ်ဖို့ ဟောဒီဦးဇင်းတို့မှတ်နေတဲ့ခန္ဓာ၅ပါးနယ်မြေဥပါဒณะခန္ဓာ၅ပါးနယ်မြေဆိုတာကတကွင်းကြီးနော်တဏီကိလေသာရန်သူတွေမိုင်းထောင်ထားတဲ့မိုင်းကွင်းကြီးဒါကိုဦးဇင်းတို့ကမတိဘဲနဲ့နင်းတာတဏီကိလေသာဆိုတဲ့တဏှာအစီတွေထောင်ကြောက်ရှင်းတော့ကမြောက်တွေထောင်သလိုပဲဒါမြောက်တွေသွားတဲ့လမ်းမှာအစီတွေနဲ့ထောင်တော့မြောက်တွေကလက်တွေခြေထောက်တွေကတ်တော့ခါတိုင်းအမှမိသွားတယ်မိတော့မြောက်ဖမ်းတဲ့လူလာရိုက်တတ်တာပေါ့ဒါတော့အဲ့ဒီအစီတွေနဲ့ तू ကသူတို့သွားမဲ့လမ်းကိုထောင်သလိုပဲ မျက်စိနာနာလျာကိုစိတ်ကနေအပေါဝါတွေကနေယူပေါင်းတက်အောင်ကံတော်ရတ္တအောင်ဆိုတာဒီကောင်းတွေထွက်လာလိမ့်မယ်တကူပြီးတကူထွက်ကြည့်လိမ့်မယ်နောက်လက်ကောင်းလေးတွေလောကဒါပေမဲ့တောင်ဘုကနေဖွက်တယ်ခေါင်းထွက်ကြည့်တယ်လို့ကြည့်မယ်ဆိုတော့ဖွက်ထောင်တဲ့လူကဖွက်ထွက်ရင်ဂွင်းနဲ့မိအောင်ဘယ်သွားထောင်လဲဒီပြင်ထောင်စရာမလိုဘူးအဝမထောင်တာအဲသူတို့ပြောပြတော့ကိုတောင်ဖွက်မုတ်ဆိုးဖြစ်နေလိမ့်မယ်ဖွက်မုတ်ဆိုးထောင်တဲ့လူပြောတာဒါတော့တွန်းမောက်ကလေးထောင်လိုက်ရုံပဲလွယ်လွယ်ကလေးဒါတော့ဦးစင်းတို့လည်းမိစိနာနာလျာကိုစိတ်ဘဲထောင်မလဲဒီအပေါက်တွေပဲထောင်ထားတာ မျက်စိအတွက်ယူပတဏမရှိဘူးလားလို့ယူပံကတက်မဲ့တဏအစင်သင်မဲ့အဲ့ဓာတွေကသူတို့ထောင်ပေါက်သူတို့ရဲ့ပြက်ကွဲဒါရှေ့တန်းမှာပြောရင်ဒါမန်ကွင်းကြီးအဲ့ဒီကနေပြီးတော့မှသူတို့ကိုယ်ထောင်ထားတာထောင်ထားတဲ့အခါကျတော့ကိုကအဲ့ဓာတွေကိုမသိတဲ့ကဟိုနင်းမိဒီနင်းမိအဲ့ဒါဟိုနင်းမိဒီနင်းမိဆိုတာဟိုကတ်ဒီကတ်ဟိုဆွဲဒီဆွဲဥပါဒံမဖြစ်ဘူးလားလို့တဏဥပါဒံဒီဟာလေးကိုမြင်တာခန္ဓာခံစားတာကြားတာငါပဲကွာငါတို့ဒါလေးရှိလို့ငါခံစားနေတာဆိုတော့အတ္တတိတိတက်ကာယကလည်းမပါဘူးလား ဒိဋ္ဌိဥပါဒံကဲနှစ်ချက်ခံလိုက်ရပြီဒီနှစ်ချက်စီးပြီဆိုတော့ပြီးပြီအဲ့ဒါဘာမှလွတ်လို့မရတော့ဘူးအဲကြောင့်အာယုန်ထဲမှာအဲ့ဒီလိုတဏှာနဲ့ဒိဋ္ဌိကိုမြင်တုံးမြင်ဆက်မြင်ခဲ့ကိုမြင်တဲ့အတိုင်းမှရင်ဘယ်နှဘယ်နှလောင်းသေးသွားလဲသူတို့ဘက်ကနှလောင်းသေးပြီဘာလို့လဲတဏှာနဲ့ဒိဋ္ဌိဟွန်းရှေ့ကအခုပြစ်တဲ့ရန်သူအလောင်းတော့မမြင်တော့ဘူးလားအမှတ်ပါရင်သူ့ဘက်ကအနည်းဆုံးနှလောင်းတော့သေးတယ်နော်ဒါကြောင့်ငါတယောက်သေးမင်းတို့နှစ်ယောက်တော့သေးရမယ်လို့မှတ်တာ အဲ့လိုနည်းနဲ့မှတ်ရတယ်ဒါတော့မမှတ်ခဲ့ဘူးဆိုရင်ဘာဖြစ်တယ်လဲကိုယ်ကိုသူပြစ်ပြီးတိုက်ပြီးဒါကြောင့်ခန္ဓာ၅ပါးနယ်မြေဆိုတာပြက်ကွင်းတက်ကွင်းကြီးမိမိကဒီမိုင်းနေဒီအစည်းတွေကိုရှောင်တိုက်ရင်ရှောင်မရှောင်ရင်တော့သူ့လောင်ကြိုက်မိပြီတာမှတ်တော့ဗျာခင်ဗျားတို့နော်အဲဒါကြောင့်မလို့မိမိတို့ဟောဒီအာယုန်ထဲမှာမြင်တော့ဝိပဿနာရှိတဲ့ပုဂ္ဂိုလ်ကြတော့တဏှာနဲ့ဒိဋ္ဌိမကတ်အောင်လို့မြင်တော့မြင်စေမြင်ခဲ့ကိုပစ္စုပန်တဲ့တဲ့မြင်တယ်မှမြင်လိုက်တာနဲ့တပြိုင်တည်းနှလုံးကတန်းကနေတည်သွားပြီတဏှာနဲ့ဒိဋ္ဌိ ပါသေးလားမနေ့ပြန်တွေ့မနေ့ပြန်တွေ့သူမလိုက်သေးလားမလိုက်တော့မလိုက်တော့မနေ့ပြန်ပြန်စဉ်းစားပြီးတဏှာဖြစ်เสียလို့သေးလားတဏှာမဖြစ်တော့အဲ့ဒါပြောတာဒါတော့အာယုန်ထဲမှာမပေါ်တော့မပေါ်ရင်အာရမဏနုတ္တိယကိလေသာရှိသေးလားမရှိဘူးဒါပြီးရောဒါအာရမဏနုတ္တိယခေါ်တယ်အဲ့ဒါလိုမကင်းအောင်လို့မှတ်ခိုင်းတာပြီးတော့တခါနေ့စဉ်ဘဝမှာကျတော့အမှတ်မပါတော့ဘယ်လိုနေမလဲဆင်ကျင်နေရတာပေါ့မကြည့်တဲ့နာမကြည့်နဲ့နားမထောင်သေးရင် မထောင်နဲ့ကိလေသာဖြစ်မယ်ဒေါသဖြစ်မယ်ဆိုရင်မလုပ်နဲ့မကြည့်နဲ့ဒါဆင်ကျင်တာပဲဒါနေ့စဉ်ဘဝမှာ daily life တက်မှာဒါရှုချင်းရှုနည်းတစ်ခုပဲဒါကြောင့်နေ့စဉ်ဘဝထဲမှာဆင်ကျင်တုံတရားနဲ့နေပါနေ့စဉ်ဘဝထဲမှာဘာနဲ့နေဆင်ကျင်တုံတရားနဲ့နေငါအတွက်ကိလေသာဖြစ်မယ်အာဟုသို့ဖြစ်မယ်ဆိုရင်မကြည့်နဲ့ကြည့်မိလို့သိရင်နောက်တစ်နေ့ကျအနှွယ်ပါလာလိမ့်မယ်အဲ့ဒါအနှွယ်ပါရင်ကပ်ပြီးကပ်ရင်အာရမဏနုတယဘာဖြစ်လဲအာရမဏနုတယအာယုန်နဲ့မှာကပ်သွားပြီအဲ့ဒါနောက်နေ့ကျရင်တန်လန်တန်လန်လိုက်လာလိမ့်မယ် ကဲကောင်းပြီအဲ့တော့အဲ့ဒီအာရမဏနုတိယဖြစ်သမျှကိလေသာတွေကိုဥစဉ်တော့အရိယာအဲအရိယာမဲ့နဲ့နော်မပယ်နိုင်သမျှရှိမယ်ဆိုတော့အရိယာမဲ့ကိုရောက်ပြီဆိုတော့သူဆံရကိလေသာတွေပယ်ပြီလေနော်တောတာပန်ဖြစ်ရင်ဒိဋ္ဌိနဲ့ဝိသိကိစ္စပယ်မယ်အနုတ္တိယတွေကအနာဂံဖြစ်ရင်ကာမရာဂနဲ့ဒေါသကိုပယ်မယ်ယန္တာဖြစ်ပြီဆိုလို့ရှိရင်တော့အဝိဇ္ဇာရဲ့ဘဝတဏရဲ့မာနရဲ့ဒါတွေပယ်လိမ့်မယ်နော်အဲ့တော့အနုတ္တိယကိလေသာတွေကိုသူ့ရဲ့အဆင့်လိုက်အဆင့်လိုက်ပယ်သွားတာအဲ့ဒါတော့ အဆက်လိုက်မပယ်သေးရင်တော့အောက်အဆက်နဲ့မှာသူဆံရကိလေသာတွေကြံသေးတယ်အဲ့ဒီတော့ဆံရကိလေသာဆံရတန်တမှာကြံတာကိုတန်တာနာနုတယလို့ခေါ်တယ်ဦးဇင်းတို့ပုရိသေနေမှာတော့ခုနှစ်ပါးအပြည့်ပဲအကုန်ရှိတယ်နော်အနုတယခုနှစ်ပါးဒါကြောင့်အဲ့ဒီလိုမျိုးဟာမျိုးတွေအမိမဖြစ်အောင်လို့မိမိတို့မှာဆင်ခြင်မှုဖြစ်ပါတယ်ကောင်းပြီဒါတော့ရှေးတိတ်ခန္ဓာကိုမိတယ်ဆိုတာလေးဆက်ပြောလိုက်ကြစို့နော်ဒါလေးတစ်ခုပြီးအောင်ယန္တာပုဂ္ဂိုလ်တွေဖြစ်သွားပြီဆိုတဲ့အခါကျတော့တဲ့ ဟိုပြီးခဲ့တဲ့ရန်တာမဖြစ်ခင်တော့ကမိမိတို့နေရတဲ့ဘဝအနေထားပေါ့ဗျာအတိတ်ဘဝအတိတ်ကရုပ်နာနေအကြောင်းကိုခန္ဓာတွေကိုဟာငါတို့ဟောတော့ကအဲ့ဒီလိုပုံနဲ့နေခဲ့ရတာအဲ့ဒီလိုလေးနာအိမ်နဲ့သားနဲ့မယားနဲ့စီစိမ်နဲ့နော်ယာရုနဲ့အချမ်းရမ်းနဲ့နေရတာလို့ဟိုးရန်တာဖြစ်ပြီးကကြမှာအဲ့ဒီပြီးခဲ့တဲ့ရန်တာမဖြစ်ခင်တော့ကပြည့်စုံမှုလေးတွေကောင်းတဲ့အားလေးတွေကိုတဏှာနဲ့ตาရတာလည်းမရှိတော့ဘူးတဲ့အဲ့ဒါအတိတ်ကိုပြန်ပြီးတော့မမိတာလို့ခေါ်တယ်တဏှာနဲ့မตาရရင်မမိတော့ဘူးပဲဒါသူ့ရဲ့ base ပြတ်ထွက်သွားပြီဟုတ်တယ်မဟုတ်လား တဏှာနဲ့စောက်ထားတဲ့အာအဲသူ့ရဲ့ဟိုစောက်ထားတဲ့တဏှာမရှိတော့ဘူးလေအာယုံ၅ပါးမှာအခုနမိုင်းခွဲနဲ့မှာသူ့ရဲ့မိုင်းတွေမရှိတော့ဘူးလို့ဆိုလိုတယ်ထောင်ထားတယ်မရှိတော့ဘူးဒါတော့ तू ကကြိုက်တယ်လို့နဲ့ရဟန္တာကြတော့မိုင်းမိုင်းမိုင်းကမပေါက်တော့ဘူးဒါဥစဉ်တော့သွားမနေနဲ့နော်တခါတည်းတော့ကြဘုန်းကြီးတွေလိုက်နေရလဲမိုင်းခွဲနဲ့အများကြီးဒါကြောင့်ရဟန္တာများကြောင့်ပြန်မစင်းစားတဲ့အတွက်ဒိဋ္ဌိအဲတဏှာဥပါဒမဖြစ်တော့ဘူးတဲ့ပြီးတော့လောလောဆယ်အဲမိမိရှေ့ကနေပြီးတော့မှတခါ နေခဲ့တယ်ပေါ့နော်သားနဲ့မယားနဲ့နေတယ်ပဲဆိုပါတော့အသားသမီးတွေဇနီးမယားတွေမိတ်ဆွေသင်္ကားတွေနဲ့ပျော်ပျော်ပါပါရဲရဲမုံမုံနေခဲ့တဲ့ဘဝကိုလည်းပြန်စဉ်းစားပြီးတော့တသက်သာနဲ့မနေတော့ဘူးဒါကြောင့်အတိတ်ဘဝတော့ကပြည့်စုံမှုချမ်းသာမှုတာယာမှုပျော်ရွှင်မှုကိုရဟန္တာဖြစ်ပြီးတဲ့နောက်ပြန်မစဉ်းစားတာဒီအတိတ်ကိုမတွေ့ခြင်းဘာကိုမတွေ့ခြင်းလဲတိတ်ကိုမတွေ့ခြင်းလောလောဆယ်ပစ္စုပ္ပန်မှာကြတော့လောလောဆယ်လက်ရှိရှုမှတ်နေမှုသည် မြင်ကမြင်တဲ့အချိန်ခါမှာမြင်ကမှတ်တာပဲရှိတော့တယ်ကုသိုလ်လည်းမရှိအကုသိုလ်လည်းမရှိတော့သူတို့မှာဝိဘက်နဲ့ကိရိယာပဲကြံတော့တာမဟုတ်လားဒါတော့မြင်တဲ့အခါမှာကုသိုလ်လည်းမဖြစ်အကုသိုလ်လည်းမဖြစ်ဘူးဟုတ်တယ်မဟုတ်လားကုသိုလ်အကုသိုလ်ဖြစ်ဖို့အတွက်အရင်ကအရေးကြီးတဲ့ကိလေသာဝယ်လည်းမရှိဘူးကာမဝယ်လည်းမဖြစ်တော့ဘူးကဲဝိပါကဝက်ကတော့ရှိသေးတယ်ထားပါတော့အကျွမ်းကြံနေတယ်လေ ဝိပ္ပဆိုတာမျက်လုံးကမြင်သေးတယ်နားကြားတဲ့ဓာတ်တွေရှိတယ်သူ့မှာဝိပ္ပစိတ်နဲ့ကရိယာစိတ်ပဲရှိတယ်ဒါကြောင့်မလို့လောလောဆယ်ပစ္စုပန်ရှုမှတ်ဆက်မှာလည်းသူ့ဟာတဏှာဖြစ်သေးရလားမဖြစ်တော့တဏှာမတွေ့တော့ဘူးလို့ဆိုလိုတဲ့ဒါဟုတ်နောက်တစ်ခုအနာဂတ်ကိုလည်းပဲဟောဒီလောက်တဲ့ကြင့်ကြံရတဲ့ကုသိုလ်ကြောင့်နော်နောင်ဘဝဘာကြီးတထေးကြီးတသွဲကြီးနတ်သမီးပဲနတ်သားပဲဘာပဲညာပဲရေလို့ဒီကုသိုလ်ကြောင့်အနာဂတ်လှမ်းကတ်တာလည်းရှိသေးရလားသုံးပါလုံးကျွတ်သွားပြီကဲဒါတော့ဥစဉ်မှာသုံးပါလုံးကတ်တုံးမယ်နော် အဲ့တော့အဲ့ဒီအကတ်တွေကိုဖြေဖို့အရေးကြီးတယ်ဒါကြောင့်ရှုမှတ်စင်မှာတော့မာဇီဆိုလိုကြီးရဲ့မှာကြားချက်ကအမတန်ကောင်းပါတယ်နော်ရှုမှတ်စင်မှာအဲအလယ်ပိုင်းခေါ်တယ်အလယ်ပိုင်းပြတ်ဖို့အရေးကြီးတယ်တဲ့နော်အလယ်ပိုင်းကိုစရင်မဝင်ဖို့ပေါ့နော်အလယ်ပိုင်းတွေကိုပြတ်နိုင်ဖို့မိမိတို့ရှုမှတ်တဲ့အချိန်မှာတော့ရှုမှတ်တဲ့ဉာဏ်နဲ့ဝိပဿနာဉာဏ်နဲ့အဲ့ဒါတွေကိုရှုမှတ်နေမယ်ဆိုရင်အလယ်ပိုင်းမှာမကတ်ဘူးမပြတ်စရင်မဝင်တော့ဘူးပေါ့နော်အလယ်ပိုင်းထဲမှာရှိသေးတယ်လို့ပြောလို့မရဘူးလွတ်နေတယ်လို့ဆိုလိုတယ် ပြီးတော့အလယ်ပိုင်းမှာဖြတ်လိုက်တဲ့သူအနာဂတ်ကိုလည်းလှမ်းမကတ်တော့ဘူးနော်ဒါတော့အလယ်ပိုင်းကိုအထူးသတိအရေးပြုဖို့အရေးကြီးတယ်တဲ့ဒါတော့အလယ်ပိုင်းမှာပဲနော်အလယ်ပိုင်းဆိုတာလက်ရှိပစ္စုပန်ရှုမှတ်မှုကိုပြောတာရှုမှတ်မှုရှိရင်အတိတ်ကိုလည်းပြန်စဉ်းစားသေးလားဆိုတော့မစဉ်းစားဘူးအတိတ်ကိုလည်းပြတ်တယ်လို့ဆိုလိုတယ်ဒါတော့အလယ်ပိုင်းမှာရှုမှတ်ခြင်းအပြင်အနာဂတ်ကိုလည်းလှမ်းပြီးတော့ဆူတောင်းမှုတွေမရှိဘူးအနာဂတ်လည်းပြတ်တယ်ဒါဒါတော့ပစ္စုပန်တဲ့တဲ့ကြတော့လည်းရှုဆဲဖြစ်တဲ့အတွက်ကတ်သေးရလားမကတ်ဘူးအဲဒါကြောင့်ပစ္စုပန် တဲ့တဲ့ဒီမိမိတို့အတွက်အရေးကြီးဆုံးသောအချိန်ကာလဖြစ်ပါတယ်အဲ့ဒါလေးကိုမိမိတို့နော်သိဖို့အဲ့ဒါလိုမဟုတ်ခဲ့ဘူးဆိုလို့ရှိရင်တော့မိမိတို့ဒီရှေ့တွယ်နောက်တွယ်အလဲတွယ်သုံးခုလုံးတွယ်လိမ့်မယ်ဦးဇင်းတို့ဘုရားလက်ထက်တုန်းကအားလုံးသိကြတဲ့မာလာပါရီနတ်သားကြီးကဥယျင်ကြီးတဲ့ကိုနတ်သမီး900စီ900စီနဲ့တခါတည်းနော်ပန်းဥယျင်နဲ့သွားပန်းကောက်တာလေ900ကအပေါ်တက်900ကအောက်ကချွေနေကြတာအဲပန်းတွေတီးနေတာအဲ့ဒီချိန်မှာပဲ နတ်သမီးတယောက်ကကံကုန်ပြီးတော့သုတိစိတ်ကြသုတိစိတ်ကြပြီးတော့တာဝတိမှာအမျိုးနွယ်မှာသွားပြီးတော့အမျိုးသမီးဖြစ်တယ်ဆိုတော့အဲ့တော့ तू ကဘဝနီးတဲ့ခါကျတော့ तू ပြီးခဲ့တဲ့အတိတ်ဘဝကနတ်သမီးဖြစ်တယ်ဆိုတာလည်းသိတယ်သူတို့ရဲ့နတ်ဗိမာန်အရှင်သခင်သူရဲ့လျောက်ကြားပေါ့ဗျာသူတို့ယောက်ျားပฏิပုစီကအဲဟိုရင်ပေါ့နော်မာလာပါရီဆိုတဲ့နတ်သားကြီးမှလည်းသိတော့သူကအဲ့ဒီပဲပြန်သွားခြင်းနေတာသိတဲ့အချိန်ကစအဲ့ဒီနတ်ပြည်ပဲပြန်သွားခြင်းတဲ့အခါကျတော့ကုသလုပ်တိုင်းလုပ်တိုင်းအဲ့ဒီနတ်ပြည်ပြန်သွားရပါလို့ဆိုတဲ့စိတ်နဲ့လှုပ်တာ လုံတဲ့ခါကျတော့အဲအဲ့လိုလုံရင်လုံရင်ကနေနောက်တော့အရွယ်ရောက်တော့မိဘတွေကပေးစားတယ်နော်ပေးစားတယ်ပေးစားတော့အိမ်အောင်ကြတယ်ပေါ့ဗျာအိမ်အောင်ကြတော့ကုသလုပ်တယ်ဆက်လုပ်တဲ့ခါရင်အိမ်မှာအမြဲတမ်းဆွန်းလာဆွန်းကလည်းမှန်မှန်လောင်းတာကိုအကြောင်းကိုတော်တွေဆွန်းမရတဲ့ကိုတော်တွေဘုံကန်နေတဲ့ကိုတော်တွေသူ့ရှိအိမ်သွားရုံပဲဟာလားအကုန်လုံးဆွန်းကန်ကြရတယ်ဆိုတော့ကိုတော်တွေကသူ့ချစ်ခင်နေကြတယ်ပေါ့ဗျာနော်ဆွန်းလောင်းမှန်တယ်ဆိုတဲ့ဓမ္မကြီးဆိုပြီးတော့ကလေး၄ယောက်လည်းရရောသူလည်းတည်ရောအိမ်မှာအကြောင်းတစ်ခုနဲ့တည်တဲ့ခါကျတော့ကုသလုပ်တိုင်းလုပ်တိုင်းသူက အဲ့ဒီစုကိုနိဗ္ဗာန်မတောင်းဘူးပฏิပုဇိကအန်သူကမာလာပရိနတကြီးထံပြန်သွားပါလို့ဤပြန်ဖြစ်ရပါလို့ဤလို့ဆိုတောင်းတာဒါတော့ပြန်ပြီးတော့တတိယမာလာပါရိနတကြီးနဲ့နတ်ဘဝမှာနေခဲ့တာကိုတတိယပြီးတော့တွေ့တာကဘာကိုတွေ့အတိတ်ကိုတွေ့ဘာကိုတွေ့လဲအေးအတိတ်ကိုတွေ့တဲ့ဟာအခုလုံနေတဲ့ကုသိုလ်ဟာဒါမာလာပရိနတကြီးထံပြန်သွားရေးအတွက်လုံနေတာဆိုတော့ဒါပြစ္ဆုတ်ပန်လည်းကတ်တာပဲမကတ်ဘူးလားကတ်တယ်ကုသိုလ်လုံရင်းနဲ့ကံသင်္ခါရနော် ကံသင်္ခါရပုံညာပိသင်္ခါရကုသိုလ်တော့လုပ်ပါတယ်လုပ်ပြီးတာနဲ့တပြိုင်နက်အကုသိုလ်ကံသင်္ခါရအပုံညာပိသင်္ခါရကနောက်ထပ်မလာပါရိဏသာယိထံရောက်ဖို့အရေးစုမတောင်းပေဘူးလားအနာဂတ်ကိုလည်းကတ်ကိုင်းအတေရောပစ္စုပန်ရော အနာဂတ်ရောသုံးချက်လုံးတွေ့တာတာသုံးချက်လုံးတွေ့တာဒါကြောင့်မိမိတို့ဒီလူတွေတတ္တဝါတွေကကုသိုလ်တော့လုပ်ပါရဲ့နော်အလဲကတ်အနာဂတ်ကိုလှန့်ကတ်နေအဲ့ဒါကြောင့်မလို့ဒီကုသိုလ်က ပုံညာပြီးသင်္ခါရကုသိုလ်လေးဖြစ်တော့ဖြစ်ပါရဲ့နိဗ္ဗာန်ကိုဒါရိုက်ရှင်ဥဒေချင်းမပေးဘဲနဲ့ကိုလိုချင်နဲ့မပြည့်စုံတဲ့နော်ဘဝတွေပဲတခါတည်းဟောတမတိုက်ဖြင့်ချမ်းသာမှာပဲတတိကြီးဖြင့်ချမ်းသာမှာပဲဟောကောင်းပါပြီပညာတိုက်ဖြင့်ဘယ်လောက်ကောင်းလိမ့်မလဲဘလိုကြီးဖြင့်ဘလိုကောင်းအဲ့ဒါတော့အဲ့ဒီလိုကိုယ့်ထက်ကိုမဖြစ်သေးတဲ့ဟာတွေကိုကိုယ့်ထက်သာချမ်းသာနုံနုံနဲ့ဆူတောင်းတဲ့အခါကျတော့ကိုင်းကြည်စားအဲ့ဒီဟာလေးကိုလိုချင်တာကလောဘဘာလဲလောဘလောဘကလည်းပဲမလုတ်ခင်ကတည်းလို့ကတ်နေဘူးလားကိုင်း တန်နေပြီနော်လှုပ်တုံးမှလည်းဟိုကိုရမှဟိုကိုရောက်ဖို့ရောက်ဖို့ဆိုတော့လောဘနဲ့ကုသိုလ်မလုပ်ပေဘူးလားလှုပ်တုံးလည်းကတ်တယ်လှုပ်ပြီးတာနဲ့တပြိုင်နက်အဲ့ဒီကုသိုလ်လေးကိုအာငါတော့ဗာလိတော့လှုပ်ထားတယ်နော်ဘာဖြစ်ရပါလို့ဤနဲ့တကမကတ်ပြန်ဘူးလားကတ်တယ်ဒါတော့ဒီကုသိုလ်ကတန်တရားကကျွတ်ရေးအတွက်မဖြစ်တော့ဘဲနဲ့လဲရေးအတွက်ဖြစ်တာဒါကြောင့်ဝတ်သုံးပါအဲ့လိုလဲနေတာဝတ်သုံးပါလဲနေတာဒါကြောင့်မြတ်စွာဘုရားကတော့ဒီကထာမှာ ဟောဒီတန်တရားကိုလဲစေတတ်တယ်ဝတ်ကိုလဲစေတတ်တယ်နော်ဟောဒီကိလေသာတဏပထမဆုံးမူရင်းကိလေသာဝတ်ကိုအရင်ဖြတ်ခိုင်းတာပဲဘယ်သူဖြတ်ခိုင်းလဲကိလေသာဝတ်နော်အဝိဇ္ဇာတို့တဏတို့ဥပါဒံတို့ဆိုတာထားပါတော့တဏကပို့ပြီးတော့ခရကြတယ်ဆိုပါတော့ဗျာကြံတာလည်းဖြတ်ရမှာပါပဲဒါကြောင့်မလို့ချက်ချင်းလက်ငန်းအကျိုးရခြင်းတဲ့ပုဂ္ဂိုလ်သည်မိမိတို့ကိုတစ်ချိန်လုံးလိုခြင်းလို့လည်းအပူပေးတယ်မရလို့လည်းဒုက္ခပေးတယ်ရပြန်လို့လည်းအပူပေးနေတယ်ဟောဒီတဏကို အ ਨੇ ဆုံးရှော့ချနေအောင်ကြိုးစားပါရှော့ရင် ရှော့တဲ့လောက်မအေးပေဘူးလားအေးအဆက်လိုက်အဆက်လိုက်အဆက်လိုက်ပဲသောတာပန်ဖြစ်သောတာပန်ဖြစ်တဲ့လောက်တဂရကဆိုတဂရကအလျောက်နောက်ဆုံးရဟန္တာဖြစ်ပြီဆိုလို့ရှိရင်ရဟန္တာအလျောက်လုံးဝဂွန်းလုံးကျွတ်သွားတယ်ဘယ်မိုင်းဂွန်းမှကြောက်စရာမလိုတော့ဘူးဘယ်အစည်းမှလည်းသူ့မကတ်တော့ဘူးကဲအဲ့ဒီချိန်မှာဆိုလို့ရှိရင်ဥပါဒံတော်ဒီဟုတ်စတိဟောဒီကိလေသာအပူဘေးကငြိမ်းအေးပြီးတဲ့ပုံကိုလို့မဆိုသင့်ဘူးလားဆိုသင့်တယ်အဲ့ဒီအေးတာကအခုရဟန္တာဖြစ်တယ်ဆိုရင်နောက်ဘဝကျမှအေးမှလားအခုအေးမှလား ဒါတော့ဗုဒ္ဓဘာသာလက်တွေ့ဝါဒလားစေကုယဝါဒလား very practical religion ပဲဟုတ်တော့မလားသိပြီးတော့လက်တွေ့ကြတယ်ဒါကြောင့်ဗုဒ္ဓဘာသာဒီအေးမင်းတို့အခုလောက်ကွာနောက်ဘဝကျရင်ဘယ်ရောက်မယ်ဘယ်မှာကြိုးနေမယ်ဘယ်ဥယျာဉ်ကြီးကစောင့်မယ်ဘယ်နာကလို့မရှိပါဘူးဘုရားလက်တွေ့ပြောတာပဲနော်မိမိတို့အခုဆင်ခြင်လိုက်တာနဲ့ဆင်ခြင်ချင်းဒီပင်လည်းရင်ဒါအကုသိုလ်ကိုပေါ့အောင်လွှာတာမဟုတ်ဘူးလားလွှာတာပဲဟာဒါမကောင်းဘူးရှောင်လိုက်တယ် ဒါတော့မကောင်းမှုကိုမလုပ်တဲ့အတွက်နောက်ထပ်ပြန်ပြီးတော့ဒါကိုပြန်စဉ်းစားငါဒါလုံးမိလေခြင်းရလို့ remorse ဖြစ်သေးရလားမဖြစ်ဘူးဝိပရိဒါရမဖြစ်ဘူးဒါလည်းပဲလက်တွေ့ပဲအဲ့ဒီတွေ့ကြမလို့အကုသိုလ်ကိုရှာအကုသိုလ်ကိုရှောင်တဲ့အတွက်အကုသိုလ်အကျိုးပိဿုပ္ပါမှာလည်းမပေးဘူးအနာကလည်းမပေးတော့ဒါကိလေသာရဲ့ငြင်းခြင်းကိုချစ်ချင်းအကျိုးရတယ်လို့ဆိုလိုတယ်ဒါကြောင့်နော်ဥပါဒံတော်ဒီဟုတ်စဒီဟောဒီလက်ရှိဘဝမှာပဲအပုခတ်သိငြင်းလို့ ကိလေသာဘုကတဲ့ငြိမ့်လို့အေးချမ်းသောပုဂ္ဂိုလ်ဟူရဲ့ဟောစတိကောင်းစွာမသူဆိုရပါပြီလို့မြတ်စွာဘုရားအဲ့ဒီပထမဆုံးကာထာမှာစညွှန်ကြားတယ်ဒါကြောင့်ဦးဇင်းတို့ဓမ္မသင်္นานပရိသတ်များလည်းပဲဟောဒီတန်တရားရောလက်ရှိရောเนาะတန်တရားရောအနာဂတ်မှာရောမပြီးသေးသမျှအပူပေးတဲ့ဟောဒီကိလေသာတဏကင်းကွာနိုင်အောင်ကိုစီကိုစီငြိမ်းချမ်းနိုင်အောင်ကိုစီကိုစီကြင်ကြံကြိုးကိုအားထုတ်လို့အပုခတ်သိငြိမ်းရနိဗ္ဗာန်ကိုရရှိရောက်ရှိနိုင်ကြပါစေကုန်တည်း နောက်တစ်ပတ်တော့ဦးဇင်းတို့အာဒီတတုပ်လုံးကိုကုံအောင်ချမှာဆိုတော့နော်9နာရီတော့မိအောင်လာကြ9နာရီထိုးရင်တော့ဒေါင်ငနဲ့ဆိုတာနဲ့စပြီးတာမှတ်တော့ဟုတ်လားဒေါင်ငနဲ့စပြီးတော့ပြီးအောင်သွားမယ်ပေါ့နော်အဲဒါမှအချိန်လေးရတော့နည်းနည်းပြည့်ပြည့်စုံစုံပြောလို့ရအောင်လို့ကိုင်းတာဆိုရင်ကျွန်တော်မျှဝေကြဆိုနော်ဤသို့ပြုရာ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 ယနေ့ယခုမြတ်ဘာကကိုမိဘဆရာမျိုးသဟာနဲ့ကိုမာဆောင်ချက်ကိုဆောင်နကအရင်စ၍ခြေသမျှလုံးစုံဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေငါဝေသည်မြာတွေသာတုခေါ်စီတော်အမြ မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓု သာဓု